ဒီနေ့ကသတင်းကရှင်သာရိပုတ္တရာအသေးစိတ်ဝိပဿနာရှုပုံကိုမြတ်စွာဘုရားဟောကြားထားတယ်အနုပရဝိပဿနာတရားစပြီးတော့ဟောခဲ့ဒီနေ့ကတပိုက်ပြီးသွားတယ်ဝိပဿနာရှုတာဟာဒီနေ့ကလည်းပြောခဲ့ပါပြီ သမထဇာအခြေခံပြီးတော့ရှုတဲ့ဝိပဿနာကတစ်မျိုးသမထဇာအခြေခံမရှိဘဲနဲ့သက်သက်ဝိပဿနာရှုတာကတစ်မျိုးနှစ်မျိုးရှိပါတယ်အဲဒီနှစ်မျိုးထဲမှာရှင်သာရိပုတ္တရာဝိပဿနာရှုပုံကတော့သမထဇာအခြေခံပြီးတော့ရှုသမထကိုပါရကဇံလို့ခေါ်တယ်အခြေခံနဲ့ပါရကပါဠိလိုအခြေခံတာပါပဲ။ သမထဇံကိုအရင်နှလုံးသွင်းသမထဇံဖြစ်အဲဒီသမထဇံကကြာဆဲသွားတဲ့အခါမှာသံဃာထတယ်လို့ခေါ်တယ်အခုအိယာကထတယ်လို့ပဲသာသုံးကဒီလိုသုံးတယ်ကွာအိပြောနေရတာနိုးလာတယ်လို့ပဲဇာစိတ်ကြာဆဲပြီးတော့ပဂရိရိုးရိုးစိတ်တွေပြန်ဖြစ်လာလို့ချင်းသံဃာထလာတယ်လို့ခေါ်တယ်ဇာစိတ်ဖြစ်နေတဲ့အခါတော့ဇာအာယုံမဲ့အာယုံပြုတယ်ဒီနေ့အာယုံဘယ်မှအာယုံမပြုဘူး တချို့ကတပိုင်းနဲ့ရတာပဲစာရှိတယ်တပိုင်းအာရုံတစ်ခုတည်းပဲနှလုံးသွင်းနေတာပဲတပိုင်းအာရုံထဲမှာသိကလေးညောနေတယ်ပေါ့တပိုင်းအာရုံပေါ်မှာပဲသိကလေးကြီးနေတယ်ဒါကမြင်ကြရတယ်ကြီးလည်းသူမမြင်ဘူးကြားကြရတယ်ကြီးလည်းမကြားဘူးဒီတင်တရားတစ်ပါးလည်းရောက်ပြီးတော့သိကူးနေတာလည်းမပြေဘူးကိုယ်ကတွေ့ကြည့်တယ် ဒါတွေလည်းဒုတိယဇာတိရှိတယ်အဲ့ဒါလည်းပဲအတွေ့အထိတွေလည်းသူမသိဘူးဇာယုံထဲမှာပဲဒီကတိုင်းအာယုံထဲမှာပဲသူတည်နေတယ်အဲ့ဒါဇံဝင်စားနေတာခေါ်တယ်ဒီပြင်ဇာအယုံတွေလည်းပဲအများကြီးရှိပါသေးတယ်။အဲဒီအယုံတွေလည်းဒီလိုပဲသူ့အယုံပေါ်မှာတည်နေတာပဲ။ထောတဲ့ဝင်တဲ့ဆွေထောတဲ့ဝင်တဲ့အယုံပေါ်မှာတည်ပြီးတော့နေတာ။အဲဇံဝင်စားနေတယ် အဲဒီစိတ်ပြတ်ဆဲသွားတဲ့အခါကျတော့ရိုးရိုးစိတ်တွေပဂတိနှလုံးသွင်းဆင်ခြင်တဲ့စိတ်တွေဖြစ်လာတယ်ဇံဃာထလာတာတဲ့အိပ်ပျော်ကနိုးလာလို့အိယာထလာတယ်လို့ဇံဃာထလာတယ်အဲဒီတော့ဇံစိတ်ပြတ်ဆဲသွားတဲ့အခါမှာဇံကိုပြန်ပြီးဝိပဿနာရှုတော့ဒါကသမထယာနိကတွေသမထရင်ရှိတဲ့ပုဂ္ဂိုလ်တွေရှုဖို့အဲဒီဇင်သာရိပုတ္တရာအနုဘရဝိပဿနာရှုဖို့မှာတော့ ဇန်တရားတွေကိုသာရှုပုံပြတယ်ဇန်တရားတွေနာမ်တရားတွေကိုရှုပုံပြတယ်ရုပ်တရားရှုပုံမပေါဘူးအများသောသုတ်ပါဠိတော်တွေမှာတော့ဇာငါထပြီးဝိပဿနာရှုပုံမှာယောနာယောအကုန်လုံးပြထားတာတွေလည်းရှိပါတယ်အဲဒီတော့သံဃာထပြီးတော့ရုပ်လည်းရှိလို့ရပါတယ်။သံဝင်စားတဲ့ခိုက်တာနဲ့ကတည်ရှိပြီးတော့နေတဲ့ရုပ်တွေဖြစ်ပေါ်ခဲ့တဲ့ရုပ်တွေအဲဒါတွေလည်းရှိရပါတယ်။ အခုရှင်သာရိပုတ္တရာအနုဘရအသေးစိတ်အစဉ်တိုင်းရှုပုံကတော့ဇန်တရားတွေကိုရှုတာဒီနေ့ကပထမဇာမှာဆိုရင်ပထမဇာဝင်စားပထမဇာစိတ်တွေဖြစ်ဘယ်လောက်ကြာကြာဖြစ်သလဲဆိုရင်ဒါကတော့လူရှိတဲ့တိုင်းဖြစ်တဲ့ဇာနိုင်နေတဲ့ပုဂ္ဂိုလ်ကအဲ50ကျင်းလောက်ဖြစ်ခြင်းလည်း50ကျင်းလောက်ဖြစ်မှာပဲ။ 10စက္ကန့်လောက်ဖြစ်ခြင်းလဲ10စက္ကန့်လောက်ဖြစ်မှာပဲစက္ကန့်30လောက်ဖြစ်ခြင်းလဲအဲ့ဒါလောက်ဖြစ်မှာပဲ10မိနစ်လောက်ဖြစ်ခြင်းလဲ10မိနစ်လောက်ဖြစ်မှာကိုလိုရှိတဲ့တိုင်ဖြစ်တယ်လို့သိရတယ်နာယဝဒနာယသတိလည်းပဲဖြစ်အောင်နှလုံးသွင်းအဲဒီလိုနာယဝဒနာယသတိလည်းပဲဇာစိတ်လေးကြီးနေတာပဲဆိုတော့ဝိပဿနာကျူတဲ့အခါတော့အဲလောက်ကြာကြာကြီးဇာစိတ်တွေကိုဝင်စားနေမယ်မဟုတ်ဘူးဒီလိုဝင်စားနေလို့ကျင်အလုပ်တွေအချိန်ကြီးကုန်သွားနေမယ်လို့ကဝိပဿနာကျူရတာအနေနဲ့ဇာဝင်စားတာဇာဝင်စားတာကလည်းများကျင့်တယ် အဲဒီတော့နည်းနည်းနေပါလိမ့်မယ်အဲဇာဝင်စားလိုက်ဇာစိတ်ကလေးဖြစ်လိုက်ဇာစိတ်ကလေးကြသွားလိုက်အဲဒီဇာစိတ်ကိုဝိပဿနာရှုဘယ်လိုရှုတော့ဆိုလို့ရှိရင်ဒီနေ့ကပြောခဲ့တယ်ရေးစာပထမေဇာနေတယ်မှာပရမဇာမှာအတွင်းဝင်တဲ့တရားတွေကြီးတယ်တဲ့ဘာတွေတုံးဆိုရင်ဇာရင်ငါးက၅ပါးဟာတာအစရှိသောတရားက၅ပါးဒီတော့သန္တာအဒီမောက္ခ ဝိရိယတတိဥပေက္ခမနတိကာရဆိုရက်အဲဒီတရားက6ပါးအလုံးပေါင်း16ပါးရှိအမည်နာမည်အပြင်16ပါးရှိတယ်တရားကိုအပြင်တော့အဲဒီကဝေဒနာနဲ့ဥပေက္ခအဲဝေဒနာနဲ့ဒုက္ခနဲ့ကထပ်ပြီးတော့သွားတော့ဟိုပါ15ပါးပဲရှိပါတယ်အဲဒီ15ပါး16ပါးသောတရားတွေကိုအရှင်သာရိပုတ္တရာဝိပဿနာကျူဖို့ဒီနေ့ကပြောပြီးပြီ

ဇံပြီးသွားလို့ဆုံးသွားလို့ရှိရင်အဲ့ဒီဇံကိုပဲပြန်ပြီးတော့ရှိပါတယ်ဇံသိဒ္ဓုပအတွင်းဝင်တဲ့တရားတွေတချို့လည်းပဲတစ်ပါးယူနေတာရှိမှာပေါ့တချို့လည်းနှစ်ပါးယူနေတာရှိမှာပေါ့ဇာတိပုတ္တရာမှာ15ပါး16ပါးယူနေတယ်ဒါပုဂ္ဂိုလ်အထူးဆုံးမို့ဒီရင်ပုဂ္ဂိုလ်တွေကတလောက်မယူနိုင်ဘူးအဲယူရမယ့်တရားတွေကတော့30ကျော်ရှိတယ်ဒါပဲမဲ့လို့15ပါး16ပါးပဲယူတဲ့အကြောင်းဒီသုံးမှာတည်းရဟောတာတယ် သမထယင်ဇံပြည်လင်ဇံမင်းပြန်ရှုသည်ဇံပြန်ရှုရတယ်ဝိပဿနာယာနိကာတူးစွာရှုရသည်အဲဒါသမထယာနိကာပုဂ္ဂိုလ်ဝိပဿနာရှုတော့ဇံစိတ်ဖြစ်ဇံစိတ်ဖြစ်ပြီးအဲဒီဇံစိတ်ကိုပြန်ရှုရတယ်ဒီနည်းအတိုင်းပဲဝိပဿနာယာနိကဝိပဿနာယင်တက်တက်သမထမပါဘဲနဲ့တရားအထုတ်တဲ့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ရဲ့

ဘာသာဝေဒနာပညာစေတနာစိတ်ဆိုတဲ့ဘာသာပစ္စမတရား၅ပါးပါတယ်အဲသာနာတိမောခဝိရိယတတိဥပေက္ခမနတိကာရဆိုတဲ့မိတရား၆ပါးလည်းပါတယ်အဲဒီအလုံး15ပါး16ပါးသောတရားတွေအဲဒီတရားတွေကိုကြံရှုတာအဲဒီလိုပဲရှုပါလို့ဆိုလိုတယ်ဝိပဿနာယာနိကာဝိပဿနာဝိပဿနာဟော မထရင်ဇံပြီးလင်ဇံမင်ပြန်ရှုသည်ဝိပဿနာယာနိကတူစွာရှုရသည်သမထယာနိကပုဂ္ဂိုလ်အားဇံပြီးလို့ရှင်ဇံစိတ်ကိုပြန်ရှုသလိုပဲဝိပဿနာယာနိကတူစွာရှုရသည်ဝိပဿနာသက်သက်ရှုတဲ့ပုဂ္ဂိုလ်တွေတဲ့အခုခွန်ကြီးရဒီကတရားအထုတ်ဖို့ရတရားနိလပေးတာဝိပဿနာရင်သက်သက်ပဲဇံမဝင်စားနိုင်ဘူးဇံဝင်စားလိုက်ဇံရှုလိုက်ပြီးတော့မဟုတ်ဘူးကွာအဲတော့ အဲ့ဒီဇံဝင်စားပြီးရှုတဲ့ပုံကနဲ့ဤသူပဲရှုပါတဲ့ဤသူရှုတော့တော့ဇာမရှိပါရှုရမလို့ဆိုကိုယ်ရှိတာရှုပါမှာပေါ့မရှိတာရှုလို့ပဲဖြစ်နိုင်မလို့ကိုယ်ရှိတာပဲရှုရမယ်ဟိုမှာပေါ်လာသမင်တွေရှိတဲ့ခါမှာအဝတ်စားတွေလှလာပါပါတင်းတင်းတွေတွေဝတ်ဆင်ပြီးတကလားထွက်ကြသွားကြတယ် ရှိတဲ့ပုဂ္ဂိုလ်လည်းရှိသေးလိုက်သူအများကြီးဝှဆင်ပြီးတော့သွားတာပေါ့မရှိတဲ့ပုဂ္ဂိုလ်လည်းမရှိသေးလိုက်ကိုယ်ရှိတာလေးဝှဆင်သွားတာပေါ့သူကဟိုလိုရတာဒါလိုပဲဝိပဿနာအနိကပုဂ္ဂိုလ်မှာဇာမရှိတော့ကိုယ်ရှိတာပါရှိတော့ရိုးရိုးစိတ်တွေရှိတာပေါ့သူလည်းရှိနေတာပဲဇာမဒီယူပါစရဇာနေမဟုတ်တာတခုပဲအတူတူပါပဲကိုယ်ရှိတဲ့တရားတွေ ယူပါဒရဇာရှိတဲ့ပုဂ္ဂိုလ်ကယူပါဒရဇာစိတ်ကိုမိမိဇာစိတ်ကိုနေစမြဲတယ်လို့လည်းပဲဆွဲလာနိုင်တယ်ဒုက္ခချမ်းသာတယ်လို့ဆွဲလာနိုင်တယ်အတ္တငါကောင်ပဲပုဂ္ဂိုလ်သတ္တဝါကောင်ပဲလို့ဒီလိုလည်းဆွဲလာနိုင်တယ်ဆွဲလည်းဆွဲလာနိုင်တယ်ဆိုတာဇာရထားတဲ့ပုဂ္ဂိုလ်တွေကဇံကိုလည်းပဲအတ္တကောင်လို့ဆွဲလာနိုင်ဇာဤအာယုန်နမိတ်ကလေးတဲ့အတ္တကောင်လို့သူတို့ဆွဲလာနိုင်အဲဒီတော့အဲ့ဒီဆွဲလာနေကင်းအောင်လို့ဇံတရားတွေရှိရတာပေါ့ဇာမရှိတဲ့ပုဂ္ဂိုလ်ကလည်းပဲ ပဂရိရိုးရိုးစိတ်တွေကိုနိစ္စဒုက္ခအတ္တဆွဲလာနေတာပဲပဂရိရိုးရိုးစိတ်တွေဟာအမြဲနေတယ်ထင်နေတယ်သမ်းပါတယ်ကောင်းတယ်လို့ထင်နေတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်းမဲလို့ထင်နေတယ်အဲ့ဒါတွေအဲ့ဒီလိုဆွဲလာနေခြင်းအောင်လို့ရှိရတာဒါကြောင့်မို့သမထရင်စာပြည်လင်စာမင်းပြန်ရှုသည်ဝိပဿနာယာနိကာတူစွာရှုရသည်နော်တူစွာရှုတာဘာလဲရှုရမလို့ဆိုတော့ ဘာတွေရှိနေတော့ကိုယ်ရှိတာတွေရှိပါရှိတာတွေကမြင်တဲ့စိတ်ရှိတယ်ကြားတဲ့စိတ်ရှိတယ်နားတဲ့စိတ်ရှိတယ်စားသိတဲ့စိတ်ရှိတွေးထိတဲ့စိတ်ရှိတယ်အဲ့ဒါတွေကသိကုသနာကြံရတဲ့စိတ်ရှိတယ်6မျိုးပေါ့ဒီစိတ်တွေဂတိပုဂ္ဂိုလ်တွေမှာ6မျိုးရှိတယ်အဲ့6မျိုးပါပဲလိုက်ပြီးတော့ရှိရုံပဲမြင်ကြားတွေ့ရပေါ်တိုင်းသာလိုက်တာရှိပါသည်အဲမြင်တိုင်းကြားတိုင်း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 ရှိကပေါ်နောက်ကယူရှိကပေါ်နောက်ကယူသူရှုသွားရုံပါပဲအဲ့ဒါတွေအကုန်လုံးမရှုနိုင်သေးလို့ကိုစစချင်းဘာရှုရလဲဆိုတော့နည်းနည်းကစပြီးတော့ဘိုက်ကလှုပ်ရှားတဲ့ယုတ်လေးကစပြီးတော့ရှုနေရတော့อืมသိပညာလည်းရှုနိုင်ပါတယ်ဒါကအလုံးတညီလေးရှုအောင်လို့ဘုန်းကြီးကညွှန်ကြားတာပေါင်းတယ်လာလိုက်ပင်ကြသွားလိုက်ဒါတွေယုတ်ကစရှုသမထယာနိကပုဂ္ဂိုလ်မှာတော့နံတရားတွေထင်ရှားလို့များသောအားဖြင့်စိတ်နာတရားတွေကစရှုတယ် ဝိပဿနာအနိကပုဂ္ဂိုလ်ကြတော့စိတ်နာတရားကဘယ်တော့မထင်ရှားဘူးသူကယုတ်တရားတွေကထင်ရှားနေ။ဒါရင်ယုတ်ကစပြီးတော့ရှိရ။အတက္ကရာတွေကညွန်ကြားတာယုတ်ကစရှိပါတဲ့။ယုတ်ထဲမှာလည်းပဲဘူရိယဥပါဒယုတ်လို့နှမျိုးရှိတယ်။ဘူရိယဆိုတာကဓာကြီး၄ပါးထင်ရှား။ဥပါဒယုတ်ဆိုတာကတော့ဓာကြီး၄ပါးမှီပြီးတော့ဖြစ်တဲ့ယုတ်တွေယုတ်သီးမွှားလေးတွေပေါ့။ဘူရိယက ခြေကယုတ်ကြီးတွေပါတော့ဆိုရင်ချင်းပထဝီခေါ်တဲ့ခဲမှာကျမ်းသားနဲ့ပြည်ရာယုတ်တွေအခုမြေကြီးဟာတရားဖြစ်တယ်လို့ပဲကိုယ်ထဲမှာခဲမှာကျမ်းသားတဲ့ယုတ်အမာသာယုတ်အမာကာယုတ်ရှိတယ်ဒီပေါ်မှာသိဉ္ဇယုတ်တွေကပြီးနေတယ်အာဘောခေါ်တဲ့အရေယုတ်တွေအရေယုတ်အဆူယုတ်ဖွဲ့စည်းတဲ့ယုတ် ဒါလည်းပဲရှိတယ်ဒါမရှိရင်လည်းရုပ်တွေတမှုမှုရင်လွင့်ကုန်နေမယ်တခြားစီတစ်ခုနဲ့တစ်ခုနဲ့တွဲနေမှာမဟုတ်ဘူးအဲသူကတွဲပေးထားတဲ့ရုပ်အာဘောဒီသောခေါ်တဲ့အခိုးငွေရုပ်သူကလည်းရှိရတယ်သူမရှိလို့ရှိရင်လည်းအခိုးငွေမရှိရင်လည်းပဲဒီရုပ်တရားပြည့်စည်ပြီးတော့သွားနေတယ်ဝါရောခေါ်တဲ့တောင်းနှင်းလှုပ်ရှားတဲ့ရုပ်တောင်းနှင်းတဲ့ဘောလှုပ်ရှားတဲ့ဘောဒီကိုယ်ထဲမှာရှိတယ် အဲဒီလေးဓာကြီးလေးပါသင်ရှားတဲ့ရုပ်တွေပဲတဲ့ပြီးတော့မျက်စိနဲ့မြင်ရတဲ့အစင်းနားကြားရတဲ့အပန်းအစရှိတဲ့ရုပ်သေးမွားလေးတွေကြီးဒါကဥပါဒရုပ်တွေခေါ်တယ်တဲ့သူတို့ကသိမွေ့တယ်အဲတော့သင်ရှားတဲ့ဘူရုပ်တွေအစရုပ်ရှိပါတဲ့အဲဘူရုပ်တွေထဲမှာလည်းပဲအများအားဖြင့်အခုသင်ရှားတာလှုပ်ရှားတဲ့ရုပ်တောင်းတဲ့ရုပ်တွေအထင်ရှားဆုံးပဲဒါကြောင့်မြတ်စွာဘုရားဟောတော့ကိစ္စံတော်ဝါကိစ္စမိတိပဒနာတွေတိဋ္ဌာန်မှာဟောတာ ကိသံတော်ဝါသွားသည်ရှိတော်လဲကိသံမိတိသွားသည်ဟု၍ပါဇာနာတိပြီအဲသွားတဲ့အခါကာလမှာတောင်းနှင်းနဲ့လှုပ်ရှားတဲ့ဝါယောဓာတ်တွေကထင်ရှားနေတော့အဲ့ဒါရှုဖို့ရမြတ်စွာဘုရားကဟောတယ်ရုပ်ရယ်ပါရဟောမနေပါဘူးအရာသုံးတဲ့မြတ်စွာဘုရားလွယ်လွယ်ဟောထားတယ်လူတိုင်းလူတိုင်းအားထုတ်နိုင်အောင်လို့ကိသံတော်ဝါသွားသည်ရှိတော်လဲကိသံမိတိသွားသည်ဟု၍ပါဇာနာတိပြီ သွားရင်သွားတာကိုသိပါတဲ့သွားတယ်ဆိုတာသိပါထီတော်ဝါရသည်ရှိတော်လဲထီတော်အာမိတိယတိဝိပဇာနာတိပြီးကြရင်ရတာကိုပြီးပါနိသိဏောဝါနိသိဏောမိနိသိဏောအာမိတိပဇာနာတိထိုင်ရင်လည်းထိုင်တာကိုပြီးပါတရားနောဝါတရားနောမိတိပဇာနာတိလဲလျောင်းအေးရင်လည်းလျောင်းအေးတာကိုပြီးပါတဲ့အဲတော့

ကြည့်တာတွေဒီတိုင်းကြည့်တဲ့ဟာသတိရပါစေအမှတ်ရပါစေတဲ့သိသွားပါစေတဲ့မသိဘဲနဲ့ဒီလိုကြည့်တာတွေမဖြစ်ပါစေနဲ့တဲ့သမိန်စီတေကိုယ်စီရှိသောသဒ္ဓါရီတေဆန့်စီရှိသောသန္တနာကာရီအပညာဖြင့်ပြုသည်ဟောသည်စီအဲလက်ကိုယ်လိုက်ခြေကိုယ်လိုက်လက်ဆန့်လိုက်ခြေဆန့်လိုက်ကိုယ်လက်လှုပ်လှုပ်ရှားတဲ့ခါကလာတွေပေါ့ကိုယ်မူရာတွေလှုပ်ရှားတဲ့လှုပ်ရှားတဲ့အဲ့ဒါတွေကိုသိပါတဲ့ အဲဒီလိုဟောတာပဲအဲဒါဝါယောဓရုပ်ဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့သိဖို့ပါပဲဒါခုနကအရှင်သာရိပုတ္တရာအနုပဒဝိပဿနာရှင်နည်းနဲ့သဘောအချင်းတူပါတယ်ရှင်သာရိပုတ္တရာကလည်းဇံဇံဝင်စားဇံဆုံးသွားရင်ဇာစိတ်ပြန်ရှုတာခုဇာမရှိတဲ့ပုဂ္ဂိုလ်ကတော့ရှိတာရှုရတာကိုရှိတာရှုရတော့မြင်တာရှင်းလည်းမြင်တာရှုရမှာကြားတာရှင်းလည်းကြားတာရှုရမှာပဲ ကိုယ်မူရလှုပ်ရှားပြပြင်တာတွေရှိတော့အဲ့ဒီလှုပ်ရှားပြပြင်တဲ့ရုပ်တွေကိုကျူရတာကိုသွားရောတာကျူရအဲ့ဒါခြေတိုင်းခြေတိုင်းကျူပါတဲ့သမထယင်ဇံပြီးလင်ဇာမင်းပြန်ရှုသည်ဝိပဿနာယာနိကတူစွာရှုရသည်ဒီနေ့ကပြီးခဲ့ပြီနော်အဲဘယ်လိုရှုရမလို့မြင်ကြားတွေ့ရမြင်ကြားတွေ့ရပေါ်တိုင်းသာလိုက်ခါရှုရသည် မြင်တိုင်းကြားတိုင်းတွေ့တိုင်းပေါ်တိုင်းပေါ်ရပေါ်ရကိုလိုက်ပြီးတော့ရှုပါတဲ့သူစားသိစကြရုပ်ကိစ္စလို့အဲဒါဝိပဿနာရှုဖို့နည်းလေးဒါရတယ်မနာကောင်းတယ်သာဝေကျမ်းဂန်တွေကပါတဲ့အတိုင်းတွေးဆဆင်ခြင်ပြီးတော့ရှုဖို့ရမဟုတ်ဘူးသူကတကယ်ဖြစ်တဲ့တရားတွေရှုရမှာဒါအနုပရတုတ်ကရှုဖို့ယူနည်းဒီနေ့ပထမဇန်ရှုဖို့ပြီးသွားပါပြီ သမာထင်ရှား16ပါးပိုင်းခြားရှုလေပြီတဲ့ရှင်သာရိပုတ္တရာဇံဝင်စားလိုက်ဇံအားထရှုတဲ့အခါမှာဇံအတွင်းကထင်ရှားတဲ့တရား16ပါးကိုပိုင်းခြားပြီးတော့ရှုတယ်သမာထင်ရှား16ပါးပိုင်းခြားရှုလေပြီအဲသမာထင်ရှားတဲ့တရား16ပါးကိုပိုင်းခြားပြီးတော့ရှုဒီမှာလည်းပဲအဲဒီ စင်္သာရိပုတ္တရာရှုသလိုပဲသင်ကြားတဲ့ဟာရှုရမှာမြင်တဲ့အခါကလားတစ်ခုသင်ကြားရင်တစ်ခုကြည့်ရမယ်နှစ်ခုသင်ကြားနှစ်ခုယူရမယ်သင်ကြားရကိုယူရမှာသာမာသင်ကြား၁၆ပါးပိုင်းခြားရှုလေသည်မထင်မရှားယုံနာများပိုင်းခြားမရှုပြီးမထင်ရှားတဲ့ယုံနာတွေကိုတော့ပိုင်းခြားပြီးတော့မရှုပါဘူးတဲ့ဒါတွေတော့အဲမထင်ရှားတဲ့ယုံနာတွေကိုစဉ်းစားပြီးတော့မရှုဘူးမထင်မရှားယုံနာများစဉ်းစားမရှုပြီး ဇံခိုက်တာကဖြစ်ပေါ်တဲ့တရားတွေထင်ရှားတဲ့တရားကောက်ယူတာမထင်ရှားတာတွေကိုသာဝေကျမ်းဂန်ရာအချင်းဘာတွေကလိုးနေပြီလဲဘယ်တရားလဲပါမှာပဲဆိုပြီးမှန်းစာပြီးလုံးမရှိရပါဘူးသက်သက်မဲ့အလွတ်မိမိသာနာမဖြစ်ဘဲနဲ့သက်သက်အလွတ်စာနဲ့တွေးဆပြီးရှုပုံကတော့ဒါကတော့ဝေးကြီးပဲအဲ့ဒါတော့မပါပါဘူးမိမိသာနာဖြစ်တဲ့တရားတွေတောင်းမှပထမဇာတိတရားတိတရားတွေ16ပါးပါတယ်သိပင်တရားတွေလည်းပါအောင်မှာပဲဆိုပြီးမှန်းစာပြီးရှုဖို့မပါဘူး အဲဒီလိုရှင်နီးရှင်ဘုံရှင်နီးရှင်သာရိပုတ္တရာရှင်ဘုံရှင်နီးမြတ်စွာဘုရားမဟောဘူးရှင်သာရိပုတ္တရာဒီလိုမရှိခဲ့ဘူးသင်ကြားတဲ့တရားကိုယ်တိုင်လည်းပိုင်းခြားပြီးတော့ရှင်တယ်ပြီးတော့အခုဝိပဿနာယာနိကပုဂ္ဂိုလ်တွေလည်းပဲဝိပဿနာရှုတဲ့အခါကလာရှင်သာရိပုတ္တရာရှုသလိုပဲသင်ကြားတဲ့တရားရှုရမှာမြင်မြင်တဲ့အခါသင်ကြားစိတ်သင်ကြားရင်စိတ်ရှုရမယ်ဖာသာသင်ကြားရင်ဖာသာရှုရမယ်ဝေဒနာသင်ကြားရင်ဝေဒနာရှုရမယ်သင်ကြားတဲ့တရားရှုရမှာအသင်ကြားတဲ့တရားတွေဟာမြင်တဲ့စိတ်ဆိုတော့သက္ကုဝိညာဉ်စိတ် သာဝတိရတာရဏစေတသိက်ခုနှစ်ခုလုံးတစ်ခုချင်းကစဉ်းစားကြည့်မှပဲလို့ဒီလိုကြည့်ရမှာမဟုတ်ဘူးဟုတ်လားဒါဟိုအများကဒီလိုထင်နေလို့ခွန်ကြီးပြောနေတာဟိုမှာသာပေကျမ်းကနဲ့လေ့လာတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုထင်နေတယ်ဟိုမှာအပြီးဓမ္မတွေကပါတဲ့အတိုင်းဘိဓမ္မာဆိုလည်းအထူးအဖြင့်တော့အခုကလာသင်ကြားပြီးတော့နေတဲ့ဘိဓမ္မာကသင်္ခါကျမ်းလို့ပေါ့လေအဲ့ဒါလည်းပါတဲ့အတိုင်းတခါတည်းယုတ်တရားနာတရားတွေအသိအငါတခါတည်း အကုန်လုံးယူရမယ်လို့ဘယ်လိုထင်နေကြတာကြီးနေတယ်အခုကဒီလိုမဟုတ်ဘူးတနိုင်ဘူးတဲ့ပြုတာပေါ်တဲ့တရားလေးကျွတ်မြင်တဲ့အခါမှာသင်ကြားတဲ့တရားယူတဲ့စိတ်ထင်ကြရင်စိတ်ရှုဖာသာထင်ကြရင်ဖာသာရှုဝေဒနာထင်ကြရင်ဝေဒနာရှုပညာထင်ကြရင်ပညာရှုအဲပြီးတော့မြင်ရတဲ့အဆင့်ထင်ကြလို့ရှိရင်အဆင့်ရှု မြင်ရဌာနဖြစ်တဲ့မျက်စိရုပ်ထင်ရှားရင်အဲဒီဟာရှုထင်ရင်ထင်ရှားရရှုုံမှာပဲငါပဲဟာရှုမယ်လို့ဒီလိုမှတ်ထားဖို့မလိုပါဘူးဆိုတာပေါ်လာလေးတစ်ခုရှုလိုက်ရင်ပြီးတာပဲကိလေသာဖြစ်ရင်လည်းအဲဒီထင်ရှားတဲ့တရားကနေပြီးတော့ဖြစ်တယ်မထင်ရှားတဲ့တရားကကိလေသာမဖြစ်ဘူးထင်ရှားတဲ့တရားကပဲဖြစ်တာပဲဥမာလူပရိသတ်သူကြီးတဲ့မှာစကားတွေဟူးနဲ့ဟိုတဲ့ပြောနေကြကိုယ့်အနေကိုပြောနေဟိုလူကလည်းပြောတယ်လူကလည်းပြောတယ်ဟိုမှာသူ့လို့ညာလို့နေတယ်အဲဒီတည်းမှာ နေတဲ့ပုဂ္ဂိုလ်ကဒီတန်နေအမျိုးစုံတွေတော့ကြားနေတာပဲဒါပေမဲ့လို့စကားတွေအကုန်လုံးနားမလဲဘူးပြီးတော့ကိုနာကပြောနေတဲ့ပုဂ္ဂိုလ်ကနားလဲတယ်ကိုနာကပြောနေတာကိုစိတ်ဝင်စားတဲ့ဥစ္စာတခုစူးစိုက်ပြီးနားထောင်နေတော့ကြားနေတယ်ဒီဥစ္စာအဲ့ဒီစကားကြားနေတော့ဒီစကားနားလဲတယ်ဒီစကားထဲမှာမှတ်မှတ်စရာသားစရာပါရင်လည်းပဲသူကမှတ်သားမယ်ဒီစကားထဲမှာရည်စရာပါလို့ရှိရင်လည်းသူရည်မှာပဲဒီထဲမှာ စိတ်ညစ်စရာပါလို့ရှိရင်လည်းစိတ်ညစ်စိတ်ပြည့်ဖြစ်မှာဟိုဘိနာပြောနေတာလေအဲနားလေတဲ့စကားတစ်ခုအကြောင်းပြုပြီးတော့သူ့မှာဝန်သားစရာရှိရင်ဝန်သားမယ်လောဘဖြစ်စရာရှိရင်လောဘဖြစ်မယ်ဒေါသဖြစ်စရာရှိရင်ဒေါသဖြစ်မယ်ဒေါမနတာနှလုံးမတောင်ဖြစ်စရာရှိရင်လည်းဖြစ်မယ်အဲဒါသူသင်ရှားတဲ့စကားတစ်ခုဟိုပရိသတ်တူကြီးအများပြောနေတဲ့စကားတွေအကုန်လုံးမှနားမလည်ပဲကိုမသင်ရှားဘူးဒါတော့အဲ့ဒါတွေနဲ့စပ်ပြီးတော့သူ့မှာ လောဘဒေါသတွေဖြစ်စရာအကြောင်းဘာမှမရှိဘူးအဲဒီပရိသတ်တူကြီးကနေပြီးတော့ နောက်တခြားတစ်ပါးရောက်တဲ့အခါလည်းပြန်စဉ်းစားလို့ရှိရင်အဲဒီတုန်းကကြားခဲ့တယ်ကိုနားလည်ခဲ့တဲ့အပန်လေးကိုအဲကိုနားလည်တဲ့စကားအပန်လေးအနေရိပ်ပဲလေးစဉ်းစားပြီးတော့ကိုလောဘဖြစ်ရင်လည်းဖြစ်မယ်ဒေါသဖြစ်ရင်လည်းဖြစ်မယ်ဘယ်လိုဖြစ်မှာဟိုအများသူစကားပြောနေတာအများလူလူတွေစကားပြောနေတာတွေကကိုနားမလဲခဲ့ဘူးအဲ့ဒါကိလေသာမဖြစ်ဘူးသူကဟောနားမလဲခဲ့ပဲအဲ့ဒါလိုပဲကိုယ်သနာမှာသင်ကြားတဲ့တရားတစ်ခုခုကို မရှိမိရင်အဲ့ဒီတရားကနေပြီးတော့ကိလေသာတွေဖြစ်မှာဒါကြောင့်သင်ကြားတဲ့တရားရှိရတယ်မသင်ကြားတဲ့တရားတွေကကိလေသာမရှိဘူးသူရှိဖို့မလိုပါဘူး။ဗာမင်းညလုံးရိုက်ပဲရှိဖို့လိုတယ်သူအနုဘရယူပြီးနေရှိဖို့မလိုဘူး။ဒါကြောင့်ဇာန်တွင်သင်ကြား16ပါးပိုင်းခြားရှုလေသည်မသင်မကြားယုံနာများစဉ်းစားမရှိပြီ။ဒီကဒီကဆိုခဲ့တယ် အဲသာမတင်ကြားတဲ့၁၆ပါးသောတရားတွေပိုင်းခြားပြီးတော့ယူတယ်မတင်ကြားတဲ့ယုံနာတရားတွေတော့စဉ်းစားပြီးတော့မယူဘူးအဲဒီနည်းတိုင်းပဲကုဝိပဿနာယူတဲ့ပုဂ္ဂိုလ်ကအဲဒီသောဒီသုဒ္ဓဝိပဿနာအနိကပေါ်တယ်ဝိပဿနာရင်တဲ့တဲ့နဲ့သမထမပါဘဲနဲ့ယူတဲ့ပုဂ္ဂိုလ်ကဒုနည်းတူစွာတင်ကြားကြမှကရှိရသည်မျက်မှောက်မမြင်တွေးဆင်ခြင်းရှုလင်တူမီထိုနည်းတူစွာ ဇင်နာရိပုတ္တရာရှုတဲ့ဤတိုင်းပဲ16ပါးထင်ရှားလို့16ပါးရှုသလိုပဲဒီမှာလည်းကိုယ်ထင်ရှားတာရှုတစ်ပါးထင်ရှားရင်တစ်ပါးပဲရှုပြီးတော့ဒါနှစ်ပါးထင်ရှားရင်နှစ်ပါးရှုထင်ရှားသလောက်သာရှုပြီးတော့ဒါဆိုလို့တဲ့ထိုနည်းတူစွာထင်ရှားရာမှတ်ခါရှုရသည်တဲ့အဲ့ဒီဤတိုင်းပဲထင်ရှားရာတရားကိုမှတ်ပြီးတော့ရှုပါမျက်မှောက်မှမြင်တွေးဆင်ရင်ရှုလင်အတုမည် မျက်မှောက်မြင်ရတာမဟုတ်ဘဲနဲ့သာပေကျမ်းကအရာအချင်းတွေးဆင်ခြင်းပြီးတော့ဒီတရားဒီတရားတွေဟာဒီလိုဒီလိုဖြစ်ပြီးတော့ပြည့်သွားတာအနိစ္စပဲဒုက္ခပဲဒီလိုကျွရင်ဒါကတော့ဝိပဿနာအစစ်မဖြစ်ဘူးပေါ့လေအတုပဲဝိပဿနာတူကုသိုလ်တော့ရပါတယ်သို့တော်လည်းအဲ့ဒီလိုရှိတာနဲ့မညာပူညာရောက်လိမ့်မယ်လို့တော့တောင်းမခံနိုင်ဘူးလို့သာမျက်မှောက်မမြင်တွေးဆင်ခြင်းရှုလင်အတုမြည်တနေ့ကပြီးသွားပါတယ်ကဲကဲတစ်ခေါက်တော့ဆွေးအောင်လို့ဥစားလေးတွေဟွန်းနောက်ပြီးမှကြည့် ဆက်ပြီးတော့ဟောရမယ်သမထယင်သမထယင်သံပြီးလင်သံပြီးလင်သံပင်ပြာရှုသည်သံပင်ပြာရှုသည်သမထယင်သမထယင်သံပြီးလင်သံပြီးလင်သံပင်ပြာရှုသည်သံပင်ပြာရှုသည်ဝိပဿနာဝိပဿနာญาณิကာญาณิကာတူစွာရှုရသည်တူစွာရှုရသည် မြင်ကြားတွေ့ရာမြင်ကြားတွေ့ရာပေါ်တိုင်းသာပေါ်တိုင်းသာလိုက်ခါရှုရသည်လိုက်ခါရှုရသည်ဓမ္မသင်္ချာဓမ္မသင်္ချာ16ပါး16ပါးပိုင်းခြားရှုလေသည်ပိုင်းခြားရှု ရှင်သာရိပုတ္တရာရှိဘုံသာမာထင်ရှားသာမာထင်ရှား16ပါး16ပါးခိုင်းချရှုလေသည်မထင်မရှားယုံနာများစဉ်းစားမရှုပြီသောနီးတူစွာသင်ရှားရာမခါရှုရသည် မျက်မှောက်မမြင်တွေးဆင်ခြင်းရှုလင်အတုမြည်အဲမျက်မှောက်မမြင်တဲ့တရားတွေတွေးတော့ဆင်ခြင်းပြီးတော့ရှုလို့ရှိရင်တော့ဒါကဝိပဿနာအတုဖြစ်မှာပဲလို့ဘုန်းကြီးဆောင်မှုပေးထားပါတယ်မနာကောင်းပါလေဒါမှတ်သားကြရတယ်အဲတော့ရှင်သာရိပုတ္တရာပထမဇန်ဝင်စားဝိပဿနာရှုပြီးတော့ ဒုတိယဇာဝေဇာဝိပဿနာအကျိုးကိုမြတ်စွာဘုရားဟောပြန်တယ်တချို့တွေမဟောရမယ်ဇာနေအကုန်လုံးဟောနေတော်တော်နဲ့ပြီးမှမဟုတ်ဘူးသို့တော်လည်းပဲဒီဒုတိယဇာနေတော့ဟောဦးမှာဘုနာဇာပရံဘိကဝေတာရိဗုဒ္ဓောဝိတကဝိสารဏဥပသမဣဇတံသမ္မာရဏံ

သမာရိဇံပိတိဒုက္ခံသမာရိကြောင့်ဖြစ်သောပိတိဒုက္ခရှိသောဒုတိယဇာနာဒုတိယဇံကိုဥပါသံပေစာရောက်၍ဝါပြည့်စုံစေရဟုရတိနေ၏ပထမဇာနုံကဝိတက်ဝိစာရအာယုံပေါ်အောင်လို့ကြံစည်ရတဲ့ဝိတက်ရှိတယ်ပေါ်လာတဲ့အာယုံကိုဖာမနှလုံးသွင်းဆင်ញင်သုံးသပ်ပြီးတော့နေတဲ့ဝိစာရရှိတယ်သုံးသပ်ဆိုတော့ဟိုတင်အခုဝိပဿနာရှုတဲ့သုံးသပ်မျိုးတော့မဟုတ်ပါဘူးသူစား ဒီအာယုံလေးထက်ကထက်ကကိုင်းကိုင်းကြည့်နေတယ်လို့ပြောတယ်ဒါပါပဲသူကတော့အခုလူတွေဟာပစ္စည်းတစ်ခုအသိရလာလို့ရှိရင်ဖြင့်နေရာလေးကရကစားရအောင်လို့လဲကြားတယ်ရလာတဲ့ဥစ္စာလေးသူဒါလေးကကောင်းရလားမကောင်းရလားထက်ကထက်ကဟိုကလှည့်ကြည့်တယ်ဒီကလှည့်ကြည့်တယ်ဒီလိုကြည့်ရတာရှိတာပဲအဲ့ဒါမျိုးလိုပါပဲအာယုံပေါ်အောင်လို့ကြံစည်ရတာဝိတက်

ပေါ်လာတဲ့အာယုံလည်းပဲအမြဲအောင်လို့ထက်ကထက်ကသုံးသဆင်းခြင်းမနေရတော့ဘူးတဲ့မဆင်းခြင်းရတော့ဘူးတဲ့ကွာအဲ့ဒါသူစီဇန်စေးရရင့်ကျက်လာတာပါပဲဝိပဿနာမှာလည်းဒီလိုပဲဝိပဿနာမှာဟိုဇာအနေနဲ့သာဟောမထားတာတော်တော်တော့တူတယ်ဝိပဿနာလည်းဝိပဿနာပထမရှုကစားက အာယုကလေးတွေပေါ်အောင်လို့ကြားတယ်သူစားဖောင်းတယ်ဆိုရင်ဖောင်းရသည်စိတ်ကလေးတမင်တကာပို့ယူရတယ်ဖောင်းတာလေးပေါ်လာအောင်လို့လှုပ်ယူရတယ်ဘိန်တယ်ဆိုလည်းဘိန်သားလေးပေါ်အောင်လှုပ်ယူရတယ်ဒါကအဲထိုင်ရင်လည်းပဲထိုင်တာလေးထိရင်လည်းထိတဲ့နေရာလေးဒါကလည်းစိတ်ကလေးပို့ပြီးတော့ဟိုမှာအာယုထင်ရှားအောင်လို့တမင်တကာကြမ်းကြံပြီးတော့ယူနေရတယ်ကွေးတယ်ဆိုရင်လည်းဒီလိုပဲဆန့်တယ်ဆိုဒီလိုပဲကြွတယ်လှမ်းတယ်ချတယ်ဒီလိုပဲ စိတ်ကလေးတခြားရောက်တိုင်းရောက်သွားတဲ့စိတ်ကလေးကိုလိုက်ဖမ်းတယ်လို့ပဲဟိုမှာအကြံသာလေးရှိရတယ်အဲ့ဒါလေးရှိတယ်အဲ့တော့ပထမစပြီးရှုပါသားကဝိပဿနာရှုတဲ့ယောဂီမှာလည်းအာယုံလေးပေါ်အောင်လို့ဉာဏ်နေရတဲ့ဝိတက်သဘောလေးကမနှံကိုထင်ရှားပါတယ်ညာတယ်သူဝိတက်ဆိုတာဟိုအာယုံစီကိုသွားနေတဲ့သဘောပဲ ကိုကြိုက်တဲ့အာယုံလေးတွေပဂတိလက်ပဲကြားနေတာပါပဲသူကဟိုရောက်လဲဒီရောက်လဲမသွားပါနဲ့ဆိုလို့တော့မရဘူးသူကထွက်တော့သွားတယ်အဲ့ဒီအာယုံကြီးကိုအဲ့ဒါဝိတက်ပဲသူကအဲဝိဇာရကလည်းသုံးသဆင်ញင်မူလေးပါတယ်ကြားလာရလာတဲ့အာယုံလေးကိုတခါလဲတက်ကတက်ကလှန်တော့ကြည့်နေတယ်လို့ပဲသူကလည်းပဲရလာတဲ့အာယုံလေးကိုပေါင်းသားလေးပိန်သားလေးထိုင်သားထိတာကိုွေးတာဆန့်တာဟိုစီသွားတဲ့စိတ်ဝေဒနာအဲ့ဒီပေါ်ရပေါ်ရလေးတွေသူကသုံးသဆင်ញင်မူလေးသူကနောက်ကပါလာတယ်ဝိတက်နဲ့ဝိဇာရပါ ဘယ်ဒီအောင်ထင်ရှားတော့ဆိုရင်သမတနာညာဘိုင်းလောက်ထိအောင်အဲသမတနာညာဘိုင်းယုံနာနေဖြစ်ပျက်ကလေးတွေထင်လာလို့အနေစပဲမမြဲဘူးဒါရင်အဲ့ဒီတရားကိုသူကထင်ရှားနေအဲ့ဒီကြတော့ပိုးထင်ရှားတဲ့သုံးသဆင်ញင်မှုတွေတက္ကသကဆင်ញင်နေကြများသဘောကျလို့တခါတည်းမမြဲတာများမမြဲတာအာဒီလိုကြောင့်မမြဲတာဟိုလိုကြောင့်မမြဲတာနဲ့တကယ်မမြဲတာပဲနဲ့ထပ်ပြီးတော့များတခါတည်းသုံးသဆင်ញင်တာသိတင်ကြတယ်ကြတော့ဝိဇာရတော့သိတင်ကြ

နိတိဒုက္ခဧကဂရသုံးခုအားကောင်းလားအခုဇာမာရကိုဝိတဝိဇာရအလုံးလုံးကိုကျင့်ဆိုတာမရှိကိုမရှိတာဝိပဿနာမှာတော့ပုရိယဗျာဉာဏ်ရောက်တဲ့အခါမှာဝိတဝိဇာရကျင့်တာတော့မဟုတ်ဘူးသို့တော်လည်းသူကသူအာမတန်တော့ဘူးပိဋိဒုက္ခတွေကအားကောင်းလာတော့အဲ့ဒါတွေထင်ရှားနေတော်တော်တော့ဇာနဲ့တော်တော်တော့တူပါတယ်သူကအဲဒါကြောင့်ဝိတဝိသရာတွေကင်းသွားတယ်တဲ့ကင်းသွားတော့ဘာဖြစ်လာလဲဆိုအစ္စဒံသမ္မာရဏစေတသော သစ္စာတမိမိသနာနဲ့စေတသောစိတ်ကိုသံသာရဏကြည်လင်စေတသောကြည်လင်စေတတဲ့တရားတရားလည်းကောင်းတယ်တဲ့စိတ်ဟာစိတ်ကြည်လင်နေတယ်တဲ့ဒီကအစတုန်းကတော့အာယုံပေါင်းလို့ကြံစည်ရပေါ်လာတဲ့အာယုံကလေးသုံးသဆင်းခြင်းရတဲ့စိတ်ဟာမကြည်လင်ဘူးတဲ့စိတ်အာမကောင်းမကြည်လင်ငယ်ဘူးအခုတော့ မကြံရပဲမသုံးသရပဲနဲ့အာယုံကပေါ်ပြီးတော့နေတော့စိတ်ဟာကြည်လို့တဲ့ရှိရတဲ့အာယုံလေးစိတ်ကလေးကြည်ပြီးတော့နေတယ်အခုဝိပဿနာယောဂီပုဂ္ဂိုလ်တွေလည်းစိတ်တွေတခါတခါအမှန်ကြည်နေတယ်ကြည်တယ်မှန်များလို့ပဲကြည်နေတယ်ချိုယောဂီတွေလည်းပြောတာပဲကြည်နေတယ်အာယုံထဲမှာအကြည်တကြီးပေါ်ကြီးနေတယ်သူကပြောတာဆိုသမသာရဏအဲဒီဝိတဝိသရာကင်းပြီးအာယုံပေါ်နေတဲ့အခါမှာဒီသရာဆိုတဲ့သရာတရားပါပဲသရာတရားသရာကကြီးတဲ့သရာကြီးတယ် ယုံတဲ့သရာကြီးနဲ့နှစ်မျိုးရှိတယ်ဘုသူရောက်လူတွေကြောက်ပြီးတော့ယုံတဲ့သဘောမျိုးတွေကဒါကတော့ယုံတဲ့သရာကိုယုံကြည်တယ်လို့လည်းခေါ်ရတယ်ဟိုတရားထုတ်ရမှာတော့ကိုစိတ်ကလေးကြည်လင်းနေတဲ့သရာကစိတ်ကြည်တာပဲသူကတော့ယုံတာလည်းမဟုတ်ဘူးယုံတာလည်းပါတယ်ဘယ်လိုအားလုံးဆိုလို့ချင်းတရားအားထုတ်ရင်းနဲ့တရားသဘောမှန်လေးတွေတွေ့ရတော့ဘုရားကိုယုံတယ်တရားကိုယုံတယ်ဆရာသမားကိုယုံတယ်ယုံကြည်သရာလည်းပါတယ် အခုကတော့ကြည်နေတဲ့တရားပဲလားကြည်နေဝိတဝိสารနဲ့အာယုံပေါ်အောင်လို့မကြံရဘူးပေါ်လာတဲ့အာယုံလည်းသုံးသပ်မစင်ကြင်ရတော့ဘူးသူအာယုံနဲ့သူတခါတည်းပေါ်ပြီးသင်ရှားပြီးပြီးတော့စိတ်ကလေးကကြီးနေတယ်တဲ့ကြီးနေတဲ့တရားလေးသင်ရှားတယ်။ဒါတချို့ယောဂီကလုံလုံကဲကဲတွေ့ပါတယ်။လုံလုံကဲတွေ့တော့ပြောကြတယ်။တခါလေမှန်ရလို့ပဲကြီးနေတယ်။ ကောင်းငင်နေများရောက်ပြီးတော့နေတယ်ကြီးနေတယ်ဒီကလေးကတခါတည်းကြီးတဲ့ဒီကလေးတစ်ခုတည်းဖြစ်နေတယ်ဒီလိုပြောကြတာကိုအဲဒီအခုပြောတဲ့သံသာရဏတွေ့နေတာသံသာရဏကြီးနေတဲ့တရားလေးပဲတဲ့ဝိတကဝိဇာရဏဝိတဝိဇာရဏဘာတော့ဤဝိပါဒမအချုပ်ငင်းခြင်းကြောင့်သေဇာတာမိမိတဏ္ဍနဲ့စေတသောစေကိုသံသာရဏကြီးလင်းစေတသောဝါကြီးလင်းစေတသက် သဘောကြည်တော့ကြည်နေစေခြင်းသဘောကြည်တော့ကြည်နေတဲ့သဘောလေးလည်းရှိတယ်တဲ့ဒီဇာန်လေးကကြည်တယ်တဲ့ပထမဇာန်နဲ့မတူဘူးတဲ့ဒါကတော့ဟုတ်တယ်ဝိပဿနာဟာလည်းပထမရှုခါစပထမရှုခါစဖြစ်တဲ့အပညာလေးကရှုရတာလေးကသိပြီးတော့မကြည်လင်ဘူးဘာဖြစ်လို့တော့သူ့ဇာအားဆိုင်နေရတာကိုအเจ้าညတွေကသိဆိုင်နေရပြီးတော့အဲမရှင်းလင်းမကြည်လင်ဘူး

ဒါအာယုံနဲ့ပေါ့လေဒါအာယုံနဲ့ဖြစ်ပြီးတကားလားသာကရကနှလုံးသွင်းတော့ပွားသွားတာပေါ့စက်ကစက်ကဒီလိုအတိပဲဆိုဘုန်းကြီးသဘောကျတာကတော့အဲ့ဒီလိုမဟုတ်တော့ဘူးသူကဒီဂေါတိမှာသူကဒါတွင်းနဲ့တော့ရှိတယ်ဒီတောက်ချိုက်နဲ့အနဲ့ကိုသဘောကျတယ်ဆိုတော့တက္ကရာတွေကဖွင့်လာတော့သူတိုင်းလိုရတာသူတိုင်းပြောရတော့မရှင်းလင်းဘူးလားဒီကတော့ဧကောရိကတော့တခုရီတော့အပိုင်းခြားတခုရီတော့အပိုင်းခြား အခုဒီတော့ပိုင်းခြားရှိတဲ့သဘောပွားစီတယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်လို့ဒီကသဘောကျတယ်ပိုင်းခြားတစ်ခုတည်းပဲသမာဓိဟာသမာဓိဆိုတာတခါတခါကိုတည်ကြည်မှုကောင်းနေတဲ့ခါကြီးတယ်တခါတခါကိုသိပြီးတော့မတည်ကြည်ပဲနဲ့ခပ်ပြစ်ပြစ်ခပ်ပေါ်ဝဖြစ်နေတဲ့ခါကြီးတယ်ပိုင်းခြားမညှို့တဲ့ခါကြီးအခုကတော့ဧကောဒီတစ်ခုတည်းသောပိုင်းခြားပဲတဲ့ မထူးဘူးတဲ့သူစားအချိန်ကျူးလိုက်လဲဒီတိုင်းပဲနောက်တစ်ချိန်ကျူးလိုက်လဲဒီတိုင်းနောက်တစ်ချိန်ကျူးလိုက်လဲဒီတိုင်းပဲကြည်ကြည်မှုဟာတပိုင်းတပိုင်းနဲ့တချို့တစားတည်းဖြစ်နေတယ်ဆိုရင်ဒီနဲ့အိဗယ်ဆိုရင်တော့ဒါယောဂီပုဂ္ဂိုလ်ကပူနားလဲလိမ့်မယ်လို့ဒီကသဘောကျတယ်ဒါပေမဲ့လို့သက္ကရာဆရာတွေဖွင့်တာကတော့အဖေရာရှိတဲ့အတိုင်းပဲဖွင့်ထားပါတယ်ဒီကောဒီမှာဒီကောဒီဒီကူရီဖြစ်လျက်ပွားစေတာသည်ဒီကူရီဖြစ်ပြီးတော့ပွားစေတာအိဗယ်ကတော့ခုနကအတိုင်းပါပဲ

ဩပထမဇာန်တော့ကတော့ဝိဝေကဇာနိဝရဏကင်းသွားလို့တဲ့အစတော့နိဝရဏတွေနဲ့နလန်းကလာတိုက်နေရတာကိုလို့သာဟောကြာကာမအယုန်တည်ပြီးသွားတဲ့ကာမစ္ဆာနိဝရဏဝင်လာလိုက်သူ့ပယ်ထုတ်လိုက်ရလိုက်ဟိုသမထအထုတ်တဲ့ပုဂ္ဂိုလ်ကတော့မရှိပါဘူးသူပယ်ရတာမင်းသွားရောက်ဆိုတဲ့သဘောမျိုးလုပ်ပြီးတော့ကိုယ်အယုန်လေးကိုပြန်ယူရတယ်ဟိုရောက်သွားလိုက်ပြီးစိတ်ပြန်ခေါ်ရတယ်လို့ဒီလိုပြောတာပဲယောဂီတွေကပြန်ခေါ်ယူရတယ်လို့ပြောတယ်သမထကဒီလိုပဲပြန်ခေါ်ရတယ်သဘောရှိတယ် တော်ကြံပြာပါရစိတ်ပြမှုတွေဝင်လာလိုက်အဲကိုအာယုံလေးကိုပြန်ထားလိုက်ဒီလိုလုပ်ရတာပဲသီနာမိတာနဲ့ထိုင်မပြင်းမှုတွေဖြစ်လိုက်အဲဒီမှာလုံးလောက်ဝိရိယနဲ့စိုက်ပြီးအားထုတ်လိုက်ဥဒိစ္စပြန်လွင်သွားလိုက်ဒီမှာအာယုံဇံအာယုံပြန်ထားလိုက်ပုဂ္ဂုစနဲ့စိပုပ္ပံမှုဝင်လာလိုက်ဇံအာယုံပြန်ထားလိုက်ဝိသိကိစ္စယုံမှမှုဟောမဟုတ်ပါမလားဖြစ်မှာဖြစ်ပါမလားဒီလိုစိတ်ကလေးဖြစ်လာတဲ့ဒီမှာဇံအာယုံပြန်ထားလိုက်ဒီလိုလုပ်ရတာကိုဒါတော့និဝရဏတွေနဲ့ စစ်တိုင်နေရတာလည်းပဲនិဝရဏတွေကဝင်လာလိုက်ဒီမှာဇာအာယုံပြန်ထားလိုက်និဝရဏတွေကဝင်လိုက်ဇာအာယုံပြန်ထားလိုက်ဆိုတော့အချိန်မရဘူးဘောသူခဏခဏပြည့်နေတာဟိုမှာရာပြည့်နေရတယ်လို့ပြည့်နေတာအဲဒါပီတိဒုက္ခမဖြစ်ဘူးနောက်ကြတော့និဝရဏတွေကင်းသွားတယ်ကာမအာယုံတွေစိတ်ကမသွားဘူးဗျာပါဒစိတ်ပြတ်မှုမဖြစ်သီနာမိတ်တာစိတ်တိုင်းမပြင်းမှုမဖြစ်ဘူးအဲဥဒိစ္စပြန်လွင်မှုမဖြစ်ဘူးဒီဇာအာယုံတာယုံထဲမှာစိတ်ကလေးတီးနေပြီကပ်ပြီးတော့တီးနေပြီ ကိုယ်ကိုယ်စားပူပါမှုတွေမဖြစ်ဘူးဝိသိကိစ္စယုံမှမှုလည်းမဖြစ်တော့ဘူးဆိုတဲ့အခါမှာဇာအယုံမသိကလေးကားပြီးတော့ဒီနေအဲဒီတော့ဒီနေတဲ့အခါမှာနိဝရဏကင်းခြင်းကြောင့်ဝမ်းမြဝမ်းသာတယ်တဲ့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဒီလိုပဲစာအထုခါသာတုန်းကနိဝရဏတွေသိဝင်တာကိုဟိုသွားလိုက်ပြီးသွားတဲ့စိတ်တွေမနိုင်နိုင်ဘူးဒါကဖြစ်မှဖြစ်ပါတော့မလားစိတ်တွေနိုင်ပါဘူးထုံးပါရဲ့ဆိုပြီးတော့တချို့ကလက်တော့ကြောက်ကြောက်ကျင်တဲ့သဘောတော်ရှိလာတယ်ကွာ ဒါမဲ့ဆရာသမားတွေကအားပြီးတော့ကြိုးစားပြီးအားထုတ်ရတယ်။အဲဝမ်းနဲ့ဝမ်းသာဖြစ်နေမှာတော့သူကနိုင်မမနိုင်ပဲ။နောက်အစဉ်နဲ့အားထုတ်သွားတဲ့အခါမှာအဲ့ဒီလိုပဲនិဝရဏတွေမပြည့်ဘူးနောက်ကြတော့ကာမအာယုန်စီလည်းမပြည့်ဘူး။ဇာဘာရသီနာမေတာဥဒိစ္စကုကုစဝိသိကိစ္စဘာမှမဖြစ်တော့ဘူး။သူဘာရှိတော့တော့ဆိုအမှတ်တဲ့စိတ်ကလေးရှိတော့။ကောင်းတယ်လာလိုက်၊ကောင်းတယ်မလိုက်၊ပိန်ကြသွားလိုက်၊ပိန်တယ်မလိုက်။ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသဖြင့်ပွဲရပွဲရလေး။ ရှုမှတဲ့စိတ်ကလေးကနောက်ကတဲကြမှုလိုက်ပြီးတော့မှတ်သိုံလေးပဲကြောက်ပြီးတော့သိနေတဲ့အခါမဝန်တာလာတယ်နော်တော်တော်ဟာကြသွားပါဘောသဝမ်းမြောက်ဝမ်းသာဖြစ်လာအဲနည်းနည်းလေးကောင်းလာရင်နည်းနည်းဝတ်တာလာပဲညာညာကြီးကောင်းလာလို့ရှိရင်ညာညာကြီးဝမ်းမြောက်ဝမ်းသာဖြစ်လာတယ်အဲ့ဒါပီတိဒုက္ခတွေဖြစ်လာတာတဲ့និဝရဏကင်းသွားလို့တဲ့အစက ဘာဝနာဤအန္တရာယ်အနှောက်အယှက်ဖြစ်တဲ့និဝရဏတရားတွေနဲ့တိုက်ခိုက်နေရတော့ဝမ်းမြောက်ဝမ်းသာမဖြစ်ဘူးအမှတ်လို့မကောင်းသေးဘူးရှုမှတ်လို့ကောင်းတဲ့အခါမှာនិဝရဏတွေကျင်းသွားတာနဲ့ဝမ်းမြောက်ဝမ်းသာတွေဖြစ်ရတယ်တဲ့ဒါကိုပထမဇာကအဲ့ဒီသဘောမျိုးនិဝရဏတွေကျင်းသွားတဲ့အတွက်ဝမ်းမြောက်ဝမ်းသာဖြစ်တဲ့ပိဋိဒုက္ခတွေဖြစ်တယ်အခုဒုတိယဇာကတော့និဝရဏကစောစောကလည်းကျင်းခဲ့ပြီនិဝရဏကျင်းလို့ဖြစ်တာမဟုတ်ဘူးတဲ့ဒါကတော့သမာဓိဇာစိတ်တည်ခြင်းမှုသမာဓိကြောင့်ဖြစ်သောပိဋိဒုက္ခံဝမ်းမြောက်ဝမ်းသာမှု

ဥရိယရယညာမှာထင်ရှားတယ်။ဟောနာဝိပထမဇန်သဘောမျိုးဝိတဝိစာရတွေနဲ့ကြားစီပြီးတော့ယူနေရတာကတော့အစကတည်းကသမထနာညာတိုင်အောင်သူကထင်ရှားတယ်။ဒီတိဒုက္ခတွေကဘယ်တော့မှထင်ရှားခဲ့သေးဘူးအဲဒီတော့အခုဥရိယဗျာညာရောက်လာပြီဆိုရင်တော့ယောဂီပုဂ္ဂိုလ်တွေမှာစိတ်ကလေးကလည်းငြိမ့်နေပြီဟာကိုမှားရမှားရအာယုံလေးမှတခါတည်းစကနေစကနေကြာနေတော့ သမာဓိကြောင့်ဖြစ်တဲ့ပိဋိဒုက္ခတွေဖြစ်လာတာမမေဝန္တာမှုတွေဖြစ်လာတာကျိုးလွန်ကဲတွေဖြစ်တာသိဝန်တာတွေရောက်လို့ချင်းချင်းမမေဝန္တာတွေအများကြီးဖြစ်တယ်သူကအဲဒါဝိပဿနာကလည်းပဲဇာန်လုံးမခေါ်ရတာလည်းပဲဇာန်ဖြစ်ပုံလေးနဲ့ခတ်ဆင်စဉ်ကလေးတက်လာတယ်နောက်လျှောက်လည်းအကုန်လုံးခတ်ဆင်စဉ်တွေပဲ

ဣဇတံမိမိတဏ္ဍာ၌သမ္တာရောစကြည်လင်သောတရား၎င်းမိမိတဏ္ဍာ၌စိတ်ကြည်လင်တဲ့သဘောလေးတဲ့အဲ့ဒါလေးလည်းပါတယ်တထူးခြားခြားပဲတတိသာမှာစိတ်လေးကြည်ပြီးတော့နေတာသင်္ချာတွေ့ရဒါတခုပဲထူပါသနောက်ဟာတွေကမထူပါဘူးနောက်ဟာတွေကတော့ပီတိစပီတိပီတိလည်းပါတယ်ဒုက္ခစဒုက္ခလည်းပါတယ်ဧကကတာစအဲစိတ်ဒီကကတာစ စိတ်ဒီချင်းကြွတာလည်းပါတယ်ဒါကတော့ကိုသမဇာလုံးကပါပြီးသားပါပိတိဒုက္ခဧကရတာဒီသုံးခုအတူတူပါပဲဒီမှာသံမတာရတစ်ခုတိုးလာတယ်နောက်ဖသဝေဒနာသင်ညာစေရနာစိတ်ဖသပင်စုံကတရား၅ပါးဒါအတူတူပဲပထမဇာလုံးကအတိုင်းပဲပြီးတော့ဌာနအဒီမောက္ခဝိရိယတတိဥပ္ပခာမနတိကာရ ဒီ၆ပါးကလည်းပထမဆုံးကသာနုအတိုင်းမှာပဲတူတူပါပဲအဲ့ဒီတရားတွေပါတယ်တဲ့ဒီဓမ္မထို35ပါးသောတရားတို့ဒီ15ပါးရှိတော်မှာဝိတဝိသရာနှစ်ခုဖြုတ်လိုက်သံသရာတစ်ခုထည့်တာကိုနှစ်ခုကရောသွားတစ်ခုထည့်တော့အသ16ပါးရှိတာနှစ်ခုကျော်လိုက်တာနဲ့14ပါးကျန်တော့နောက်သံသရာတစ်ခုထတယ်15ပါးပြန်ပြည့်လာအဲ15ပါးသောတရား ေရမတို့15ပါးသောတရားတို့အာသာထောရှင်သာရိပုတ္တရာအနုဗရာဝဝရိတာအစဉ်အတိုင်းပိုင်းချအကုန်သည်ဟွန်းဒီဖြစ်ကုန်၏အဲ15ပါးသောတရားတွေဒုတိယဇာပါဝင်တဲ့တရားတွေသာရိပုတ္တရာအစဉ်အတိုင်းပိုင်းချပြီးရှုနိုင်ပါတယ်15ပါးသောတရားတွေဘုလုံးက16ပါဘု15ပါးပြည့်ဒါတော့ပဲထူပါတယ်အဲဒီ15ပါးသောတရားတွေကြီးနေတဲ့တရားတွေလည်းသရတရားလည်းသူရှုနိုင်တယ်နောက်ပြီးတော့ ပီတိဝမ်းမြောက်မှုဖြစ်တာလည်းသူရှုနိုင်တယ်ဒုက္ခစိတ်ချမ်းသာမှုဖြစ်တာလည်းရှုနိုင်တယ်ဧကဂတစိတ်တည်ကြည်မှုလည်းဖြစ်တာလည်းရှုနိုင်တယ်အာယုန်နဲ့စိတ်နဲ့တွေ့တဲ့ဖတ်တာလည်းရှုနိုင်တယ်ဝေဒနာလည်းရှုနိုင်တယ်ခံစားမှုခံစားမှုဝေဒနာကခုနဒုက္ခချမ်းသာတဲ့ဝေဒနာပါပဲဟွန်းသိရှင်လားချမ်းသာတယ်နောက်ပြီးတော့ပညာတဲ့မှတ်သားမှုပညာလေးလည်းရှုနိုင်တယ်သာအယုန်လေးမှတ်သားမှုဝေဒနာသိတော်မှု အားပေးတိုက်တွန်းမှုလေအဲဒါကျွနိုင်တဲ့စိတ်ဟောအာယုံကိုပြီးတဲ့စိတ်လေးပြီးတော့သန္တာတယ်လို့လားလို့လားတဲ့သဘောလေအဒီမောက္ခအဆုံးပြတဲ့သဘောဝိရိယအားထုတ်တဲ့သဘောတတိအမှားရတဲ့သဘောပြီးတော့ဥပိ္ပခာတဲ့ညီမြဖြစ်စေတဲ့သဘောမနတိကာရအာယုံကိုနှလုံးအာယုံနှလုံးသွင်းအာယုံစီကိုရှင်းရှုတဲ့သဘောလေအဲဒီတရား15ပါးကို အစဉ်တိုင်းရှုနိုင်ပါတယ်တဲ့တစ်ခုစီတစ်ခုစီတစ်ခါတည်းအစဉ်တိုင်းပိုင်းခြားပြီးရှုနိုင်တယ်ဇနာယဗုဒ္ဓဒါကဇနာယဗုဒ္ဓကိုဟုတ်လားဒီဇာမှာလည်းပဲတရားကိုယ်တွေကတော့တွက်လိုက်မယ်ဆိုလို့ရှိရင်ဝိတဝိဇာရနှစ်ခုရောတာပဲ30နဲ့3ပါးရှိတယ်အားလုံးကရုဏာမုဒိတာလည်းနှုတ်30နဲ့3ပါးအစကရှိတယ် အဲ33ပါးတဲ့ဝိတဝိသရနှစ်ခုလုံးလည်းတော့30နဲ့တပါးစိတ်နဲ့တကွာ30နဲ့နှစ်ပါးရှိပါတယ်အဲဒီ30နဲ့နှစ်ပါးတော့တရားကိုယ်တွေကသမာဓိပုဒ်တရားရှုတာဟာခု15ပါးဆိုတော့15ပါးမှလည်းနှစ်ခုအထနေသေးတယ်နော်14ပါးပဲရှိပါတယ်အပုံမဲ့ကြာပါသေးတယ်တရားတွေဒါပေမဲ့လို့အဲဒီ14ပါးသောတရားကိုသာလင်းသနာယပုဒ်ရာအစဉ်တိုင်းရှိတယ်လို့ဒီသုတ်ကဟောထားပါတယ်။ဒါတော့သနာယပုဒ်ရာမဟုတ်တော့ရှိနိုင်တာ အခုပုဂ္ဂိုလ်တွေပဲဒီလောက်ရှင်းနိုင်လိမ့်မှာတော့စိတ်တစ်ခုဖြစ်ရင်တစ်ခုလောက်ပြီးတာပဲစိတ်လောက်ပြီးရင်လည်းပြီးတယ်သို့မဟုတ်သူနဲ့ရှင်ပဲတရားတစ်ခုခုလောဘသို့မဟုတ်ဒေါသသို့မဟုတ်သဒ္ဒါသို့မဟုတ်တတိအဲဒီတစ်ခုခုသောတရားလေးပဲဒီမှာသိတာများပါတယ်နှစ်ခုသုံးခုသိတာရှားပါတယ်သူကအဲရှင်သာရိပုတ္တရာမို့သူဥစားပြီး14ခုထီအောင်15ခုထီအောင်ပြီးတာအဲဒီ14ပါး15ပါးသောတရားတွေကိုအစဉ်တိုင်းဖြစ်ပေါ်သောတာတွေကိုရှုတယ် တရားသာဓမ္မဝိရိတာဥပ္ပေသန္တိဝိရိတာဥပါဒံတိဝိရိတာအပါဒံငေသန္တိေဓမ္မာတို့14ပါး15ပါးသောတရားတို့သည်အတာတို့ရှင်သာရိပုတ္တရာဝီရိတာသိရကုန်သည်ဖြစ်ဥပေသတိဖြစ်ပေါ်ကုန်၏ဖြစ်တဲ့ခါမှလည်းပြီးတယ်ဖြစ်စာလေးလည်းဖြစ်ပေါ်လာတာလည်းပြီးတယ်ဝီရိတာသိရကုန်သည်ဖြစ်၍ဥပါထန်တိပြီးကုန်၏ အဲသိနေတာလည်းသိတယ်ဝိရိတာသိရသိရကောင်းသည်ဖြစ်၍ဝိရိတာသိရသိရကောင်းသည်ဖြစ်အာဘာဒကစ္စနေချုပ်ပြခြင်းတို့ရောက်လေကုန်၏ဟောချုပ်ပြသွားသုံးတော်တာလေးလည်းသိတယ်ဒီတရားတွေစာပေါ်လာတာလည်းသိတယ်အလယ်ပိုင်းတည်နေတာလည်းသိတယ်သုံးသွားတာလည်းသိတယ်ရည်ကြီးရဲ့ဒါသိရတာသူကဝိပဿနာရှုတာဒါသိအောင်လို့ရှုနေရတာအောင်းတယ်ဆိုအောင်းတာလေးစပေါ်လာတာနဲ့အလယ်ပိုင်းနဲ့အဆုံးပိုင်းနဲ့လားအစဒီလိုသိတာလားပဲ။ ရမရှုပါတာပုဂ္ဂိုလ်ကဘယ်နဲ့သာမဗမာသိလိမ့်မှာတော့မှားရမယ်ဆိုလို့တော့မှားနေရတော့ရှိသေးဘာမှမသိသေးဘူးသူကအစာလည်းမသိဘူးအဆုံးလည်းမသိဘူးအလဲတော့ဖြစ်ရင်ပြီးတယ်လို့ဆိုရမှာပါလေသူကကြောက်ကြောက်ကြီးပြီးနေတယ်၁၀တဲဖြစ်နေတယ်ကလည်း၁၀တဲပဲမကောင်းမဖောင်းငင်ကတည်းကဒီဖောင်းမဲ့ကိုယ်နဲ့တကွာပိုက်ကြီးစင်အစာလည်းရှိနေတယ်လို့ထင်နေတယ်ဘောင်းသာဆုံးသွားတဲ့နောက်လည်းရှိသေးတယ်လို့ထင်နေသေးတာပဲဒါကလည်းပိန်တယ်လို့မှားရမယ်ဆိုလို့တော့မှားနေရတယ်ရှိနေသေးတာပဲဒီဘိုက်ကဒီကိုကတော့ဒီလိုပဲရှိနေသေးတာဒီလိုထင်နေတယ် အဲဒီတော့အစလည်းအဆုံးသုံးပါးနဲ့ပိုင်းခြားပြီးမပြီးသေးပါဘူးစပြီးအထုတ်ခါသာပုဂ္ဂိုလ်ကစကားမူတာတချို့ကပြောနေကြတာဒါအထုတ်လည်းသိနေတာပဲပြောဘယ်သိနေမှာတော့လို့သာတကယ်ရှုတဲ့တကယ်ရှုကြည့်တဲ့ခါကျရှုနေတာတော့မှမသိဘူးတော်တော်နဲ့မသိဘူးပရမနာမရူပပရိစေရာဒီယုံနဲ့နာနဲ့သဘောတရားလေးမိအောင်ကိုမှတ်နေရတာအကြာကြီးပဲအစလည်းအဆုံးပဲသိလေဦးမှာတော့ နောက်ကြတော့မှသမာဓိညာချင်းလာမှအစလေးပေါ်လာတယ်သူကသုံးလေးပေါ်လာအလယ်ပိုင်းရောပဲသူစုံတစ်ခုစပြီးပေါ်လာတယ်အလယ်ပိုင်းလည်းရှိတယ်သုံးသွားပြီနောက်တစ်ခုစပေါ်လာပြီအလယ်ပိုင်းလည်းရှိတယ်သုံးသွားပြီအဲဒီလိုအစအလယ်ဆုံးသုံးပါလုံးပိုင်းခြားပြီးတော့သိလာတဲ့အခါမှာသမထနာညာဖြစ်တာအိဋ္ဌမမြဲတဲ့တရားတွေပဲအာဟုတ္တဝါသံဘွန်းတိသောဧဝံပဇာနာတိ

သံဘွန်ဒီအသစ်ဖြစ်ပေါ်လာကုန်၏ဟုတ်တော်ဖြစ်ပေါ်ကုန်မည်ရှိကုန်မည်၍ဒီဝင်းဒီတဖန်ပြောက်သွားလေကုန်ဣတိဤသို့ပါဇာနာတိကြားခြင်းသည်ဒီ14ပါး15ပါးသောတရားတွေဇာအတွင်းကဖြစ်တဲ့တရားတွေပေါ့လေ။อืมဒါတွေအစမရှိသေးဘဲနဲ့အခုမှအသစ်ဖြစ်လာတာပဲ။ပြီးတော့လည်းပဲဖြစ်ပြီးတော့သူပြောက်သွားတာပဲလို့မမြဲတဲ့တရားပဲပေါ့လေဟုတ်တော်ဖြစ်ပေါ်ပြီးပါဘဝတော့မရှိခြင်းညာအိဋ္ဌာမမြဲသောတရားဆိုတာ။ အနိစ္စလို့ဒီမှာတည်းရင်မဟုတ်ဘူးလူလူပဲဖြည့်ပြီးပြောက်သွားတာပဲဖြည့်ပြီးပြောက်သွားတာပဲလို့ဒီလိုသိနေသေးတယ်လားဖြည့်ပြီးပြောက်သွားတာပဲသိတာအနိစ္စပဲလူလူပဲလားဒီသာရိပုတ္တရာကအနိစ္စဝုရှုဤဒုက္ခဝုရှုဤအနတ္တဝုရှုဤလို့မပါပါဘူးဒီမှာမပါဘူးအဲဒါအာဟုတဝါမရှိကုန်သေးမူ၍တန်တန်ပွန်းတိဖြစ်ပေါ်လာကုန်၏အစမရှိသေးဘဲနဲ့အဖြစ်ဖြစ်လာဒါ စာစာသဘောနဲ့ဆိုရင်ဖြင့်ဒါဘာထူးရတယ်လို့ပြောအောင်မထူးတယ်ပဂတိပုဂ္ဂိုလ်ကအဲ့ဒီလိုမှမသိပဲမသိဘူးကိုယုတ်ကြီးဟာအခုမှဖြစ်လာတယ်လို့ထင်မထင်ဘူးအစတည်းရှိနေတယ်လို့ထင်နေတာဒီကိုကြီးကမွေးတဲ့ကကလေးဘွားတဲ့ဒီကိုကြီးကရှိလာတယ်လို့ထင်နေတာဟုတ်လားကလေးလေးကနေပြီးတစ်ဖြည်းဖြည်းသူကြီးတာအခုရွယ်ရောက်လာငယ်ငယ်တုန်းကရှိတဲ့လက်ပဲခြေပဲကိုယ်ပဲခေါင်းပဲ ဘိုက်ပဲဒီသားဒီရေပဲဒါပဲဒီလိုထင်နေတာပေါ့ကွာစိတ်ကတော့စိတ်ကလည်းငငယ်တုန်းကရှိတဲ့စိတ်ကပဲအခုဒီတိုင်းရှိနေတာပဲငငယ်တုန်းကရှိတဲ့စိတ်ကပဲအခုလျှောက်ပြီးတော့ပြီးနေတယ်ဒီလိုအောင်မင်းနေနေတော့အခုမှအသိဖြစ်လာတယ်လို့မထင်ဘူးသာဝေကျမ်းကရာအချင်းတော့ပြောကြရတာပေါ့ခန္ဓာ၅ပါးတရားတွေအနိစ္စပဲဒုက္ခပဲအနတ္တပဲခန္ဓာမစဲဖြစ်ပြနေတာပဲဒီလိုတော့ပြောနေတယ် ကိုယ်စိတ်တွေကထင်တာမှမဟုတ်ပဲဟုတ်လားအရင်ကဘုန်းကြီးပြောဘူးလေသာမန်ပုဂ္ဂိုလ်ပြောနေကမ္မထာဆရာတော်မှတချို့ပုဂ္ဂိုလ်မထင်တာတော်စီကပြောဘူးတယ်ဟိုမှာဟောဆရာတော်ကြီးတွေကဘူးမရှိပါဘူးဘုရားငယ်ငယ်တုန်းကတော်တော်ထင်ရှားကျော်စောတဲ့ဆရာတော်တစ်ပါးပါပဲအဲဒီဆရာတော်ကြီးကသူကဒီ ရုပ်တရားတွေဟာကျမ်းမ်းတဲ့ရုပ်နဲ့သိမ်မွေးတဲ့ရုပ်နဲ့သူကခွဲကြတာသိမ်မွေးတဲ့ရုပ်တွေသာအနိစ္စဒုက္ခသစ္စာသိမ်မွေးတဲ့ရုပ်တွေသာဖြစ်ပြီးပြည့်တယ်ခဏမသက်ဖြစ်ပြနေတယ်မလို့သူကယူဆထားတာကျမ်းမ်းတဲ့ရုပ်တွေကတော့အများအားရှိနေတာပဲလူယူဆတာအဲကံစိတ်ဥရုအဟာရအကြောင်း၄ပါးကြောင့်ဖြစ်တဲ့ရုပ်တွေအဲဒီ၄ပါးထဲမှာ ဥရုကြောင့်ဖြစ်တဲ့ယုတ်ဥရုဇယုတ်ဆိုတာကတော့အများအားရှိနေတဲ့သူကဒီလိုယူဆထားတာကိုသူကယူမယ်ဆိုတော့ယူစရာပဲဥရုဇယုတ်တွေဆိုတာခုဒီတုံတန်ကြောက်ခဲမြေကြီးခဲတို့ဘာလို့ဒီလိုဥစ္စာတွေဥစ္စာတွေအစဉ်ထာဝရရှိနေတာနဲ့တူးနေတယ်သူကဟွန်းကိုယ်ထဲမှာလည်းဒီလိုယုတ်တွေကအယူကြမ်းကြီးတွေဒါတွေရှိနေတာကိုသေတဲ့ခါကလည်းဒီအလောင်းကောင်ကြီးဒီကောင်ကြီးကြားနေတာအယူတွေပါလေလည်းကြားနေတာပဲဒီထဲကနေပြီးဒါတွေအမှုမှုဖြစ်ပြီးသွားလည်းပဲအမှုမှုယုတ်တွေကသူကကြားနေတာကိုဥပမာရေးဆိုပါတော့ ရေဆိုတာရေတိုင်းနေနေတော့ကြတော့ရေကတစ်ဖြည်းဖြည်းခန်းချောက်သွားတယ်ဆိုပေမဲ့ဒီထဲမှာအမှုမှုလေးတွေရှိပြီးခိုးငွေတွေရှိပြီးတော့သွားတာသူလုံးလုံးပြောက်သွားတာမဟုတ်ဘူး။ပလင်းထဲမှာရေထည့်ထားဘူးပိတ်ထားပလင်းပိတ်ထားလုံးနေအောင်ပိတ်ထားလို့ရှိရင်ဒီဥစ္စာတွေကရေရတစ်ဖြည်းဖြည်းအပူဓာတ်ကြောင့်တော့ကြလို့ရှိရင်ခိုးငွေတွေဖြစ်ပြီးတော့ရေမရှိတော့ဘူး။ရေမရှိပေမဲ့လို့ခုနကရေကဖြစ်သွားတဲ့ခိုးငွေတွေဒီပလင်းထဲရှိနေတာ။အဲ့ဒါနောက်တစ်ခါပြန်ပြီးတော့ အေးအောင်ပြန်လုပ်လိုက်လို့ရှိရင်ဘေးကအေးဒါနဲ့ပြန်လုပ်ရင်ဒါတွေကအရေးပြန်ပြီးတော့ဖြစ်လာကြမှာကိုပြီးတော့လောကရဏီနဲ့ကြည့်မယ်ဆိုရင်လည်းသူ့ဥစ္စာဒါတွေကအများကြီးနေတယ်လို့ထင်စရာကြီးသူကဒါကြောင့်အဲ့ဒီဆရာတော်ကြီးကသူကဒီလိုယူဆတာတဲ့ဥဒုဇယုတ်ချမ်းတွေကတော့ကိုမပြောက်ဘူးမပြက်ဘူးသူတို့ကတော့ကိုခဏမစဲဖြစ်ပြနေတဲ့ဆိုတာဟာကာမဇကံကြောင့်ဖြစ်တဲ့ယုတ်စေတဇစိတ်ကြောင့်ဖြစ်စေတဇယုတ်ဆိုတာအခုလိုဒီလိုလှုပ်လိုက်လှုပ်လိုက်ဆိုရင်လှုပ်ချင်တဲ့အခါမှာဖြစ်ပေါ်လာတာကို ပြီးရင်မရှိတော့ဘူးဒီလိုအမျိုးတွေကိုအာမဇသေရဇအဟာရဇအဟာရကြောင့်စားတော့တဲ့အဟာရကြောင့်ဖြစ်တဲ့ယူဒါကလည်းပဲအစာအာရစားထားရင်အဟာရမိပြီးတော့ဖြစ်နေတာအဟာရမရှိတဲ့ခါသူကမဖြစ်ဘူးအာဒီနေ့လောက်စားတာနောက်တနေ့လောက်မစားရဘူးဆိုရင်ဟိုယူအားတွေဒီမျိုးဖြစ်သွားနေသွင်း၄ရက်၅ရက်လောက်မစားရဘူးမတော်သေးသွားမှာပဲသူကအင်းအဲဒီတော့ကာမဇယုတ်ကံကြောင့်ဖြစ်တဲ့ယုတ် စိတ်ရဇစိတ်ကြောင့်ဖြစ်တဲ့ယုတ်အာရဇအာဟာရကြောင့်ဖြစ်တဲ့ယုတ်အဲဒီလိုသင်္သင်မမွေယုတ်တွေကလာခဏမစက်ဖြစ်ပြနေတာအဲဒီဆရာတော်ယူယူပေါ့လေကုရုဇယုတ်တွေကလည်းယုတ်ချမ်းတွေကတော့ကိုသင်္ထာဝရကတော့ရှိနေတာပဲအလိစ္ဆဆိုတာဟာမမြဲဆိုတာခုနကပြောတဲ့ယုတ်သင်္ကွေတဲ့ယုတ်တွေသူကဒီလိုခေါ်တာဒီလိုဟောတော့သူရကြီးတွေက ဦးဇင်းဦးဇင်းဟိုတုန်းကတော့ခန်းငယ်ငယ်ကျုံမှာပါပဲဦးဇင်းတွေကသဘောမကျဘူးဆရာတော်ကြီးခေါ်တာသဘောမကျအခုတော့လည်းကြီးပါပြီအဲဒီဦးဇင်းတွေကအခုတော့ဆရာတော်ကြီးခွင့်ရတဲ့ကြီးပါသေးတယ်လို့ဆရာတော်ကြီးတွေပြည့်နေပါခွင့်ရတဲ့ဆယ်ဝါလောက်တော့ကြီးမယ်ထင်တယ်ဟုတ်ဆယ်ဝါမဟုတ်တော့ရှိပါဆယ်ဝါလောက်ရှိမှာပါကြီးပါလိမ့်မယ်ဒီဆရာတော်အခုတော့ဆရာတော်ကြီးတွေပြည့်နေပါအဲဒီဦးဇင်းကသဘောမကျတာနဲ့လျှောက်ဆရာတော်ဥစ္စာစာနဲ့ပင်နဲ့မညီဘူးအများသောပုဂ္ဂိုလ်တွေယူဆတာနဲ့မညီဘူးဆရာတော်ဥစ္စာ ဘယ်နဲ့သဗ္ဗေသင်္ခါရအနိစ္စမြတ်စွာဘုရားဟောထားတာအကုန်လုံးသင်္ခါရတရားတွေအနိစ္စကြီးတယ်ပဲဥရုဇရဲ့ကာမဇရဲ့ပဲခွဲရမလဲရုပ်ကြမ်းယုံမှုခွဲကြမလိုပါဘူးအကုန်လုံးတရားတွေဟာဖြစ်ပြနေတယ်တရားခဏမစဲဖြစ်ပြနေတယ်တရားအနိစ္စကြီးတယ်ပဲဆိုတာမြတ်စွာဘုရားဟောထားတာတရားတော်ဥစ္စာဘုရားဟောတယ်မညူးလို့ပြောတော့ဒီကွာမင်းကသဘောမပေါက်လို့ဟာပဲတဲ့ဥစ္စာငါဟောတာကဟုတ်တယ်လို့သူကဒီလိုလုပ်တာလို့ကမ္မထာဆရာကြီးကသူ့တာမညပုဂ္ဂိုလ်မဟုတ်ဘူးလား ကမ္ဘာသားကြီးကြားတယ်ဆရာကြီးမင်းကြည့်ပါမပေါ်တယ်တို့ငငယ်ရတဲ့မင်းညောင်ထိုးထားတာကွာငငယ်ရထိုးတာမင်းအခုတည်းမပြည့်ဘူးမင်းပြောတယ်ခဏမစဲပြည့်သွားတယ်ဆိုရင်ဒါတွေပျောက်သွားမှာပေါ့ကွာသူကသူကဥရာရုံထုတ်ပြတာသူကပြီးတော့သူပြောတာလည်းခါဟုတ်ဟုတ်ဘူးသူကမင်းညောင်ကမပြည့်ဖက်ပြည့်တယ်လို့သူကမင်းညောင်သာပဲဟုတ်လေတော့ဒီလိုလုံးရုပ်တွေဒီလိုပဲတည်နေတာအဲ့တော့ သာမန်ပုဂ္ဂိုလ်တွေမပြောနဲ့ကမ္မထာတရားဟောနေတဲ့ပုဂ္ဂိုလ်တောင်မှဒီလိုသဝေသွားဖြစ်ဖြစ်ဖြစ်နေတာပြောလို့မဖြစ်ဘူးအဲ့တော့အခုပဲဖြစ်ပေါ်လာတဲ့အခုပဲကြောက်သွားတဲ့ဆိုတာနားလည်ဖို့ဖြစ်တယ်ခန္ဓာလောကဓာနီနဲ့အာယုတ်တွေဟာဒီလိုပဲရေကနေပြီးဒီကလာခုံးမွေဖြစ်ပြန်ပြီးတော့ရေဖြစ်အောင်လို့ပြန်ပြီးဝရင်သူ့အကူညီပေးလိုက်လို့ရေပြန်ပြီးတော့ဖြစ်တော့ဒါတွေမကြောက်ပါဘူးလို့ဆိုကြရှိပါတယ်ဒါလည်းပဲသူက ဥပတိပင်အားတော့ပြောင်းနေပါတယ်လို့လားပြောင်းလဲနေပါအချင်းခံစဲပြောင်းလဲနေသူတို့ကဆက်ဆက်ပြီးတော့ရုပ်သစ်တွေကပွားပွားသွားတော့ရှိနေတာပေါ့လေအခုမိဘတွေကနေပြီးသားသမီးတွေပွားထားကြတော့လူတွေမပြတ်ဖြစ်နေတယ်လို့သစ်ပင်ကြီးတွေကသိသွားပြီမဲ့သစ်ပင်ငယ်လေးတွေကပေါက်နေတော့တောကြီးဟာဒီလိုပဲရှိနေတယ်လို့အဲ့လိုမျိုးတွေပါပဲသူကရုပ်အသစ်အသစ်တွေဆက်ပြီးတော့ပြင်းတယ်ရေတိုင်းဒီနေရာမှာလည်းပဲရေဟာဒီတိုင်းရုပ်သစ်အဟောင်းတွေပြောင်းနေတာပါပဲ။ ဒီကနေရေခိုးငွေပြောင်းသွားလည်းပဲဟာအသစ်တွေပြောင်းသွားတာခိုးငွေကနေပြီးတခါပြန်ရေဖြစ်လာလည်းပဲဒီလိုအသစ်တွေပြောင်းလဲလာတာပါပဲအဲဒါခဏမစဲအကုန်လုံးဘယ်ချင်းမဆိုပြောင်းလဲနေနိုင်တယ်တရားတွေတဲ့ပြောင်းလဲနေတယ်တရားတွေအဲ့ဒါတွေကိုအခုဖြစ်တိုင်းဖြစ်တိုင်းတွေကိုသိရမှာကိုသိခဲ့တယ်ဟူဒီမှာသေချာရှုမှဖြစ်ပြီးတာဟိုသာဝေကျမ်းဂါရနဲ့ ယုံကြည်နေတာကတော့ဒါကတော့တရားအကောင်းလို့ယုံနေဖြစ်ပါတယ်ဒါယုံတာကိုကိုသိတာမှမဟုတ်ပဲယုံသားရှိသေးတာကိုကသိတာမှမဟုတ်ပဲကိုကိုယ်တိုင်သိရမှာကိုကိုယ်တိုင်သိအောင်လို့ကိုဒီမှာဝိပဿနာတရားအားထုတ်ရတယ်။ဘောင်းနေ၊ပိန်နေ၊ထိုင်နေ၊သိရတယ်လို့ခါတယ်။ပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုနေရတယ်။ယုံနာတရားတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုရတယ်။ရှုပါများလာတဲ့အခါကျတော့ဟိုမှာအဲဒီ ရှိရတဲ့သဘောလေးတွေအစပေါ်လာတာလည်းတွေ့ပြီးပျောက်သွားမကြည့်ဘူးအကြည့်ဘူးတွေ့မှာပေါ့တချို့ဟာများမကြည့်လိုက်မိတော့ဟာမရှိတော့ဘူးနောက်ကျသွားပြီဒီလိုတော့မသိတာဘူးဥပမာဆိုတော့နေရာကောင်းတဲ့ပိန်ထဲမှာလက်ဝါစိတ်ကူးလေးတစ်ခုပြည့်သွားရှုမဲ့လို့လို့တော့ဟာမရှိတော့ဘူးခုနနောက်ငါနောက်ကျသွားပြီလို့အဲကိုယ်ရဆန်တဲ့အခါကာလမှာကိုယ်ကျင်တယ်ဆိုစိတ်ကလေးသိရမှာအဲ့ဒါမသိဘူး ကွေးတယ်ဆိုတာလည်းသိရမှာမသိဘူးကွေးပြီလို့တော့ကြမှာဟာနောက်ကျသွားပြီငါမသိတော့ဟုတ်တော့ကြမှာမရှိတော့ကွေးတာလည်းမရှိကွေးကျင်တာလည်းမရှိအဲ့ဒီမှာသွားတတိယအဲဒီလိုပါလေရှိပါတယ်အဲဒါတကယ်စူးစားပြီးတော့ဖြစ်ခဲ့ဖြစ်ခဲ့ကလေးတွေကျွမှနေလို့ရှိရင်အစဖြစ်ပေါ်လာတယ်လည်းပြီးပါတယ်ကြောက်သွားတယ်လည်းပြီးပါတယ်ဇန်သာရိပုတ္တရာလည်းအဲဒီလိုပဲဇန်တရားတွေဖြစ်တိုင်းဖြစ်တိုင်းရှိနေတာကိုဇန်ဝင်စားလိုက်ဇန်စိတ်ကိုရှုလိုက်ဇန်ဝင်စားလိုက်ဇန်စိတ်ကိုရှုလိုက်တော့ ဒါစိတ်ကစောစောကမရှိသေးဘူးခုမှဖြစ်လာတာပဲဒီစိတ်ကလည်းပဲပြီးတော့မရှိကြဘူးပျောက်သွားကြပြီနှလုံးသွင်းတဲ့ခြင်းချမရှိဘူးပျောက်သွားပြီဒါတော့အဲ့ဒီတရားတွေအစလည်းပြီးသေးတဲ့ဒေဓမာထိုတရားတို့သည်ဝိရိဒာပြရကုန်သည်ဖြင့်ဥပိ္ပဇာနေဖြစ်ကုန်အဲ့ဒီတရားတွေကိုဖြစ်ပေါ်လာတယ်လည်းပြီးပါတယ်တဲ့ဝိဒါပြာကုံဤဖြစ်၍ဥပါဒာတိထင်ပေါ်ဥပါဒာတိဒီကုံဤ ဝိဒာတိအကုံသည်ဖြစ်၍အဘာဒံကိသံတိချုပ်ပြောခြင်းသို့ရောက်လေကုန်၏အဲဒီတော့ဒီမေဓမ္မဤတရားတော်သည်အာဟုတ်တော်အစကမရှိကုန်ပဲမမွန်းတိဖြစ်ပေါ်လာကုန်ဟုတ်တော်ဖြစ်ပေါ်လာကုန်ပြီ၍ပတိဝင်းတိကြောက်ပြဲသွားကြလေကုန်၏ဤတိတို့ပါဇာနာတိပြာခြင်းပြီလေ၏ဟွန်းဒီတရားတွေကအစမရှိဘဲနဲ့ဖြစ်ပေါ်လာတာဖြစ်ပေါ်ပြီးတော့လည်းသူတို့ကြောက်သွားတာပဲလို့ပြီးတယ်ဒါမမြဲဘူးလို့ပြီးတာပါပဲ။ နေစာလို့ဆိုတာမဆိုရမယ်လို့မမြဲဘူးသိတာကစာမကြည့်ပဲနဲ့ဖြစ်ပေါ်လာဖြစ်ပြီးကြောက်သွားတဲ့ဆိုရင်ဒါမမြဲတာဒီအဖောင်းနဲ့ပိန်နဲ့မှတော့ဖောင်းစာလေးပေါ်လာလိုက်ကြောက်သွားလိုက်မမြဲတာပေါ့ပိန်စာလေးပေါ်လာလိုက်ကြောက်သွားလိုက်မမြဲတာပေါ့ကိုယ်ထဲမှာ ညောင်းတာပူဇနာကြီးကခဲတာလေးတွေပေါ်လာလိုက်ညောင်းတယ်ညောင်းတယ်မှရင်ပြောက်သွားမရှိဘူးမမြဲတာပေါ့ပူတယ်ပူတယ်မှရင်ပြောက်သွားပြီစိတ်ကူးလေးတွေပေါ်လာတဲ့ဟိုရောက်လိုက်ဒီရောက်လိုက်သွားတယ်ရောက်တယ်မှလည်းမရှိဘူးပြောက်သွားပြီကိုယ်ကျင်တယ်မှလည်းပြောက်သွားပြီဆန်းကျင်တယ်မှလည်းပြောက်သွားပြီကိုယ်တယ်ကိုယ်တယ်မှလည်းပြီးရင်ပြောက်သွားမရှိဘူးအဲ့ဒါမမြဲတာသိနေတာပဲနိစ္စ ानु ပါဒနာညာနေတယ်အဲ့ဒီလိုပြီးရမှာပေါ့အဲ့ဒီလိုပြီးတော့

လွံ့မြောက်ကြောင်းတရားရှိနေတာလားမဆုံးသေးဘူးဆိုတာပဲမင်းနေနေကြီးဆုံးပြပြီးတော့သွားပါတယ်ဒါဒုတိယဇာကောအဲနောက်တတိယဇာလို့ကြတော့ခါချင်းချင်းသွားကြတယ်လို့သာနီးပြီးလောက်ပါပြီတတိယဇာဆိုတော့ကိုပီတိပီတိယာစဝိရာကလည်းပီတိကင်းပြီးတော့တဲ့ဝမ်းသာဝမ်းမြောက်မှုမရှိတော့ဘူးဝမ်းမြောက်တက်ကြွတဲ့သဘောမရှိဘူးပီတိယာစဝိရာဥပက္ခေကောစဝိရတိပီတိဖြစ်နေရင်လိလိမရှိနိုင်ဘူး အညီမျှမကျွနိုင်ဘူးဟာသူကတော်တော်တင်ကြပါတယ်တစုံတစ်ခုကို ကိုလိုချင်တဲ့ဥစ္စာကလေးရလာတဲ့ခါကျတော့ဝမ်းမြောက်တာကိုဝမ်းမြောက်တော့မျက်နှာတွေပါလေလည်းပဲတစ်မျိုးတစ်မျိုးဖြစ်လာမှာပါပဲသဇက်ကလည်းပြုတ်ပြောတတ်တယ်ဒါအညီမျှအိန္ဒိယရတယ်မထားနိုင်ဘူးလို့ဒါကလည်းအိန္ဒိယရတယ်မတည်ရနိုင်ဘူး အဲ့ဒါပီတိဖြစ်လာတဲ့အခါကိုကြားခြင်းတဲ့စကားလေးကြားတဲ့အခါကာလတွေရှိတယ်ဝမ်းမြောက်စရာဝမ်းသာစရာစကားလေးကြားရပြီဆိုတဲ့အခါလဲအိန္ဒိယရဲ့တိတိတတ်တာမဖြစ်နိုင်ဘူးလို့ရုပ်ရည်တွေမျက်နှာတွေလည်းပဲတပြိုးတပြိုးရှင်းမှာပဲအစကလည်းပဲအဲဝမ်းမြောက်ဝမ်းသာဖြစ်ပြီးဒီကလာပြောမိမှာပဲဒီတိတတ်တာလည်းမဖြစ်နိုင်ဘူးလားအဲပီတိမရှိတဲ့အခါကျတော့ဥပိ္ပခေကော အညီအမျှရှုနိုင်တယ်တဲ့လိလိရှုတဲ့သဘောနဲ့အိန္ဒိယလေးရอืมအဲ့ဒါရေးကြည့်တယ်ကိုယ်ဟာကိုယ်စဉ်းစားမှပူသိတယ်ကိုယ်ဟာကိုယ်စဉ်းစားမှပီတိရှိတဲ့ခါကျရင်တခါတည်းတော်တော်တော်မချုပ်ထိန်နိုင်ဘူးလို့သာဒါဟိုအခုဇာမပြောနိုင်ဘူးတော့အခုလောကကြီးရာရင်ကိုပဲလောကကြီးရာရင်ဝမ်းမြောက်စရာအကြောင်းလေးတွေဝမ်းသာစရာသဘောကျစရာအကြောင်းလေးတွေနဲ့တွေ့လို့ရှင်ချင်းတခါတည်းမချုပ်ထိန်နိုင်ဘူးအိန္ဒိယမဆဲနိုင်ဘူးလို့နည်းနည်းတော့သူကအိန္ဒိယပြက်အဲဒါ ဥပကေကောဝိရတိမဖြစ်ဘဲနဲ့ပြင်တာအခုဓာတိယဇံရောက်တဲ့ပုဂ္ဂိုလ်ကတော့ပီတိအပြည့်မြင်ပြီးသူရှုတာကိုဒီပီတိလေးကင်းသွားအောင်ငါရှိုးမှပဲဒီဇာထကထကနှလုံးသွင်းမယ်ပီတိမပါသေးနဲ့ဝမ်းမြောက်သားလေးကိုမပါအောင်နှလုံးသွင်းမယ်ဆိုပြီးထကထကနှလုံးသွင်းတော့နောက်ကြပီတိမပါတော့ဘူးဆိုတာလေးလာပါများတော့ဆိုရင်တော့တရားစွာထကထကလေးလာတော့ရင်းကျက်သွားတာပါရင်းကျက်သွားတော့ဒီပီတိကြောက်သွားတာပေါ့ပီတိကနူးညံ့တဲ့သဘောကိုအဲကလေးသဘောဖြစ်နေတာပေါ့သူက အဲတော့ပီတိယာစပီတိပီတိလီဝိရာဂကင်းခြင်းကြောင့်ပီတိယာစပီတိကိုလည်းဝိရာဂဆက်ဆုပ်ခြင်းကြောင့်ပီတိကိုယုံမုန်းဆက်ဆုပ်လို့ပီတိကင်းအောင်ခြင်းလို့ပီတိကင်းသွားပြီဥပကေကောအညီအမျှလေးလေးရှုသည်ဖြင့်ဝိရတိနေနိုင်တယ်တဲ့ဒီတတိယဇာရောက်တဲ့ပုဂ္ဂိုလ်ကသတောစမှတ်ရသည်ဖြစ်လောင်သာမဇာနောစ ပညာဆင်ញင်တဲ့ပြည့်စုံနေပြီလားဝိရတိနေနိုင်တယ်မတိတတိတရားလည်းပဲထိမ့်သိမ့်နေခုနကဝမ်းမြောက်ပြီးတော့အဲရီမိပြောမိဆိုမိတဲ့သဘောလေးတွေထဲမှာသူကတတိကင်းသွားတတိလွတ်သွားတဲ့သဘောလေးသူဟောတတိတရားနဲ့ဆိုတော့တခါတည်းဝမ်းမြောက်စရာဝမ်းသာစရာတွေပဲမဲ့လို့သူကအဲဒီဝမ်းမြောက်ဝမ်းသာမှဖြစ်ဘူးလေးလေးချူပြီးတော့နေနေတတိလေးနဲ့တတိထိမ့်လေးရှိတဲ့ကအဲရေးကြည့်ပါလေလား ကိုယ်တိုင်အတွေ့အလေးတွေနဲ့စဉ်းစားကြည့်မှပေါ်လာတယ်ဆိုတာဟုတ်တယ်ပီတိပီတိတွေသွမ်းမိုးပြီးရှိတဲ့ခါကာလမှာခုနပြောတဲ့တတိလေးကလည်းပဲရှိပြီညတော့လည်းပဲဒီတတိဟာအားနည်းမကြည့်ပဲနဲ့လည်းဖြစ်တာပါတဲ့လုံးလုံးလည်းကင်းသွားတာလေဒီလေးကဆင်ញင်မှုလေးလည်းကင်းသွားတာလေတတိဆင်ញင်မှုအားကောင်းနေတဲ့ခါကာလမှာပီတိဝမ်းမြောက်မှုတွေကလုံးလုံးမဖြစ်ဘဲရင်လည်းနေတဲ့ဖြစ်တောင်မှလည်းအာကြီးကြီးမရှိဘူးလို့လည်းသူနည်းနည်းပဲဖြစ်မယ်သူဒါအရေးကြီးပါလား အခုတတိယဇာရောက်တဲ့ခါကျတော့အဲ့ဒီပီတိကင်းသွားပြီတဲ့သတိတာမစင်နဲ့လည်းပြည့်စုံပြီးတော့နေတယ်တဲ့ဒါကြောင့်လိလိရှုပြီးတော့အင်းကြီးရခန့်ကညာညာဖြစ်နေတယ်ပေါ့ဒီဇာစိတ်ကဒုက္ခင်းစတိတဝေရတိဒုက္ခင်းစာကာယေနတိတဝေရတိဒုက္ခင်းစာချမ်းသာကိုလီကာယေနကိုဖြင့်တိတဝေရတိခံစားရ၏ပီတိမရှိတော့ စိတ်ချမ်းသာမှုကတော့ပိုးထင်ကြတာလေစိတ်ရချမ်းသာစိတ်ချမ်းသာတယ်တဲ့ပီတိတုံးကတော့ပီတိကဝမ်းမြောက်မှုတွေကလွန်းနေတာကိုချမ်းသာမှုကစိတ်မတင်ကြဘူးအခုချမ်းသာမှုတင်ကြလာတယ်လေကိုယ်ထဲမှာနာကိုရုပ်ကိုအဲပထမတင်ကြတာတော့နာကိုကစပြီးတင်ကြတာပဲနောက်ရုပ်ကိုရောပါချမ်းသာမှုတင်ကြနာကိုရောရုပ်ကိုရောချမ်းသာတယ်တဲ့ဒါဘယ်မှာသင်ကြားတော့ဆိုလို့ချင်းဝိပဿနာယောဂီပုဂ္ဂိုလ်တွေ ခုယောဂီပုဂ္ဂိုလ်ကဇာမဟုတ်ဘူးဇာမဟုတ်ဝင်မဲ့လို့ဝိပဿနာမှာနိဒုတာလေးတွေရှိတယ်။အဲမှာတင်ကြတာတုံးဆိုတော့ဥရိယဗျာညာအရင်ပိုင်းဥရိယဗျာညာအနုပိုင်းကတော့ရောင်လင်းပိဋိပတ်တာတွေနဲ့ဝမ်းမြောက်ဝမ်းသာလို့စိတ်တွေတက်ကြွလို့ဟိုပြောသည်ပြောနေတခါတော့ဝမ်းသာလုံးလို့အဲဒီလိုနေတဲ့အခါကတော့ဒုက္ခကဘယ်တော့မှချမ်းသာမတင်ကြဘူးဒုက္ခလည်းပါတော့ပါပါတယ်မတင်ကြဘူးပိဋိကလွှမ်းမိုးနေဝမ်းမြောက်မှုတွေလွှမ်းမိုးနေအဲဒီဝမ်းမြောက်ဝမ်းမြောက်မှုတွေ

တချို့ယောဂီပုဂ္ဂိုလ်တွေပြောပါတယ်ထိုင်းနေလဲကောင်းနေတာပဲဘယ်လိုကောင်းနေမှမသိဘူးလေဒီကောင်းကတော့ဇင်းရကြောင်းနေလဲကောင်းနေတာပဲကိုယ်လဲစားလဲလှုပ်ရှားလိုက်ဒီလိုလဲကောင်းနေတာဘယ်ချင်းဆိုသူ့ကောင်းနေတာပဲဘာကောင်းမှဘာဘယ်လိုနေရာကောင်းနေမှဒီကိုယ်လုံးပြနှံ့ပြီးတော့ကောင်းနေတယ်ဆိုတာကိုသူကချေယောဂီပုဂ္ဂိုလ်ကလုံလုံကဲကဲတွေ့တာပါတယ်သူကယန္တံရိယာသိက္ခာတိ

တတိမာတတိရှိပြီးဖြစ်ဥပကေကောလိလိရှုလျက်ဒုက္ခဝိဟာရီချမ်းသာစွာနေလေရှိပါပေ၏ဤဒီဤသောအသေခန္တိချီးမွမ်းပြောကြရလေကုန်၏ဒီတတိယဇာနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဟာတတိလည်းမကင်းမဲ့နဲ့တတိမကင်းရဲ့တာမစဉ်လည်းပါပါတတိနဲ့တာမစဉ်ကတွဲရတယ်တတိတာမစဉ်ရှိပြီးတော့လိလူရှုပြီးတော့အညီမျှချမ်းချမ်းသာသာနေရတယ်တဲ့ချမ်းသာလေးလည်းပဲခံစားပြီးတော့ချမ်းသာချမ်းသာနေတယ်တဲ့ခုမှ ဒီလူတွေကျုပ်ပြီးတော့နေတဲ့ဟိုဝမ်းမြောက်ပြီးစိတ်တွေကြွနေတာလည်းမဟုတ်ဘူးတဲ့သူကအိန္ဒိယရအလေးဖြစ်နေအဲ့ဒါကိုကြီးမွန်းတော်မူရတယ်တတိယံဇာနာဥပါသမေဇာဝိရတိတံတတိယံဇာနာထိုတတိယဇာဥပါသမေဇာရဲ့ဝိရတိနေရှင်လိုက်ပုဒ်တရားတတိယဇာရောက်ပြီးတော့နေဒီပုဂ္ဂိုလ်တွေလည်းဒီဇာတွေရောက်နေတာပါပဲဇာရောက်တဲ့ပုဂ္ဂိုလ်တွေပေါ်ပါတယ်ခြေတုံးကတော့အခုတော့ဘုန်းကြီးကဇာနာမဟုတ်လို့ဇာတော့တရေဟောလုံးဖြစ်ဘူးဝိပဿနာနဲ့ကပ်ပြီးတော့ဟောနေရတယ် ဝိပဿနာကလည်းပဲပထမဇာနဲ့အလားတူတဲ့ဝိတဝိသရာတွေပါတာကအောက်ပိုင်းကဝိတဝိသရာမှာမထင်ရှားပဲနဲ့မပါဘူးလို့တော့မဆိုရဘူးမပါဘူးပြောလို့ရှိရင်ဟိုမှာညင်းရလိမ့်မယ်အဲဝိတဝိသရာမထင်ရှားဘူးပေါ့လေသူမထင်ရှားဘူးဝိတဝိသရာအားနေပြီးတော့ပီတိဒုက္ခတွေအာကြည့်ပြီးတော့ပေါ်လာပီတိကအာကြည့်ပြီးပေါ်လာတာပဲလို့ဆိုဥရိယပြညာအစာပိုင်းပေါ်လာဝမ်းမြောက်ဝမ်းမြောက်တဲ့သဘောတက်ကြွတဲ့သဘောတွေစိတ်တွေတက်ကြွဥရိယပြညာရင်ပိုင်းကြတော့ပီတိကတူပါ အဲ့ဒါကင်းသွားတယ်ပိဋိယပိဋိယတော့ကင်းလည်းကင်းနိုင်ပါတယ်သူကနောက်ဒုက္ခနဲ့ဧကဂတနဲ့ချမ်းသာပြီးတော့စိတ်တည်ကြည်မှုတွေဒီချမ်းသာမှုတွေလွန်ကဲနေတယ်ဒီချမ်းသာပြီးတော့စိတ်ထဲမှာကောင်းကိုယ်ထဲမှာလည်းကောင်းအဲကောင်းတဲ့သဘောတွေထင်ရှားတယ်အဲ့ဒါတတိဇာနဲ့သဘောအချင်းတူပါတယ်သူကအဲဒီကအခုတော့ သင်္ဇာဗုဒ္ဓရာကတော့တကယ်သံပါပဲဝိပဿနာမဟုတ်ပါဘူးအဲဒီသံရောက်ပြီးတော့နေတဲ့အဲဒီတတ္တိသံမှာအတွင်းဝင်တဲ့တရားတွေတဲ့ဘာတွေတုံးဆိုဒီကြတော့ကိုတတိနဲ့သံပါစဉ်နှစ်ခုထပ်ထည့်ပါတယ်ဒီဇာတတ္တိဇာနေတဲ့မှာဒုက္ခင်းစတတိစသံပါစဉ်ညင်းစစေတေကကတာသဖာသောဝေဒနာပညာစေတနာစိတ်တံသံတော်ဒီမောဘဝိရိယတတိဥပေက္ခမနတိကာရောရှင်မခွင့်ကလိုပဲ ဆိုရင်ရှိပါတယ်15ပါးပဲရှိပါတယ်15ပါးနာမည်က15ပါးပဲရှိပါတယ်ပီတိမပါဘူးခုနကပီတိပါတယ်အဲခုနကသံပတာရပါတယ်ခုသံပတာရမပါဘူးအဲဒုက္ခနဲ့ဧကဂတကတော့ဇာယင်က2ပါးနောက်ပြီးဒီမှာတိုးထည့်တာပါတော့ဆိုတော့တတိနဲ့သံစဉ်လေးနှစ်ခုထထည့်ထားတယ်အဲဒါ၄ပါးဖြစ်နေတယ် သုတ်တံမှာတော့ဒီလိုပဲဇာယင်္ဂါရီအဲ့ဒီလိုပဲအပူလေးတွေပါနေအပြီးတော့မှာကတော့ကိုပထမဇာမှာဝိတဝိသရပိဋိဒုက္ခဧကဂတာ၅ခုဒုတိယဇာမှာဝိတဝိသရမပါဘူးဆိုရင်ပိဋိဒုက္ခဧကဂတာ၃ခုတတိယဇာမှာဒုက္ခဧကဂတာ၂ခုသရုပ်သရုပ်ဇာမှာဥပ္ပဒဧကဂတာ၂ခုဒီလိုပဲထားပါတယ်သုတ်တံမှာတော့ခုနပြောတဲ့သံပတာရတို့တတိတံမဇင်တို့ဒါတွေထည့်ထားတယ် ဝိသုဒ္ဓိမဲ့ကျမ်းနဲ့အရင်ကြားတဲ့ဝိမု ക്തി မဲ့ဆိုတဲ့ကျမ်းကဇာယင်္ဂါတွေရည်တွက်တော့အဲ့ဒီလိုပဲသုတ္တာကဏီတွေယူပြီးတော့ရည်တွက်တာသူကမှားရတာလည်းနည်းနည်းမလွယ်ဘူးသူကအဘိဓမ္မာနည်းကမှားလို့လွယ်တယ်ဝိသုဒ္ဓိမဲ့ကတော့အဘိဓမ္မာနည်းယူပြီးတော့ဇာယင်္ဂါ၅ပါး၃ပါးအဲ၂ပါးဒီလိုတွက်တာအဲဟိုမှာတော့ခုနပြောတဲ့အတိုင်းဇာယင်္ဂါတွေပထမဇာမ၅ပါးဒုတိယဇာမလည်း၄ပါးဖြင့်တတိယဇာလည်း၄ပါးဖြင့်လို့လားမှားတာမလွယ်ဘူး အခုဒီတော့မှာသုတ်တံဖြစ်လို့ဒီမှာဆိုင်ကဒီမှာ၄ပါးထည့်ဟောတာဟောဒုက္ခတတိသံပဇင်းနဲ့ငကုတတဲ့တာပြီးတော့ဧကဂတ၄ခုနောက်တော့ဖသသစ္စနကတရားအာသာနာအစရှိတဲ့တရား6ခုငါတော့အတူတူပါပဲအဲ့ဒီတရားတွေကိုအစဉ်တိုင်းဝိပဿနာရှုတယ်တဲ့ရှင်သာရိပုတ္တရာကပြီးသွားပြီးထားပါတော့ဟုတ်လားဒါတွေဒါတွေကဘုသူဒ္ဓဖြစ်ရုံပါပဲနောက်ပြီးတော့

အဲဒုက္ခသစ္စာပါဏာဒုက္ခသစ္စာပါဏာဒုက္ခလည်းမပါဘူးဒုက္ခလည်းမပါဘူးတဲ့သောမနတာဒေါမနတာတွေလည်းမရှိဘူးတဲ့အဲဥပေက္ခာကြောင့်ဖြစ်တဲ့တတိစင်ကြယ်မှုလည်းပါတယ်ဒါလည်းဘာကြောင့်လို့ဆိုတော့ဒုက္ခကိုချမ်းသာပဲလို့အဲချမ်းသာပဲလို့နှလုံးသွင်းတဲ့အဘောကမနတိကာရကင်းသွားလို့တဲ့ဒါကြောင့်မို့တခါတည်းတတိဟာအနာစင်ကြဲလာတယ်ဆိုတော့ဟိုတုန်းကလည်းတတိတော့ရှိတာပါတတိဇာန်တော့လည်းတတိပါတယ် အဲ့ဒီတတိယသိမစင်ကြယ်သေးဘူးတဲ့ဒီကျမှမှားရတဲ့တတိလေးကစင်ကြယ်နေကိုယ်တော့ကတော့ဒုက္ခချမ်းသာတယ်ကောင်းတယ်ကောင်းတယ်နဲ့ဒုက္ခချမ်းသာတာကောင်းတာလေးကိုကောင်းတယ်လို့နှုံးသွင်းမှုတွေကရှိနေတာအခုတော့ဇာစိတ်ဖြစ်နေတဲ့အခါကောင်းတယ်ဆိုရင်နှုံးသွင်းမှုကိုသူကမရှိတော့ဘူးတဲ့မရှိတော့ဘူးဒီမှာတတိယအထူးသဖြင့်စင်ကြယ်နေတယ်အဲ့ဒီတတိစင်ကြယ်မှုလေးပါလာတယ်နော်ဒါလေးထူပါတယ်အဲ့ဒီ သရုပ်ဇာမှာလည်းပဲ35ပါးသောတရားတွေအတူတူပါပဲဒီမှာလည်းဒီမှာဘာတွေထည့်ထားတော့ဆိုတော့ဥပိ္ပခာနဲ့ဧကဂတာတွေယူရမှာဒီလိုမဟုတ်ဘူးသူကခုနပြောတဲ့တတိစင်ကြယ်ခြင်းအနာဘောကနှလုံးမသွင်းခြင်းဆိုတာနှစ်ခုထတည်းတာအဲတော့သူကလည်းပဲဇာယင်္ဂါ၄ခုပဲပြင်းနေတယ်

အဲသုတ်တန်ကတော့ဖြင့်၄ပါးကြီးတယ်ပဲတညီတယ်ပဲသုတ်တိုင်းသုတ်တိုင်းမှာ၄ပါးပဲဟောတယ်၅ပါးမဟုတ်ဘူးအဘိဓမ္မာမှာတော့ဝိတက်ကင်းပြီးတော့ဝိသရပိတုကဧကတာဇာယင်္ဂ၄ပါးရှိတဲ့ဒုတိယဇန်ဆိုပြီးအဲ့ဒါလေးထည့်ထားတယ်သုတ်တန်မှာဒီဇာမျိုးမရှိဘူးသုတ်တန်မှာတော့ဇာယင်္ဂ၅ပါးလုံးဝိတက်ဝိသရဒုက္ခဧကကတာဇာယင်္ဂ၅ပါးလုံးနဲ့ပထမဇာရှိတယ်ဒုတိယဇာကျရင်ဝိတက်ဝိသရနှစ်ခုလုံးကင်းတာပဲတစ်ခုတည်းကင်းတာမဟုတ်ဘူးသူကအဲတော့ဒုတိယဇာမှာဝိတက်ဝိသရကင်းပြီးဒုက္ခဧကကတာ ဇိုင်္ဂါ၃ပါးတတိဇာမပိတိကင်းပြီးဒုက္ခဧကရာဇိုင်္ဂါ၅ပါးသရုဇာမှာတော့ဒုက္ခကင်းပြီးဥပိ္ပခဧကရာဇိုင်္ဂါ၅ပါးအဲဒီတော့ဇာ၄ပါးပဲဟောတယ်။ဒါကြောင့်မို့သုတ္တနီနဲ့သမာဘက7ပါးပဲရှိတယ်။ဘိဓမာနီနဲ့ပြောရင်9ပါးလည်းရပါတယ်။အဲတော့ယူပဇာ၄ပါးယူပသမဘာ၄ပါးပြီးသွားပြီ။အာယူပသမဘာ၄ပါးပြောရတယ်။အဲဝဇင်းဆိုကြအောင်လို့မဆိုရတာလည်းတော့ဇာဇိုင်္ဂါဇာလေးတွေဆိုကြအောင်လို့ဇာဇိုင်္ဂါလေးတွေတို့လေး။ ဒီနေ့ကပထမဇန်ကတော့ဆိုပြီးပါပြီဆရာသားမထဆိုပါအောင်တော့ပထမဇန်ကဆိုပြီးနောက်ဟာကြလွယ်သွားပြီဝိတေဝိတေသစ္စာရာသစ္စာရာတိတိတိတိဒုက္ခဒုက္ခဧကဂတာဧကဂတာဒီတရား၅ပါးကိုဒီတရား၅ပါးကိုပထမဇန်ဟုခေါ်သည်ပထမဇန်ဟုခေါ်သည် ဝိတက်ဝိစာရာဝိတက်ဝိစာရာပိတိဒုက္ခပိတိဒုက္ခဧကဂတဧကဂတဒီတရား၅ပါးအပေါင်းကိုတရား၅ပါးသမဇံဟုခေါ်သည်သမဇံဟုခေါ်သည်ဝိတဝိစာရာဝိတဝိစာရာပိတိဒုက္ခပိတိဒုက္ခဧကဂတာဧကဂတာဒီတရား၅ပါးအပေါင်းကိုတရား၅ပါးအပေါင်းကိုသမဇံဟုခေါ်သည်သမဇံဟုခေါ်သည်ကဲဆိုကြည့်သမှာဝိတဝိစာရာ ဒီတိသုခဧကတဝါဒီတရားဘာသာပေါင်းကိုပရမတာဟုဟောသည်ဝိတေဝိကာရဒီတိသုခဧကတဝါဒီတရားဘာသာပေါင်းကိုပရမတာဟုဟောသည်ဝိတေဝိကာရဒီတိသုခဧကတဝါဒီတရားဘာသာပေါင်းကိုပရမတာဟုဟောသည် အဲပထမဆုံးသာတိတရား၅ပါးအပေါင်းဒီနေ့ကြာကြာဖြစ်တယ်သို့သောဒီတရား၅ပါးအပြင်လည်းသိမြင်တရားတွေလည်းပါပါသေးတယ်အကုန်လုံးဒီတရားတွေနဲ့တွဲပြီးတော့ဒီ၅ပါးနဲ့တွဲပြီးတော့ဖြစ်တာ30လောက်ရှိပါသေးတယ်။อืม30တခုရောတခုရောလောက်ပေါ့လေရှိပါတယ်။အဲဒီတရားတွေအကုန်လုံးအများကြီးပေါင်းဖြစ်ပေမဲ့လို့ဒီ၅ခုကိုသာဇာန်လို့နာမည်ပေးထားတယ်။ဝိတဝိစာရ ပြီးတဲ့ဆိုတာအာယုံပေါ်အောင်လို့ကြံစည်တာမိသားရကကြာပြီးတော့အာယုံလေးသုံးသပ်ဆင်ញင်တာပီတိကဝမ်းမြောက်တက်ကြွတာဒုက္ခကစိတ်ထဲမှာချမ်းသာပြီးတော့ရှင်လန်းပြီးတော့နေတာဘာသာရာရှိကောင်းနေတဲ့သဘောပေါ့ဒီကကတာကတော့အာယုံနဲ့စိတ်နဲ့ကပြီးတော့ငြိမ်ဝတီးနေတဲ့သဘောတည်ကြည့်နေတဲ့သဘောဒီကကတာအဲဒီ၅ပါးသောတရားတဇူရီတစ်ပေါင်းကြီးဖြစ်နေတာကိုပထမဆုံးခေါ်တာကိုပထမဆုံး ဒုတိယဇာကြတော့ဝိတဝိဇာရနှစ်ခုလျှော့လိုက်ရုံပါပဲလွဲတယ်လားပထမဇာအင်္ဂါ၅ပါးမှတ်မိရင်နောက်ပါတော့လွယ်သွားပြီအဲဝိတဝိဇာရကြော်ပြီးတော့ဆိုရမယ်ပီတိဒုက္ခပီတိဒုက္ခဧကဂတာဧကဂတာဒီတရားသုံးပါးအပေါင်းကိုတရားသုံးပါးအပေါင်းကိုဒုတိယဇာဟုခေါ်သည်ဒုတိယဇာဟုခေါ်သည်ပီတိဒုက္ခပီတိဒုက္ခဧကဂတာဧကဂတာဒီတရားသုံးပါးအပေါင်းကိုတရားသုံးပါးအပေါင်းကိုဒုတိယဇာဟုခေါ်သည်ဒုတိယဇာဟုခေါ်သည် ဒီဒုက္ခဧကကရာဒုတိယဘုံပါပေါင်းကိုဒုတိယပေါင်းခေါ်သည်ပိတိဒုက္ခဧကကရာဒုတိယဘုံပါပေါင်းကိုဒုတိယဆောင်ခေါ်သည်ပိတိဒုက္ခဧကကရာဒုတိယဘုံပါပေါင်းကိုဒုတိယဆောင်ခေါ်သည်အော်နောက်တစ်ခါကျတော့ပိတိမပါကြအောင် အဲဒုတိယဇာမှာပီတိရအားကောင်းနောက်တော့ပီတိမပါဘူးကဒုက္ခနဲ့ကြတာငခုရှိတော့သို့ရတာလည်းနည်းသွားလွယ်လာပါပြီဒုက္ခဧကဂတာဒုက္ခဧကဂတာဒီတရားနှစ်ပါးအပေါင်းကိုဒီတရားနှစ်ပါးအပေါင်းကိုတတိယဇံဟုခေါ်သည်တတိယဇံဟုခေါ်သည်ဒုက္ခဧကဂတာဒုက္ခဧကဂတာဒီတရားနှစ်ပါးအပေါင်းကိုဒီတရားနှစ်ပါးအပေါင်းကိုတတိယဇံဟုခေါ်သည်တတိယဇံဟုခေါ် သုခဤကဲကရာဒီတရားမပါပေါင်းကိုသုခဤကဲကရာဒီတရားမပါပေါင်းကိုသတ္တရာသာဝကောသည်သုခဤကဲကရာဒီတရားမပါပေါင်းကိုသတ္တရာသာဝကောသည်ငါတို့ကတော့ဒုက္ခဉာဏ်မှာဥပိ္ပခာတဲ့နှစ်ပါးတော့နှစ်ပါးပဲမထူးဘူးဒုက္ခဝေဒနာပဲဥပိ္ပခာကလည်းဝေဒနာပဲ ဒုက္ခကမသိမ်ဘူးပေါ့လေဥပ္ပခါကသိမ်ဘူးဒီဇန်တရားတွေအားထုတ်တဲ့ပုဂ္ဂိုလ်ကမိမိရထားတဲ့ဇန်တွေမှာကျမ်းမ်းတဲ့တရားတွေအပြည့်မြင်ပြီးကင်းအောင်အားထုတ်လို့တဖြည်းဖြည်းကျမ်းမ်းတဲ့တရားတွေကင်းပြီးသိမ်မွေ့တဲ့တရားတွေကျန်သွားတာပရမဝိတဝိဇရာပိသုခဧကကတဇာယငံ၅ပါးဇန်ရတော့၅ပါးလုံးထင်ရှားတယ်ဝိတဝိဇရာကအပြည့်မြင်လာတယ်အာယုံပေါ်အောင်ကြံစီရတယ် အာယုံဝထကတကသုံးသပြီးဆင်းရဲနေတယ်ဒါကျမ်းတာပဲမကောင်းဘူးတဲ့ဒီတရားတွေဒီတရားတွေကင်းပြီးတော့ပိဋိဒုက္ခဧကဂရသုံးခုတည်းဖြစ်နေကောင်းပါပဲလို့အဲဒီသုံးခုတည်းဖြစ်အောင်လို့ထကတကနှလုံးသွင်းတော့နောက်တော့ဝိတဝိသရာမပါပဲနဲ့အာယုံမကြံရပဲနဲ့မသုံးတာပဲနဲ့အာယုံတွေထင်ရှားပြီးတော့သာစိတ်ကလေးတီးနေတာအဲ့ဒီမှာပိဋိကလုံးလုံးကဲကဲထင်ရှားတယ်ဝမ်းဝမ်းမြောက်မှုတွေတက်ကြွမှုတွေအဲပိဋိဒုက္ခဧကဂရတိုင်းကသုံးပါးနဲ့ ဇံဖြစ်နေတာဒုတိယအဆင့်ပြည့်စုံတဲ့ဇံဖြစ်လို့သူ့ကိုဒုတိယဇံလို့ခေါ်တယ်။အဲဒီဇံမှာလည်းပဲထနှလုံးသွင်းလိုက်တော့ပီတိကတက်ကြွတဲ့သဘောကသူကကလေးသဘောဖြစ်နေတာပေါ့သူက။အဲကလေးနဲ့လူကြီးဆိုရင်ချင်းကလေးကနည်းနည်းပါးပါးကြရင်ဝုံမြဝမ်းသာနေတဲ့အခါတွေစိတ်တွေတက်ကြွလူကြီးဆိုတာမတက်ကြွဘူး။အဲဒီသဘောလိုပဲ။ပီတိပါနေတာမကောင်းဘူးစိတ်တက်ကြွနေတာမကောင်းဘူးဝမ်းမြောက်နေတဲ့သဘောဒါလေးกินသွားရင်ကောင်းမှာပဲဆိုပြီးတော့ အဲ့ဒါကင်းအောင်လို့အာထုတာနောက်ဒုက္ခနဲ့ကြတာနှစ်ခုကြံတယ်တတိယဇာတိဒီထဲမှာဒုက္ခချမ်းသာနေတယ်ဆိုတာလည်းမသိမ့်မွေဘူးဥပိ္ပခာလစ်လီရှုပြီးတော့အာယုန်လေးအပေါ်မှာမချမ်းသာပဲနဲ့မရှင်လန်းပဲနဲ့လစ်လီရှုပြီးတော့အငြင်းညငြင်းငြင်းလေးနေနိုင်ရင်ကောင်းပါပဲလို့နှလုံးသွင်းပြီးအာထုတဲ့ခါနောက်ဥပိ္ပခာပြည့်လာဥပိ္ပခာဆိုတာကအခုရိုးရိုးအာယုန်တွေတွေ့မြင်ကြနေတဲ့ခါမှာဖြစ်တဲ့ဝေဒနာမျိုးပဲ။ ဝမ်းမြောက်ဝမ်းသာစရာတွေနဲ့တွေ့တဲ့ခါကျတော့အာယုံကောင်းတွေတွေ့တဲ့ခါမှာဝမ်းဝမ်းသာမှုတင်ကြစိတ်ပြည့်စရာအာယုံတွေတွေ့တဲ့ခါကာလလည်းစိတ်ပြည့်မှုနှလုံးမသာမှုတင်ကြတွေ့နေကြအာယုံတွေရိုးရိုးအာယုံတွေတွေ့တဲ့ခါမှာဝမ်းသာစရာလည်းမဟုတ်လို့ဝမ်းလည်းမပါရဘူးစိတ်ပြည့်စရာလည်းမဟုတ်လို့စိတ်လည်းမပြည့်ရဘူးအဲ့ဒီမှာဝေဒနာတော့မရှိသလိုဖြစ်နေသိမ့်မွေ့နေဒါဥပ္ပကဝေဒနာပဲအဲ့တော့အဲ့ဒီဝေဒနာမျိုးဖြစ်နေတာကောင်းတာပဲလို့ နှလုံးသွင်းပြီးအားထုတ်တဲ့အခါနောက်ဆုံးဥပိ္ပခာနဲ့ဧကဂတဥပိ္ပခာညီမြရှုတဲ့သဘောဧကဂတစိတ်တည်ကြည်တဲ့သဘောဒါလေးနှစ်ခုနဲ့ပြီးနေတာပေါ့နော်ဒါသရုပ်သာခေါ်တဲ့သုဒ္ဓါနီးဘိဓမ္မာနီးမှာဆိုတော့ဒီသမဇာဖြစ်နေပါပြီတိုင်းဆိုရမယ်ဥပိ္ပခာဧကဂတဥပိ္ပခာဧကဂတဒီတရားနှစ်ပါးအပေါင်းကိုတရားနှစ်ပါးအပေါင်းကိုသရုပ်သာဟုခေါ်သည်သရုပ်သာဟုခေါ်သည် ဥပိ္ခာဧကဂတာဥပိ္ခာဧကဂတာဒီတရားငပါးပေါင်းကိုတရားငပါးပေါင်းကိုသရုဒ္ဓဇာဟုခေါ်သည်သရုဒ္ဓဇာဟုခေါ်သည်ဥပိ္ခာဧကဂတာတရားငပါးပေါင်းကိုသရုဒ္ဓဇာဟုခေါ်သည်ဥပိ္ခာဧကဂတာတရားငပါးပေါင်းကိုသရုဒ္ဓဇာဟုခေါ်သည်ဥပိ္ခာဧကဂတာတရားငပါးပေါင်း သုဒ္ဓသံဃာသည်အဲဒါယူပဇံ၄ပါးနားလည်ပါပြီဇံစွာသားတွေပဲဒီတရားတွေပေါ်နောက်အာယူပဇံ၄ပါးဆိုတာကလည်းခုသုဒ္ဓဇံနဲ့အတူတူပဲအင်္ဂါကတော့ဥပိ္ပခာကြီးကတာကြီးတဲ့ပါပဲဒါပေမဲ့လို့သူတို့ကအာယုန်လေးတွေပြောင်းသွားတယ်အင်္ဂါကတော့ဒီနှစ်ခုပဲဥပိ္ပခာနဲ့ကကတာပဲအာယုန်တွေပြောင်းသွားတယ်ဘယ်လိုပြောင်းသွားလဲဆိုတော့ယူပဇံပြည့်စုံပြီးသားပုဂ္ဂိုလ်ကအာယူပဇံတွေတက်ကျင်လာတော့ ယူပဇာကိုသူအပြစ်မြင်လာရုပ်တရားရှိတာမကောင်းဘူးရုပ်တရားရှိတဲ့အတွက်ရုပ်မိပြုပြီးတဲ့ဒုက္ခတွေအမျိုးမျိုးရောက်ရတယ်ရုပ်ရှိတဲ့အတွက်ကိုယ်ကလည်းပဲသူများကိုနှိမ့်ဆက်ညှဉ်းပန်းခြင်းပြုတယ်သူသားကလည်းကိုယ်နှိမ့်နှိမ့်ဆက်ညှဉ်းပန်းတယ်ဟုတ်တယ်ရုပ်ရှိလို့ပဲဒုက္ကိုင်းဓာကိုင်း လက်နဲ့ဆွဲကြိုင်တယ်ဆိုတာရုပ်ရှိလို့ပဲရုပ်တော်မှာတာမညာရုပ်မဟုတ်ဘူးလူလူယုံမျိုးလို့ရှိတော့ဒါမှမဟုတ်လက်နဲ့မှလည်းကြိုင်ပြီးတော့သူတစ်ပါးကိုညှဉ်းပန်းနှိပ်စက်မှုတွေလုပ်နိုင်တာဒါလည်းမရှိလည်းပဲသူလည်းမရှိလည်းတနည်းနည်းနဲ့တော့နှိမ့်ဆက်မှုတော့လုံးမှာပါပဲဆိုမွေဆိုလို့ရှိရင်ပြင်လည်းမရှိဘူးဒါပဲမဲ့လို့သူများကြိုက်သေးတာပဲဇက်ကတော့လုပ်သေးတာပဲဆိုတာပြီးတော့ရုပ်ရှိလို့ရှိရင်တော့သူကနှိမ့်ဆက်မှုနှိမ့်ဆက်မှုရှိတယ် ယုံကြည်တဲ့အတွက်တူနဲ့တူနဲ့ရံဖြစ်ရငင်းခုံရတယ်ဟုတ်တယ်ယုံကြည်လို့ပဲယုံမရှိရင်ပဇာမရှိရင်ဘယ်နဲ့ငင်းစရာမရှိဘူးသူကဘာမှကြံဖြစ်စရာမရှိတော့ယုံကြည်တဲ့အတွက်သူများနှိမ့်ဆက်လို့ရှိရင်လည်းခံရတယ်တဲ့ဟုတ်တယ်ယုံကြည်လို့နှိမ့်ဆက်နိုင်လားယုံမရှိလို့ရှိရင်ယုံမရှိတဲ့ဥစ္စာကိုနှိမ့်ဆက်ဖို့ပဲဖြစ်လိမ့်မှာရုပ်တောင်မှလူရုပ်တွေလူချင်းချင်းမြင်နေတော့လူချင်းချင်းနှိမ့်ဆက်လို့ရတာပေါ့လေဒီ လူတွေမမြင်ရတဲ့အခုတသေးတို့ဘာလို့ခေါ်တဲ့ရုပ်တွေရှိတယ်၊ကောင်းတွေရှိတယ်မမြင်ရဘူးသူတို့ကမမြင်ရတော့လူတွေကမနှိမ့်ဆက်နိုင်ဘူး။ဘာမှမတတ်နိုင်ဘူးသူတို့ကမြင်ရတဲ့အခါကာလကြာလို့ရှိရင်တော့ကိုနှိမ့်ဆက်ဖို့ညှင်းဆက်ဖို့အားထုတ်ကျင်တော့ဦးမယ်။အခုမြင်မှမမြင်ရတော့ဘာမှမလုပ်နိုင်ဘူးသူ။အဲရုပ်ရုပ်မကြည့်ရင်ဘာမှနှိမ့်ဆက်လို့မဖြစ်ဘူး။နာတရားစိတ်တရားကြီးတယ်ဆိုရင်ဘယ်လက်နဲ့မှ ညင်းစေလို့တတ်ဖြတ်လို့မဖြစ်နိုင်ဘူးလို့ဘာမှမဖြစ်နိုင်ဘူးစိတ်ကြည်တယ်ဖြစ်နေယုံကြည်လို့နာယောဂမျိုးတွေလည်းဖြစ်ရတဲ့တဲ့ဟုတ်တယ်နာယောဂဝေဒနာတွေဆိုယုံကြည်လို့ဖြစ်တာစိတ်ကြည်တယ်ဆိုရင်မယောဂဖြစ်နေမှာတော့ဘာယောဂဘာနာမမဖြစ်နိုင်ဘူးလို့အဲဒါကြောင့်ယုံမရှိတာကောင်းတယ်လို့သူကယူဆပြီးတော့ယုံမရှိတဲ့တရားသူကအထုတ်တာကိုငါတင်ရထားတဲ့ ဇံကလည်းရုပ်အာရုံပြုနေတယ်တဲ့သူကကတိုင်းတို့ဘာလို့အာရုံပြုရုပ်များသောဖြင့်ရုပ်ဝတ္ထုတွေနဲ့စပ်ပြီးတော့အာရုံပြုရတာပေါ့ဇံနေရရုပ်ဝတ္ထုတွေနဲ့စပ်ပြီးအာရုံပြုရတော့ငါဇံကလည်းရုပ်အာရုံပြုနေတယ်ရုပ်မရှိတာအာရုံပြုရင်ကောင်းမှာပဲဆိုပြီးတော့သူကအာဂါသပညာကိုသူအာရုံပြုတာကိုပထမစပြီးတော့ကတိုင်းနှလုံးသွင်းလိုက်ကတိုင်းနဲ့ရတဲ့ဇံကတက်တာပါပဲကတိုင်းနှလုံးသွင်းတော့

အာလောကအယောင်လင်းအဲဒီကကတိုင်း၉ပါးအာဂသမပေါ့အာဂသနှုတ်တာအဲဒီကတိုင်း၉ပါးနဲ့ကတိုင်း၉ပါးကိုသူကပွားထားတော့ကတိုင်းအာယုန်တွေကသူပွားသလောက်ကျေပြတယ်ဒီလိုကလည်းပဲအိမ်ဝင်းတဝင်းသာလောက်ပြန်ပွားထားရင်အိမ်ဝင်းတဝင်းသာလောက်ပြင်လာဒီလိုကလည်းမြို့ကြီးတစ်မြို့သာလောက်ပွားထားမြို့ကြီးတစ်မြို့သာလောက်ပြင်ဒီလိုကလည်းပဲနိုင်ငံကြီးတစ်ခုလောက်ပွားထားရင်နိုင်ငံကြီးတစ်ခုလောက်ဒီလိုကလည်းပဲ အသာအဆုံးမရှိပွားတိုင်းအသာအဆုံးမရှိသူကပွားနေတာပေါ့ဒီမှာရေဆိုရင်မြေကြီးရမြေကြီးအောင်ကြီးတခါတည်းသူပွားတာတော့အောင်ကြီးထင်တာစိတ်ထဲနှလုံးသွင်းလိုက်ရင်ဒီသံဝင်စားတယ်ဆိုအဲ့ဒီအောင်ကြီးပေါ်လာတယ်။ခေါင်းကအညိုတို့အဝါတို့အနီအဖြူဒါတွေလည်းပဲသူပွားထားတော့ပဲသူအကျေပြားတခါနှလုံးသွင်းလိုက်ရင်အညိုတွေဆင်းနေတခါတည်းအဲပဝန်းကျင်မှာတခါတည်းပြေးပြီးတော့သူထင်းနေတယ် အဝါအဆင်းတွေအမီအဆင်းတွေအဖြူအဆင်းတွေအကြောင်းလင်းတွေသူနှလုံးသွင်းတဲ့နှလုံးသွင်းတဲ့တခါတည်းပြန့်နှံ့ပြီးပြည့်နေအဲ့ဒါတွေကိုသူကအာဂါသနှလုံးသွင်းယူတာကိုအာဂါသောအာဂါသပဲတဲ့ငါဇာနဲ့နှလုံးသွင်းအားထုတ်တော့ဒီအာယုန်တွေထူးထူးခြားခြားထင်းနေတာပဲတဲ့မဟုတ်ဘဲနဲ့ထင်းနေတာတဲ့စိတ်ကထင်းနေတာတကယ်တော့ဒီနေရာတွေမှာမြေကြီးပဲမရှိဘူးရေလည်းမရှိဘူးอืมမိလည်းမရှိဘူးလေလည်းမရှိဘူးအညိုလည်းမရှိဘူးဝါလည်းမရှိဘူး အဲအနီးအဖြူအဆင်းတွေလည်းရှိတာမဟုတ်ဘူးစိတ်ကထင်းနေတာတွေဒါတွေအမှန်ရှိတာကတော့ဒီဒီရက်တွေဒီရက်တွေမှာအာဂါသဟင်းလင်းမြင်မယ်လို့အာဂါသောအာဂါသောအာဂါသောအာဂါသောနှလုံးသွင်းတာတဖြည်းဖြည်းနဲ့အပေါက်ကြားတွေဖြစ်လာတာပရမဟာရကသူစိတ်ကူးလို့ထင်းနေတာပဲတကယ်ရှိတာမဟုတ်ပဲမင်းမာတခါတည်းအပေါက်ကြားတွေဟိုကနည်းနည်းအပေါက်ကြားဒီကအပေါက်ကြားနဲ့တခါတည်းအပေါက်ပေါက်ပေါက်ပေါက်တွေဖြစ်တော့ကြကျဲလာအပေါက်တွေကြားတော့တခါတည်းကပိုင်းအာယုံတွေမရှိတော့ဘူးဟင်းလင်းမြင်ကြီးဖြစ်သွားအဲဒီမှာ အနန္တောအာဂါသောလို့သူကနှလုံးသွင်းတာကိုအနန္တောအာဂါသောအနန္တောအဆုံးမရှိသောအာဂါသောဟင်းလင်းမြင်ပေါ့အဆုံးမရှိသောဟင်းလင်းမြင်ပဲအခုကောင်းငင်မှာမော့ကြည့်လိုက်လို့ရှိရင်အဆုံးအစမရှိတဲ့ကောင်းငင်ကြီးများလို့ပဲသူကအနန္တောကာသောအဆုံးမရှိတဲ့အဆုံးပိုင်းချမရှိတဲ့ကောင်းငင်ပဲလို့ဆုံးပိုင်းချမရှိတဲ့ကောင်းငင်ဆုံးပိုင်းချမရှိဆုံးမရှိသောကောင်းငင်ဆုံးမရှိသောကောင်းငင်ဆုံးမရှိသောကောင်းငင်ပဲဆိုပြီးတော့ဒါနှလုံးသွင်းနေတော့အဲဒီဆုံးမရှိသောကောင်းငင်မှာစိတ်ကလေး ငြိမ်ဝတည်ရပြီးတော့နေတဲ့ဥစ္စာဟာဒါကအာကာသနင်းစာရဏသံခေါ်တယ်သူကသူကဥပိ္ပခာနဲ့ဧကဂရနှစ်ခုပဲပါတယ်အဲ့ဒီမှာလည်းသူဇာယင်္ဂါတွေချီးကျူးထားတာတွေအများကြီးရှိတယ်သုပပညာနာသံတိကမာတဲ့ရုပ်အာယုံကိုအမှတ်ပြုတဲ့ပညာတွေကင်းသွားမယ်တဲ့ကင်းသွားအောင်အားထုတ်တာကကတိုင်းအာယုံတွေပေါ်တယ်ကတိုင်းအာယုံတွေရုပ်ဝတ္ထုပစ္စည်းတွေနဲ့စပြီးနှလုံးသွင်းတဲ့စိတ်တွေဒါတွေမရှိတော့ဘူးတဲ့ ပရိကပညာနာအတင်ငမာတဲ့အဲထိခိုက်တဲ့ထိခိုက်တဲ့အာယုန်တွေကိုအမှတ်ပြုတဲ့ပညာတွေလည်းကင်းသွားပြီတဲ့ထိခိုက်တဲ့အာယုန်တွေစာပါတယ်လို့ကိုမြင်ရတဲ့အာယုန်ကြားရတဲ့အာယုန်နားရတဲ့အာယုန်ဒါတွေကမြင်ရတာမျက်စိလားထိခိုက်တာကိုကြားတာနားလားထိခိုက်တာနားတာနှာခေါင်းနဲ့ထိခိုက်တာစားတာကအရသာနဲ့ဆရာနဲ့ထိခိုက် အဲတွေ့ကြရတာကိုယ်နဲ့ထိခဲ့တယ်အဲဒီထိခဲ့တဲ့ရုပ်အာယုံတွေကိုအမှတ်ပြုတဲ့ပညာတွေလည်းကျင်းသွားပြီတဲ့ဗျာတွေလည်းပဲအထီးညီမရှိတော့ဘူးကိုယ်လည်းဘယ်မှအထီးညီမရှိဘူးနာနာတပညာနံအမတတိကာရအထူးထူးထူးနှလုံးသွင်းတဲ့အာယုံတွေစီသေးတယ်ဟိုရောက်ပြီးတော့တောရောက်တောင်ရောက်လျှောက်ပြီးစဉ်းစားအခုပဂရိစိတ်တွေပေါ့အဲဒီလိုဟာတွေလည်းပဲအမတိကာရဒါတွေနှလုံးမသွင်းလို့ဒါလည်းမဖြစ်တော့ဘူးတဲ့။ဘာရှိတော့ဆိုအနန္တောအာကာသောတိနန္တောသုံးပိုင်းချမ်းရှိသောအာကာသောတိဟင်းလင်းခြင်းဟူ၍

အဲဒီဇာနဲ့ရှင်သာရိပုတ္တရာဝင်စားတယ်တဲ့ဒီအဲဒီဇာဝင်စားတဲ့အခါကလာကြတော့ဒါလည်းပဲဟိုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီဟာအခုဝိပဿနာထုတ်တဲ့ပုဂ္ဂိုလ်တွေလည်းအာဂမစ္စာရတနာဇာနဲ့တူတယ်တခါတခါဖြစ်တယ်တခါတခါယောဂီပုဂ္ဂိုလ်တွေကပြောသူတို့ဘာမှအာရုံမရှိတော့ဘူးတဲ့အခါရှင်းလင်းမြင်ပြီးဖြစ်ကိုယ်လည်းမရှိဘူးသူများလည်းမရှိဘူးအနိဗ္ဗာန်ဘာညာလည်းမထင်ဘူးအထေဝတ္ထုတွေလည်းမတွေ့ဘူးရှင်းလင်းမြင်ကြီးပဲဖြစ်ပြီးတော့ထင်းနေတယ်သူက သူအာဂမနဇာရဇာနဲ့ခတ်တူပဲအဲဒီဥစ္စာလည်းဖြစ်တယ်လို့ကျိုးယောဂီတွေကပြောတယ်အင်းလည်းမြင်ကြီးဖြစ်ပြီးတော့ထင်တယ်အဲ့ဒါဇာယင်္ဂါဘာတော့သဘနာပြောတယ်ဥပိ္ပခာနဲ့ကြတာသရုပ်ဇာနဲ့တူတူပါပဲဇာယင်္ဂါတော့မတူဒါပေမဲ့လို့ရေသအာဂမနဇာယရနေဇာနေဓမ္မာအာဂမနဇာရဏပညာသစိတ်ရိကကတာသာအာသောဝေဒနာပညာစေတနာစိတ်တံ သံတော်ဒီမောခောဝိရတတိဥပ္ပခာမနတိကာရောဒီမှာတော့ကိုဇာယင်္ဂါကိုပညာနဲ့ဧကဂတာဟောထားတယ်ဒီမှာသုတ္တန်ဗိဓမာနီတော့ခဏပြောဥပ္ပခာနဲ့ဧကဂတာပါပဲအာဂသနိသာယရဏဟင်းလင်းပြင်ကောင်းငင်ကိုအမှတ်ပြုတဲ့ပညာလေးရဲ့အဲ့ဒီဟင်းလင်းပြင်အာယုံမှာစုစိုက်တည်ရှိနေတဲ့သမာဓိရဲ့ဒါကိုသုတ္တန်ကြီးကအင်္ဂါငခုထုတ်ထားတယ် အဘိဓမ္မာနိကတော့ဥပိ္ပခာနဲ့ကြက်တာပဲအဲ့ဒီတရားတွေနောက်ဟိုရင်ကတော့ဖာသဝေဒနာပညာစေတနာစိတ်ဖာသပစ္စမကတရားအတူတူပါပဲဌာနစိုက်တော်တရား၆ခုကလည်းအတူတူပါပဲအဲ့ဒီတရားတွေအချူတယ်ဒီမှာတရားဘယ်လောက်ရှိတုံးဆိုတော့သင်မှာတော့ဖာသစိုက်တော်တရား၅ခုဌာနစိုက်တော်တရား၆ခု၁၁ခုပြီးတော့ပညာနဲ့ဧကဂတတရား၂ခုဆိုတော့73ခုပေါ့အဲ အာဂမနသာရဏဇာသိမ့်မှာရှင်သာရိပုတ္တရာရှိတော့73ခုသောတရားတွေတရားသာဓမ္မနုပရဝဝတိတာဟောနေတယ်ဒီ73ပါးသောတရားတွေကိုအစဉ်တိုင်းရှုသွားတယ်အဲဒါတွေကအစမရှိသေးဘဲနဲ့အခုမှဖြစ်ပေါ်ပြီးတော့ကြောက်သွားတာပဲလို့အနိစ္စလက္ခဏာနဲ့တင်ပြီးတော့ရှုသွားအဲဒုတိယဇာဒုတိယဇာဒုတိယအာရုပဇာပထမအာရုပဇာအာဂမနသာရဏဇာပြီးသွားတယ်ဒုတိယအာရုပဇာကျတော့

ရူပပညာဇာနေနဲ့နီးနေတာပဲတဲ့ပုံမူတော်ပြန်ရကြသွားနိုင်တယ်ပြီးတော့သိလည်းမသိမွေသေးဘူးဟင်းလင်းပြင်အာယုပြုနာမသိမွေသေးဘူးအဲ့တော့သိမွေအောင်လို့တစ်စင်းတည်းအာထုံမှပဲဆိုပြီးဘယ်နဲ့အာထုံတုံးဆိုတော့အဲ့ဒီဟင်းလင်းပြင်ကိုအာယုပြုနေတဲ့စိတ်ကလေးကိုသူကရှုတာကိုဟင်းလင်းပြင်အာယုပြုနေတဲ့စိတ်ကလေးကိုအာရဒနေသာရသာသိပေါ့အဆုံးပိုင်းကြပြီးတဲ့ဟင်းလင်းပြင်ကိုအာယုပြုပြီးတော့နေတဲ့စိတ်ကလေး ကြည်ရပြီးတော့နေတဲ့စိတ်ကလေးကစိမ်မွေ့ကောင်းတယ်အဲဒီစိတ်ကလေးကိုသူရှုတာသူ့အာယုံကအဆုံးပိုင်းကြမရှိတော့သူလည်းအဆုံးပိုင်းကြမရှိသလိုဖြစ်နေတာပေါ့သူကဟုတ်လားဘုရင်လိုပဲကိုင်းရင်ကြပါများဖုံးနေမှလည်းအာကြဖြစ်နေတယ်လို့ပေါ့လေအောက်ကအခါကနေပြီးတော့ကျေဝန်းတော့အထက်ကဖုံးမှလည်းသူကျေဝန်းတာပေါ့သူကလည်းသူအာကြဖြစ်နေပြီအဲလိုပဲ ကောင်းကင်အာယုံနဲ့ကောင်းကင်အာယုံကိုအာပြုပြီးတော့ဖြစ်တဲ့စိတ်နဲ့ဟာကအကြဖြစ်တယ်ကောင်းကင်အာယုံကအဆုံးပိုင်းကြမရှိဘူးဆိုရင်အာပြုတဲ့စိတ်ကလည်းအဆုံးပိုင်းကြမရှိဘူးဒီလိုအိဗယ်ရောက်လာပါလေဒါကြောင့်မို့အနန္တအာကာသောအဆုံးမရှိသောကောင်းကင်နှလုံးသွင်းတယ်လို့ပဲအနန္တအနန္တဝိညာဏနဲ့အဆုံးမရှိသောဝိညာဉ်သိဟာဆုံးမရှိဘူးတဲ့သူကဟင်းလင်းပြင်းအဆုံးမရှိတဲ့ဟင်းလင်းပြင်းကိုအဆုံးပိုင်းကြမရှိတဲ့ဟင်းလင်းပြင်းကိုအာပြုပြီးတော့ဖြစ်နေတဲ့စိတ်ဟာအဆုံးပိုင်းကြမရှိတဲ့စိတ်ပဲ

ခုနအာဂမနသာရဏပညာလိုပဲဒီမှာဝိညာဉ်နဲ့သာရဏပညာထည့်ထားတယ်ဟိုမှာအဆုံးပိုက်ကြမရှိတဲ့စိတ်ကိုအာရုံပြုဖြစ်တဲ့ပညာလေးရယ်ပြီးတော့ဧကကတာရယ်ဒီဇိုင်းကနှစ်ခုနောက်ဖတ်တော့ဝေဒနာစသည်က၅ခုသာနာတိမောဘစသည်က6ခုအတူတူပါပဲ73ခုပါပဲလည်းမအဲဒီတရား73ခုကိုဝိပဿနာရှိတယ်ဒါကတော့ဘုဒ္ဓရာပြဖို့ပေါ်လေဇာနေဆိုတာဒီလိုဟာတွေပဲဆိုဘုဒ္ဓရာပြအောင်လို့သူကရောက်တော့အစဉ်တိုင်းလျှောက်ဟောနေလား မမမိတော့လဲကြားဘူးလို့ရှိရင်တော်ပါပြီသူကမမိဘူးတော့တဲတော့မလွယ်လာဘူးသူကဆိုတော့လေထက်ကထက်ကတွေကပြောနေတော့တော်တော်သဘောပေါက်မှာပါဇာနေဆိုတာဒီဥစ္စာတွေပြီးတော့အဲဒီဝိညာဉ်နဲ့သာရဏဇာဒုတိယအယူပါဇာရာပြီးသားပုဂ္ဂိုလ်ကတခါသင့်တဲ့ပြန်ငါရတဲ့ဝိညာဉ်နဲ့သာရဏဇာဟာလည်းပဲရန်သူနဲ့နီးနေတယ်တဲ့ဒီဆုံးပိုင်းကြမရှိတဲ့စိတ်ကလေးအာရုံပြုနိုင်လို့ပဲစိတ်ကလေးအာရုံပြုပဲနဲ့

ဝိညာဉ်နဲ့သာရဏသာသိဖြစ်ဒီသာစိတ်ကလေးလုံးလုံးဖြောက်ပြလိုက်လို့ရှိရင်တော့ခါရဲဟိုခြေရထောက်တယ်လို့ပြောတယ်ဟိုမှာသခိုးများသခိုးများခိုးပြီးတော့ခြေရပြောက်အောင်လို့ဟိုသွားတည်သွားသွားတာကိုဟိုမှာဗရကုသလသာများမှာပါတယ်သခိုးကသခိုးဆိုလည်းသူမင်းနဲ့ဝင်နေပါပဲမင်းနဲ့ဗရောဟိပုံသားနဲ့ဗရကုသလသာမှာဗရကုသလပညာရှိ ခြေရခြေရကခြေရကပညာရှိကိုသူကစုံစမ်းကြတာကိုသူကလာကရိခါတွေပေးထားရတကူလည်းတခါမှမမှားရဘူးဒါတော့သူကဟုတ်လားမဟုတ်လားလည်းမသိဘူးစမ်းကြအောင်လို့ဆိုပြီးတော့စမ်းတော့ရှင်မြင်းကတခါတည်းပန်လျက်ကိုဘုံသားနဲ့ပန်လျက်ကိုပြီးတော့ခြေရမခံနိုင်အောင်လို့လည်းသူတို့တခါတည်းပိုပြီးလျှောက်ပြီးတော့သွားကြတာဒါကလည်းသူလေကားတွေထောင်ပြီးတော့နာယံမောတက် အဲဒီကနေပြီးတော့ဆင်းတော့လေကလည်းမရှိတော့ခြေရာကပြောက်မှာဘူးလေလောက်တာဘူးနောက်ဇာကိုလိုက်ပြီးတော့စုံစမ်းတဲ့အခါကျတော့ဗရာကုသလကသူ့မာနနဲ့ဆိုတော့သူကသိတာကိုမာနနဲ့ဆိုတော့တခါတည်းသူကြောက်ပြီးတော့သွားတဲ့ခြေရာတွေသူ့ထင်းနေတာကောင်းငင်သွားတဲ့အခါကျတော့ဟာသင်မင်းကြီးတွေဒီနေရာတော့ပေကားထောင်မှာပြင်မယ်ဒီမှာခြေရာတွေကောင်းငင်ရောက်သွားတယ်ပေကားထောင်လိုက်ပေကားထောင်ရောက်ပြီးတော့တက်သွားပေကားကဆင်းတော့ဆင်းတာအကုန်လုံးလျှောက်ပြီးတော့ မင်္ဂလာရေကတဲမှာဖွဲ့တာအဲ့ဒီတယောက်အကုန်လုံးသိတာကိုတခါတည်းဟိုသားလေးရဲ့တွေ့တာနားလားအဲ့တော့သတ်ကြတာလေဇာထဲကအားကဇာထဲကဇာထဲကဟာတချို့ကမယုံမဲကြည့်ချင်းရှိမှာဟောအခုနေခုနေကကာလမဟုတ်ဘုံညိုကျွန်းတော့ပဲဆိုတာရှိတယ်ဟိုမှာအဲ့ဒီကလူတွေသူကောင်းပါတယ်ပြင်းစားတွေလည်းပါတယ်နဲ့တွေ့တာပဲသူတော်တော်ကလူရိုင်းနေတယ် ဒီလူတွေကတဲ့အနာခန္ဓာဆိုတာကိုသူကအမှန်အရေးကြီးတဲ့အမှန်အရေးကြီးတဲ့ပုဂ္ဂိုလ်တွေအမှန်အရေးကြီးတဲ့ခုံးမှုတွေပါလေအဲ့ဒီအရာတွေကြတော့သူသူတို့နဲ့အနာခံပြီးလိုက်ရင်အကုန်လုံးပြီးတယ်လို့ပြောတာပဲသူကဒီမှာလည်းသခိုးတွေကဘယ်လိုပဲလဲဆိုတာသခိုးတွေကခိုးသွားစစ်ပင်မော်တက်ရေတဲ့ဆင်းအဲ့ဒါတွေအကုန်လုံးလျှောက်ပြီးနောက်ကလိုက်တာတကသစ်ပင်မော်တက်တဲ့နေရာနဲ့သစ်ပင်မော်တက်ပြီးသူကလိုက်သွားတာပဲအနာက တဲသိတာကိုသူစားသူတို့ကတကောင်းတာတဲသိတယ်သူစားဒါရေတဲ့အဆင်းနဲ့ရေတဲ့ရေတွေကတက်တာတွေကဘာတွေအကုန်လုံးတောက်သခုတ်မိတာပစ္စည်းနဲ့ပါတယ်သူကတော်တော်အာဝစရာကောင်းတယ်ဒါတော့အခုကလာအဲ့ဒီအနာခါတဲ့တောကလူရိုင်းနေဟောဩစတြေးလျတို့ဘုညိုကျွန်းတို့အဲ့ဒီတရားလူတွေပါပဲတော်တော်တွေကလူရိုင်းနေဒီအနာခါတဲ့ကောင်းတယ် ဘယ်မှပြေးလို့မလို့အဲဗရာကုသလဇာကဟာမယုံကြည်စရာမရှိပါဘူးသူကဖြစ်မှာအဲဒီမှာခြေရထောက်တယ်လို့ပါပဲအခုဒီမှာကအာဂဗနိသာယရဏဇာစိတ်ကလေးပျောက်သွားလို့ရှိရင်ဖြစ်နေအာဂဗနိသာယရဏဇာစိတ်ကလေးမရှိတဲ့သဘောကိုရှုလိုက်လို့ရှိရင်အကောင်းမြင်ပညာတွေလည်းပြန်မပေါ်နိုင်တော့ဘူးဒါတော့အာဂဗနိသာယရဏဇာစိတ်ကလေးမရှိဘူးဆိုတာသူနှလုံးသွင်းတာပဲသူကမရှိဘူးမရှိဘူးဆိုတာနာတိကိဉ္စီရဲ့ ကိစ္စတစ်စုံတစ်ခုမြနာတိဘာမှကိုမရှိတော့ဘူးနည်းနည်းလေးမှအသွန်းစားလေးတော့မရှိတော့အကုန်လုံးမရှိတော့ဘူးဆိုတာဖြောက်ပြဖြောက်တဲ့အာယုံနှလုံးသွင်းလာနာတိဘောပညာခေါ်တယ်အာဘာဝပညာလို့လည်းခေါ်တယ်အဲသာဘာသောချင်းခသိဝိညာဉ်သာရဏပညာဝိညာဉ်သာရဏပညာကိုသမတိကမှာကျော်လွန်၍နာတိကိစီတိနာတိကိစီဟူ၍ သုံတစ်ခုမျှမရှိတော့ဘူး၍အကိစ္စညာတနာသနာကိစ္စညာတနာသံဥပသမေသာရောက်၍ဝါပြည်စုံစေဝရတိနေ၏ပထမပထမအာယုပသအာဂမနသာရဏဝိညာဉ်စိတ်ကလေးဘာမှမရှိတော့ဘူးလို့သာကတာကနှလုံးသွင်းတော့ဘာမှမရှိတော့ဘူးဆိုတဲ့စိတ်ကလေးဒီသွားတာပေါ့ဆိုရင်တော့ဇာနေဆိုတာသာကတာကနှလုံးသွင်းနေတော့ဒီစိတ်တွေနှလုံးသွင်းတဲ့အတိုင်းပြီးနေတာပါပဲအဲ့ဒါဇာမဲဆိုတာ သူဆိုင်သမူကာယေရှုဇံဟုခေါ်သည်တကယ်ဟုတ်လားဇံဆိုတာတခုခုသောအာယုံစူးစိုက်ပြီးတော့ရှုနေရင်အဲဒီစိတ်မျိုးတွေထာဂတာကဖြစ်နေသာပါပဲဇံဆိုတာထူးထူးခြားခြားမဟုတ်ပါဘူးကဲဆိုတော့မဟုတ်တော့ဒါလေးအသုံးကျပါတယ်သူဆိုင်သမူသူဆိုင်သမူကာယေရှုကာယေရှုဇံဟုခေါ်သည်ဇံဟုခေါ်သည် သုဇိုက်တမှုသုဇိုက်တမှုကာယေရှုကာယေရှုကာဟုခေါ်သည်ကာဟုခေါ်သည်သုဇိုက်တမှုသုဇိုက်တမှုကာယေရှုကာယေရှုကာဟုခေါ်သည်ကာဟုခေါ်သည်သို့သုဇိုက်တမှုကာယေရှုကာဟုခေါ်သည်သုဇိုက်တမှုကာယေရှုကာဟုခေါ်သည်သုဇိုက်တမှုကာယေရှု ကောင်းပေါ်သည်အဲတကူသောအာယုံကိုစူးစိုက်ရှုလို့စိတ်ကလေးကပ်ပြီးတော့တီးနေပြီဆိုရင်အဲ့ဒါဇာမာပဲသမထဇံဝိပဿနာနှစ်ပြားနှစ်တန်ကွဲပြားသည်တဲ့ဇာကသမထသမာဓိဇာလည်းရှိတယ်ဝိပဿနာဇာလည်းရှိတယ်မျိုးရှိတယ် ဆိုရမယ်သမထဇံသမထဇံဝိပဇံဝိပဇံနတံကွဲပြားသည်နတံကွဲပြားသည်သမထဇံသမထဇံဝိပဇံဝိပဇံနတံကွဲပြားသည်နတံကွဲပြားသည်သမထဇံသမထဇံဝိပဇံဝိပဇံနတံကွဲပြားသည်နတံကွဲပြားသည်သမထဇံဝိပဇံနတံကွဲပြားသည် ပသသံဝိပါသံနတံဝေဒာတိပသသံဝိပါသံနတံဝေဒာတိအဲသမထဇာအခုဟောနေတယ်သမထဇာလေးအဲဝိပဿနာရှုတဲ့ခါကလာဖြစ်တဲ့ဝိပဿနာတွေကိုလည်းဇာန်လို့ခေါ်တယ်အခုယောဂီပုဂ္ဂိုလ်တွေရှုနေတာရှုတိုင်းရှုတိုင်းဖောင်းတယ်မှားလိုက်တဲ့ဇာန်ပဲပိန်တယ်မှားလိုက်တဲ့ဇာန်ပဲအဲဒါကဝိပဿနာဇာန်ကတမျိုးကြီးတယ် သမထဇာဆိုတာကတော့အာရမဏုပနိစ္စလို့ခေါ်တဲ့အာယုံကိုကပ်ပြီးတော့ရှုတာတဲ့သူကတော့တည်ငြိမ်ယုံပဲတခုသောအာယုံနဲ့စိတ်ကလေးငြိမ်ဝါပြီးတော့နေုံရှုတာကဒါသမထဇာခေါ်တဲ့သူကတည်ငြိမ်ယုံမျှရှုနေကသမထဇာခေါ်သည်တည်ငြိမ်ယုံမျှပဲအထူးကတိုင်းအာဘောကတိုင်းဒီလောကတိုင်းသတ္တဝင်တဲ့စသည်ပေါ်လေတခုရီတော့အာယုံလေးမှာစိတ်ကလေးတည်နေအောင်လို့အဲဒီအာယုံလေးမှာထပ်ခါတခါရှုတော့စိတ်ကလေးတည်ငြိမ်ယုံမျှဖြစ်နေတာဒါကသမထဇာပဲတဲ့ဒါက သမာဓိသက်သက်ဖြစ်နေတဲ့သာဆိုတည်ငြိမ်ယုံများတည်ငြိမ်ယုံများရှုနေကရှုနေကသမထသံခေါ်သည်သမထသံခေါ်သည်တည်ငြိမ်ယုံများတည်ငြိမ်ယုံများရှုနေကရှုနေကသမထသံခေါ်သည်သမထသံခေါ်သည်တည်ငြိမ်ယုံများတည်ငြိမ်ယုံများရှုနေကသမထသံခေါ်သည်သမထသံခေါ်သည်တည်ငြိမ်ယုံ သေကပဒသံဃောတိဒီဒီယုံညာသူနေကပဒသံဃောတိဒီဒီယုံညာသူနေကပဒသံဃောတိအဲ့ဒါသမထဇံကတော့အာရဏုပနိသံနဲ့အာယုံကိုကားပြီးတော့ကျူလို့တီးငြိမ်နေရုံပဲသူကဘာမှထူးခြားသေးတယ်လည်းမဟုတ်ဘူးဟိုမနာနိုင်နေတာတဲ့ခါကျတော့ဘိညာဉ်ကိစ္စတတ်တဲ့ခါကျတော့ပြင်လာက အမြင်ကြားတွေပါလေရပါတယ်လို့အဲဒီကြတော့သူကထူကြတော့သိတယ်ရှိဒီပထမရကစားဆိုရင်တော့စိတ်တည်ယုံမဲ့သူကဘာမှထူကြကြမဖြစ်ပါဘူးဝိပဿနာဇာဆိုတာကတော့ကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုရှုတယ်တဲ့လက္ခဏာရေး၃ပါးကိုရှုပြီးပြီးတော့ဖြစ်လို့သူကိုလက္ခဏုပနိစ္စနဲ့လက္ခဏဥပနိစ္စနာလက္ခဏာ၃ပါးကိုကပ်ပြီးတော့ရှုလက္ခဏာ၃ရရှုပြီးမှဝိပဿနာခေါ်သည် လက္ခဏာ၃ရပ်အနိစ္စဒုက္ခမြဲဘူးဖြစ်ပေါ်ကြီးကြောက်သွားတာပဲမမြဲဘူးဒီလိုပြီးတယ်ဆင်းရဲကြီးတယ်ပဲအာကိုစရာမရှိဘူးဘာမှမကောင်းဘူးအဲပုဂ္ဂိုလ်သတ္တမဟုတ်ဘူးသဘောတရားကြီးတယ်ပဲဒီလိုအနိစ္စဒုက္ခအနာတ္တရှုတိုင်းရှုတိုင်းပြီးပြီးတော့နေတာကလက္ခဏုပနိစ္စခေါ်တယ်ဝိပဿနာသံလည်းခေါ်တယ်အဲဆိုရတယ် လက္ခဏာ300လက္ခဏာ300ရှုသိမှာရှုသိမှာဝိပဿနာခေါ်သည်ဝိပဿနာခေါ်သည်လက္ခဏာ300လက္ခဏာ300ရှုသိမှာရှုသိမှာဝိပဿနာခေါ်သည်ဝိပဿနာခေါ်သည်လက္ခဏာ300လက္ခဏာ300ရှုသိမှာရှုသိမှာဝိပဿနာခေါ်သည်ဝိပဿနာခေါ်သည်လက္ခဏာ300ရှုသိမှာ จิตาสังโฆติลักษณะทุกยะทุติมาวิปัสสนาโฆติลักษณะทุกยะทุติมาวิปัสสนาโฆติเออအဲ့ဒါသမထဇံဝိပဿနာဇံနှစ်မျိုးကွဲဘူးအခုဟောနေတဲ့ဇံတွေကတော့သမထဇံတွေပါဝိပဿနာဇံမဟုတ်ပါဘူးနောက်ကရှင်သာရိပုတ္တရာရှုတာတွေရတာဝိပဿနာပေါ်တယ်ဒါကတော့သူဇံလို့ဒီနေရာမှာမဟုတ်ဘူး

အသိစိတ်အရင်ပိုက်ချပြီးတကလားရှုသွားတယ်တဲ့နေဝပညာသာရောက်တဲ့ခါကျတော့မနဲ့ဟောတယ်ဆိုတော့နေပါရီမှားဖို့ရတယ်ရောက်လာကုဏသာပရံဘိခွေသာယပါရိပုတ္တောဘာဘာသောအကိစီညာရဏံသမတိကမနေဝပညာနာပညာရဏဥပသမေဇဝေရတိသောတာယသမပါတိယတတော်ဥထေတိသောတာသမပါတိယတတော်ဥထေတဝါ ခြေရမေသမနုပါဒတိဧဝံကိရာမေဓမ္မအောက်တော်သံဝန္တိဟုတ်တော်ပတိဝန္တိတိဘိက္ခွေယံနဲ့ပုဏ္ဏဇာတဖန်နဲ့ပရဏတဘာတော်ရှိပုံကသာရိပုတ္တသာရိပုတ္တရာသည်သဗ္ဗသောချင်းခသိမ်းအာဂိစညာယရဏပညာအာဂိစညာရဏပညာကိုသာမတိကမကျော်လွန်၍ နိဝပညာနာပညာရဏနိဝပညာနာပညာရဏဇံကိုဥပါဒမေဇရောက်ရွာပြည့်စုံစေဥရတိနေ၏ခေါင်းကအာဂဗနေဇာရဇာတိကလေးမရှိတော့ဘူးလို့နှလုံးသွင်းနေတဲ့အာဂိစီယရဏဇာတိကလေးအပညာလေးအဲ့ဒါလွန်ပြီးတော့တဲ့အဲဒီပညာလွန်ပြီးတော့ ဒီအကိညာရဏပညာဇာစိတ်ကိုပဲနှလုံးသွင်းပြီးတော့ဖြစ်ရပါတယ်လွန်ဆိုရင်လည်းပဲဒီဇာစိတ်မဖြစ်တာတခုပါပဲအဲ့ဒီဇာစိတ်ကိုပဲအောင်ပြုတာပဲဒီဇာစိတ်ကသိမွေ့တယ်တဲ့ဘာမှမရှိတော့ဘူးဆိုတာလေးတော့နှလုံးသွင်းပြီးတော့သူတီးနေနိုင်တယ်တဲ့ကွာမရှိတော့ဘူးမရှိတော့ဘူးမရှိတော့ဘူးဆိုတာမရှိပညာကလေးကိုနှလုံးသွင်းပြီးတော့တီးနေတာပေါ့အမှန်တရားသိမွေ့တဲ့စိတ်ကလေးပဲဆိုဧတံတန္တဧတပတိတံနဲ့ဧတံဤအကိညာရဏဇာပညာသည် ဗန္တံငိမ့်သက်သိမ့်ွယ်ဤဧတံယာကိစ္စရဏဇာတိညတိပဏိတမောမြဤသိသိမ့်ွယ်တာပဲမရှိတဲ့သဘောလေးတော့အာယုံပြုပြီးတော့ဒီနေတာသိသိမ့်ွယ်တယ်ဆိုတော့နှလုံးသွင်းပြီးဖြစ်တာနေဝပညာနာပညာရဏဇာနဲ့ဘယ်လိုနေတော့ဆိုတော့နေဝပညာပညာမရှိတော့ဘူးလို့ဆိုလောက်အောင်ပဲတဲ့ပညာလေးဟာနော်လုံးလုံးမရှိတော့ဘူးလားလို့ဆိုတော့နာအပညာလုံးလုံးမရှိတာလည်းမဟုတ်ဘူးလေနည်းနည်းလေးတော့ရှိသင်္တိမှုငွေလေးချင်း အဲစိတ်ပညာလေးတွေကမရှိတဲ့ရှိဖြစ်နေတယ်သင်နေရှားရှားကြီးမဟုတ်တော့ဘူးလေဟိုအိပ်ပျော်ကနေ့စိတ်ကလေးရတဲ့နိုင်ခြင်းကြီးပေါ့လေဟုတ်လားမိခင်ကနိုးနေတဲ့စိတ်တွေကတော့အပန်းကြီးဟာပဲသူကအိပ်ပျော်သွားတော့လည်းလုံးလုံးပြမထင်ကြဘူးအိပ်ပျော်ကနေ့မိမိမိမိဖြစ်နေတဲ့စိတ်ကလေးမျိုးအနာသိမ့်မွေ့တယ်ပေါ့လားအဲ့ဒါမျိုးပါပဲသူက အဲ့ဒါမျိုးပဲသူကမထင်ရှားဘူးသူကစိတ်ကလေးမရှိရှိလောက်ဖြစ်နေတယ်ဘယ်လိုဖြစ်နေလဲဆိုတာကိုသိတိကျကျအဲ့ဒါမရှိနိုင်ဘူးတဲ့ဝိပဿနာရှုလို့မဖြစ်ဘူးဒီတရားကတော့သိမ်မွေ့သွားပြီအမှန်ကတော့ဒီနေ့စိတ်တွေလည်းသိမ်မွေ့လာတာပထမဇာနဲ့ဒုတိယဇာကသိမ်မွေ့လာတာဒုတိယဇာတတိယဇာတတိယဇာနဲ့သရုဒ္ဓဇာကသရုဒ္ဓတဲ့ပင်သမအာယုပဇာအာဂဇိဇာရဏဇာအာဂဇိဇာရဏဇာနဲ့ဝိညာဉ်နဲ့ဇာရဏဇာသိမ်မွေ့လာတယ်ဝိညာဉ်နဲ့ဇာရဏဇာနဲ့အာဂိစညာဇာဇာရဏဇာသူကသိမ်မွေ့လာတယ် သင်မဲ့ပဲလို့ရှုလို့ဖြစ်သေးတယ်ဟိုတုန်းကတော့အသေးစိတ်ရှုလို့ရသေးတယ်အခုနေဝပညာစာကြတော့ပညာလေးမရှိတဲ့ရှိတော့စိတ်ကလေးမရှိတဲ့ရှိဖြစ်နေမရှိဘူးလို့ဆိုရမလို့ပဲလုံးလုံးလည်းမရှိဘူးအငွေ့တက်ကလေးရတယ်ရှိနေတာဒါပညာနဲ့ခေါင်းတပ်ပြီးတော့ပြောထားတဲ့တဲ့ပင်မှာပညာရာမဟုတ်ဘူးတဲ့ပညာလေးလည်းပဲအတ္တတို့ဝေဒနာတို့စေတနာစိတ်အကုန်လုံးတရားတွေပါပဲတဲ့ဒီမှာမရှိတဲ့ရှိဖြစ်နေတာတိမ်မွေ့နေတာနဲ့မရှိတော့ဘူးလို့ စိတ်စေတသိက်နာတရားတွေလုံးလုံးမရှိတော့ဘူးလို့ပြောရမလားသိမ်မွေ့ပြီးတော့နေပါတယ်တဲ့ခြေလက်ရှိနေနည်းနည်းလေးအငွေ့တက်ကလေးရှိနေအဲဒါအဲ့ဒါဟာဝိပဿနာရှုလို့မဖြစ်ဘူးတဲ့မဖြစ်တော့ဘူးဘယ်နဲ့လို့ရှုတော့ဆိုဘောထောသာရိပုတ္တရာတိတာသမဘာကျသုသမဘာမှသတော်အမှတ်ရသည်ဖြစ်၍ဟုတ်တယ်ဒီထိုက်သုသမဘာကထားတဲ့ခံတတိတော်မကင်းဘူးလေအမှတ်တတိလေးပါလာတယ် သောဒုသာရိပုတ္တရာဒါသမပတ္တိယသောသမဘာမှာသတော်အမှတ်ရသည်ရှိဥဒိဋ္ဌဝါသာပြီး၍ဒေရမေထိုနိဝပညာပညာရဏဇံတရားတို့ကိုသမနုပါဒတိရှု၏အဲဒီဇံတရားတွေရှုတယ်ဘယ်လိုရှုတော့ဆိုဤမေရမဤတရားတို့သည်အာဟုတဝါစမရှိကုန်ပဲဝန္တမောနိဖြစ်ပေါ်ကုန်ဟုတ်တော်ဖြစ်ပေါ်ကုန်ပြီးပฏิဝေတိချုပ်လေကုန်၏ဧဝံကိရာဤတို့ပင်သည် ဤတိပြီးတော့သမနုပါဒတိရှုဤဒီတရားတွေအစာမရှိဘဲနဲ့အသေးဖြစ်ပေါ်လာတာပဲဖြစ်ပြီးတော့ပျောက်သွားတာကြီးတယ်ပဲဒီလိုတရားတွေပဲဆိုပြီးတော့ရှုသွားတယ်လုံးရရှုသွားတယ်လို့ဒီမှာဇာနဲ့ပါတဲ့ပညာတို့ဒီကကတာတို့ဖသဝေဒနာပညာစေဒနာစိတ်တို့ဒီလိုအသေးစိတ်ရှုဖို့မပြဘူးဒီမှာဟိုပထမဇာကစပြီးတော့အဘိဓမ္မာဇာတန်အသေးစိတ် ဟုတ်လား16ပါးသောတရား14ပါးသောတရား73ပါးသောတရားတွေအပြီးပြီးပြသွားတယ်ဟိုမှာဒီနေဝပညာတာပညာဒနာစာကြတော့ဒီလိုတရားတွေတစ်ခုချင်းတစ်ခုချင်းရှုဖို့မပြတော့ဘူးတရားသာဓမ္မအနုဘရဝဝတိတာဟွန်းဒီဘလို့မဟုတ်ဘူးဒီဓမ္မတို့တရားတို့ကိုအဘတော်သားရင်ဗုဒ္ဓယသနုဘရဝဝတိတာအစဉ်တိုင်းပိုက်ချကုန်တယ်ဟွန်းဒီဖြစ်ကုန်ပြီဒီလိုမဟုတ်ဘူးကအစဉ်တိုင်းပိုက်ချပြီးသိတယ်လို့မဟုတ်တော့ဘူးဒီမှာတရားသာဓမ္မဝိရိတာဥပ္ပဇာတိဒီတရားတွေကိုအဲသိပြီးတော့ဖြစ်တယ်ဖြစ်စားလည်းပြီးတယ် တည်တည်သေးတယ်ပြီးတယ်ပြက်သွားတာလည်းပြီးတယ်ဒီလိုမဟောဘူးဒီမှာတော့ဘယ်နဲ့ဟောတော့ဆိုတော့ဒီရမေထိုတရားတော်ကိုသမုပ္ပတတိရှုအဲ့ဒီတရားတွေကိုရှုတာပါပဲအဲထိုတရားတွေကဘာတော့ဆိုတော့ရေဓမ္မာအတိတာနိရောဓဝုပရိနတာရေဓမ္မာအချင်းသံတရားတော်သည်ယတိတာလွန်လေကုန်မည်အာနိရောဓချုပ်လေကုန်မည်ဝိပရိနတာ ဖောက်ပြန်ပျက်စီးလေကုန်ပြီတဲ့မေထိုလွန်လေပြီချုပ်လေပြီဖောက်ပြန်ပျက်စီးသွားလေပြီတော့ဇန်တရားတော်ကိုသမုပ္ပါဒတိရှု၏အဲချုပ်ပြောက်သွားတဲ့တရားတွေကိုပြန်ရှုတယ်လို့ဒီလိုပဲဟောတယ်လုံးပြီးတော့ဟောတယ်အဲ့ဒါထူးနေလို့ဒါပဲနဲ့တော့ရှင်းတော့ကတော့ရှင်သာရိပုတ္တရာတခုချင်းဟိုဇာင်ငါတရားတွေတခုချင်းရှုတယ်ဖာသာဆိုင်တော်တရားတွေတခုချင်းရှုတယ်လို့အသီးသီးပိုင်းခြားရှုတယ်လို့ကြည့်ရဟောလာပါရင်လည်းဒီနိဗ္ဗာန်ဉာဏ်ဉာဏ်ရဏဇာကြတော့ ပြေတယ်မေထိုချုပ်လိုက်ပြီးတော့တရားတွေကိုရှုတယ်လို့ဒီလိုဟောတာဘာကြောင့်လို့လို့မေးကြရှိတာကိုမေးကြရှိတော့သက္ကရာဆရာဖွင့်ထားတယ်တေရမေသမနုပါဒတိဒီကြသမနေဝပညာနာပညာရဏိဘုဒ္ဓနာယေဝအနုပဒသမဝိပဒနာဟောတိတသမအဲနာသာဝကနာတသမဣထကလာဘဝိပဒနာတပင်တော့ဧဝမဟာအဲဒါကဖွင့်တယ် ဒေရမေသမုပါဒတိဒီဒေရမေသမုပါဒတိဟူဒီကယတမအကျင့်ကြောင့်နေဝပညာနာပညာရဏေနေဝပညာနာပညာရဏသာနာယေဗုဒ္ဓနာယေဝဘုရားရှင်တို့အာသာလင်အနုဒါရမဥပါဒနာအစဉ်ပုတ်စဉ်တိုင်းပိုင်းခြားရရှိခြင်းသည်ဟောတိဖြစ်ဘာဝကနာတတိသာဝကတော်ဟာနာဟောတိမပြေတသမတို့ကြောင့်အထာဤနေဝပညာနာပညာရဏသာနဲ့ကလာဘဥပါဒနာအပေါင်းလိုက်ဥပါဒနာရှိခြင်းကိုတတ်တင်တော်ပြတော်မူလေသည်ဖြစ်၍

ဘုရားညမှာသာရှုနိုင်တယ်ဒါကြောင့်မို့ဒီမှာစင်္သာရိပုတ္တရာကအသေးစိတ်မရှုနိုင်လို့တဲ့အပေါင်းလိုက်ရှုတဲ့ဝိပဿနာမြတ်စွာဘုရားပြတယ်စင်္သာရိပုတ္တရာအပေါင်းလိုက်ပဲရှုသွားတယ်အပေါင်းလိုက်တခါလဲဇံဝင်သားတုန်းကဖြစ်တဲ့တရားတွေဟာဒီလိုဖြစ်ဒီလိုပြောက်ပြီးတော့သွားတာပဲမမြဲတာတွေပဲဆိုပြီးလုံးပြီးတော့ဒီလိုရှုသွားပါတယ်တဲ့ကလာပဝိပဿနာခေါ်တယ်အဲ့ဒါဒါလေးနဲ့မှတ်ရမယ်လားမထင်ရှားတဲ့တရားဆိုရင်ဒီလိုအလုံးရရှုရတယ် သင်ကြားတဲ့တရားကိုတစ်ခုစီတစ်ခုစီအသေးစိတ်ရှုရမတင်ကြားတဲ့တရားအလုံးရရှုရအဲ့ဒါလေးလည်းပဲဒီကနီးယူစရာလေးပဲနေဝပညာသိမ့်မွေ့စွာခွဲကားမရှုကြည်ရှင်းစာနေမိကလာနီးပေါင်းစည်းရှုလေသည်နေဝပညာနာပညာသာကသူကမရှိရှိစိတ်ကလေးတွေသဘောလေးတွေဖြစ်နေတာကိုအဲကျွန်တော်ဒီပုဒ်ကြလေးတစ်ခုချင်းဒါဖတ်တာပဲဖတ်တာဒီလိုဖြစ်သွားတယ်ဝေဒနာဒီလိုဖြစ်သွားတယ်ဒီလိုတစ်ခုချင်းတစ်ခုချင်းရှုလို့မပြည့်ဘူးမပြည့်တော့ဘူးအကုန်လုံးပေါင်းပြီးတော့ စေဇာနေတုန်းကဟုတ်လားပထမသာသတိအဘိဇညာရဏတောင်ဇာနေမှာအတိတိတော်တရားတွေကဒီလိုဖြစ်ဒီလိုပြက်သွားတာတွေကသိခဲ့ပြီးသားဖြစ်တာအဲ့ဒါတွေနဲ့အလားတူပါပဲဒီလိုဖြစ်ဒီလိုပြက်သွားတာပဲဆိုပြီးတော့မှားစာပြီးရှုလိုက်ရတာကိုပေါင်းပြီးတော့ရှုလိုက်ရတာကလာပသမသနာခေါ်တယ်ကလာပဝိပဿနာခေါ်တယ်အဲဒါဆိုရမယ်နေဝပညာနေဝပညာသိမ်မွေ့စွာသိမ်မွေ့စွာခွဲကားမရှိပြီခွဲကားမရှိ ဒေဝသင်ညာဒေဝသင်ညာသိမ်မွေ့စွာသိမ်မွေ့စွာခွဲတာမရှိပြီခွဲတာမရှိပြီဒေဝသင်ညာဒေဝသင်ညာသိမ်မွေ့စွာသိမ်မွေ့စွာခွဲတာမရှိပြီခွဲတာမရှိပြီဒေဝသင်ညာသိမ်မွေ့စွာခွဲတာမရှိပြီနေဝပညာသိမ်မွေ့စွာ ခွဲကပြုပြီးနေဝပညာသိွေးစွာခွဲကပြုပြီးစေဇာနှင့်မီစေဇာနှင့်မီကလနီကလနီပေါင်းစည်းရှုလေသည်ပေါင်းစည်းရှုလေသည်စေဇာနှင့်မီစေဇာနှင့်မီကလနီကလနီပေါင်းစည်းရှုလေသည်ပေါင်းစည်းရှုလေသည်စေဇာနှင့်မီ ဒေသာနိကိကလနိကလနိပေါင်းစည်းရှုလေသည်ပေါင်းစည်းရှုလေသည်သို့ဒေသာနိကိကလနိပေါင်းစည်းရှုလေသည်ဒေသာနိကိကလနိပေါင်းစည်းရှုလေသည်ဒေသာနိကိကလနိပေါင်းစည်းရှုလေသည်အဲစေသာနေမိရှိက ထမဒုတိယတတိယသရုပ်ထယူပဇံ၄ခုအာကာရဏသာရဏဝိညာဏသာရအကိစ္စဉာရဏတဲအောင်ဇံခုနှစ်ခုပေါ်အဲ့ဒီဇံနေနဲ့နီးမိပြီးတော့တဲ့ခြေဇံတွေတုန်းကတော့အစိတ်စိတ်ရှုတော့ဒီတရားတွေဒီလိုဖြစ်ဒီလိုဖြစ်သွားတာပဲပြီးပြီးပြီးခဲ့သလိုပဲနေဝပညာသာကြတော့ဘယ်တရားမှမမေ့ရရမသိသူကမသိတဲ့ပြီလေးဖြစ်နေတာကိုအခုယောဂီတွေလည်းဖြစ်တဲ့ဒီဥစ္စာနေဝပညာလိုပဲ ချိုယောဂီတွေကစိတ်မသိတဲ့တိကလေးဖြစ်နေဘယ်လိုဖြစ်မှမသိဘူးတဲ့မသိတဲ့တိကလေးဖြစ်နေတာပဲအဲ့ဒါယောဂီတွေဒါလည်းတွေ့တာပဲသူကနေဝတ်ကြံတဲ့ခတ်တူတူလည်းတွေ့တာပဲအဲ့ဒါအဲ့ဒါကလုံးရဲ့ရှုရတော့ဒါပဲနေရာဖတ်တာနေရာအာယုန်နဲ့တွေ့တာပဲဒါကဝေဒနာခံစားတာပဲဒါကပီတိဖြစ်တာဘာမှမပြောလို့မဖြစ်တော့ဘူးအဲဒါကြောင့်ရှင်းစာနဲ့ပြီးပြီးတော့တဲ့အပေါင်းလိုက်အားဖြင့်ဆိုတာကလတ်ကိုကလတ်ကလာပပါဠိကကလာပဆိုတာ ကလအစိတ်ပိုင်းလေးအပေါင်းလိုက်အဲဒါတစုတည်းတလုံးနဲ့လုံးပြီးတော့ကျွလိုက်တာပေါ့လေဒီကလည်းလုံးပြီးတော့ကျွလိုက်တာလုံးရဲ့ကျွလိုက်တာစေစာနေမိကလနီပေါင်းစည်းရှုလေပြီးတပေါင်းနဲ့တခါလဲဟာဒီလိုဖြစ်ဒီလိုပြတ်သွားတာမမြဲတဲ့တရားတွေပဲလုံးပြီးတော့ကျွလိုက်ရတော့တယ်ဘုကလာမသမန္တနာညာဆိုတဲ့သမန္တနာညာမှာလည်းဒီတိုင်းပဲပရမကထင်ရှားရှိတဲ့တရားလေးတွေမြင်လာကြတာတွေရှင်ရှင်နဲ့ဖြစ်ပျက်ကလေးတွေပြီးတော့မမြဲဘူးသိလာတော့ အာသိပြန်တရားတွေလည်းဒီလိုပါပဲရှင်းရတယ်သူမရှိလို့ပဲဒီလိုမမြဲတဲ့တရားတွေပဲနောင်လည်းဒီလိုမမြဲတဲ့တရားတွေဖြစ်သွားမှာအခုလောကမှာလောကလုံးလည်းပဲဒီလိုမမြဲတဲ့တရားတွေကြီးတယ်ပဲအဲအိဋ္ဌပဲလို့အကုန်လုံးပေါင်းစုပြီးလုံးပြီးတော့ရှုလို့ဒါကလာပတ္တနာညာခေါ်တယ်သမထနာညာဒီကနဲ့အတူတူပါပဲမျက်မှောက်တွေ့ရတဲ့တရားတစ်ခုကိုအကြောင်းပြုပြီးတော့မတွေ့ရတာတွေအကုန်လုံးပေါင်းပြီးတော့လုံးရရှုလိုက်တာကိုဒါကလာပတ္တနာခေါ်တယ်မြန်မာလည်းအတူတူပဲ စိဇာနေကအသီးသီးပိုင်းခြားပြီးတော့ရှုလာပြီးနေဝပညာဇာကြတော့ပိုင်းခြားနဲ့မထင်ဘူးမထင်တော့စိဇာနေလိုပဲဒါလည်းပဲဒီလိုပြည့်ဒီလိုပြည့်သွားတာပဲဆိုပြီးအပေါင်းလိုက်ရှုလိုက်တာပေါ့အဲဒါအေဒေရမေသမနုပသတိလို့လုံးပြီးတော့ဟောထားတယ်တဲ့စိဇာနေလိုအနုပဒဝဝဋ္ဌိတာသတိရှင်နဲ့ဆိုကြမဟုတ်ဘူးတဲ့ဒါလိုပဲအခုဝိပဿနာတက်တက်ရှုတဲ့ဝိပဿနာယောဂီတွေမှလည်းမထင်ရှားတဲ့တရားကဒီလိုပဲပေါင်းပြီးတော့ အနုမာရနည်းနဲ့နှိုင်းစာပြီးရှုရတယ်။ဒါကြောင့်မထင်ရှားရထိုနည်းသာနှိုင်းကရှုရသည်တဲ့မထင်ရှားတဲ့တရားတွေအဲ့ဒီနည်းတိုင်းပဲကလာပသမသနာနည်းအပေါင်းလိုက်ရှုတဲ့နည်းတိုင်းပဲမိမိထင်ရှားသိရတဲ့တရားနဲ့နည်းတို့ပြုပြီးတော့ပေါ့လေ။မြင်တာလေးရှုလိုက်မြင်တာလေးကြောက်လို့သာသိရင်ဟိုရှိကမမြင်တာလေးဒီကာလကဖြစ်ခဲ့တာတွေနောက်ကာလဖြစ်မဲ့ဟာတွေအဲဒီခုလောလောဆယ်လဲကိုယ်မမြင်ရမတွေ့ရတာတွေဒီလိုဖြစ်ပြနေမှာပဲဆိုပြီးတော့နှိုင်းရှုရတာပေါ့။အပေါင်းလိုက်ရှုတာပေါ့လေကလာပသမသနာဆိုတဲ့အတိုင်းဆိုရမယ်။ မထင်ရှားရာမထင်ရှားရာကိုနီးတာကိုနီးတာနိုင်ငါရှိရသည်နိုင်ငါရှိရသည်မထင်ရှားရာမထင်ရှားရာကိုနီးတာကိုနီးတာနိုင်ငါရှိရသည်နိုင်ငါရှိရသည်မထင်ရှားရာမထင်ရှားရာကိုနီးတာကိုနီးတာနိုင်ငါရှိရသည်နိုင်ငါရှိရသည်မထင်ရှားရာကိုနီးတာ နိုင်နာရှိရသည်မတိကြာရာဘုရားသာနိုင်နာရှိရသည်မတိကြာရာဘုရားသာနိုင်နာရှိရသည်အဲမထင်ရှားတဲ့တရားတွေကိုတော့ဓမ္မနကရှားဖွေပြီးစုံစမ်းစာဆင်ញင်ပြီးရှုရတာမဟုတ်ပါဘူးထင်ရှားတဲ့တရားလေးရှုနေရင်လည်းထင်ရှားတဲ့တရားတွေအနိစ္စဒုက္ခအနတ္တသိသွားရင်ပြိမိတရားတွေလည်းဒီလိုပဲဆိုပြီးတော့လုံးပြီးတော့ရှုရတယ်ဒါပါပဲကွာ အဲဒါအနုပရဒုက္ခနေပြီးညှိယူတာနောက်ပြီးတော့သစ္စာရတဏ္ဍာမှာဖြစ်ပေါ်တဲ့တရားတွေကိုရင်းတဏ္ဍာဖြစ်ပေါ်တဲ့တရားတွေမြင်လိုက်ကြားလိုက်နဲ့အဲအပြင်မတဏ္ဍာကပေါ်လာတဲ့တရားတွေမြင်ရတဲ့ဆင်းတို့ကြားရတဲ့ဘာလို့ဒီလိုအားတွေရှိတယ်အဲဒီကိုရင်းတဏ္ဍာထင်ရှားတဲ့တရားတွေကတော့ဒါအနုပရဏီနဲ့ပဲရှိရတယ်တရားရိုက်ပဲရှိရတယ်ဒါကတော့ ဘယ်လိုမထင်ရှားတဲ့တရားတွေရှိတယ်မမြင်ရတဲ့တရားမကြားရတဲ့တရားမတွေ့ရမသိရတဲ့တရားသူများသာနာဗိဓာသာနာရှိတဲ့တရားတွေရှိတယ်အဲ့ဒါတွေလည်းပဲဒီလိုပဲခွဲပြီးတော့မရှိရဘူးလားအသေးသေးအချင်းခွဲရှိဖို့မလိုပါဘူးသူကအဲ့ဒါကတော့ဟိုအတိကမှပါတယ်သူကဒီကမှသာသနာကတိသဗ္ဗဓမ္မေစတယ်မိမိသာနာရှိတဲ့တရားတွေအကုန်လုံးပဲတဲ့ဒါတွေသင်ကြားရင်အကုန်လုံးရှိရမယ်တဲ့ ပရတဏနာကတိသသုဘတဏနာရှိတဲ့တရားတွေကိုလည်းပဲသုဘတဏနာဆိုတော့အများကြီးပါပဲသူတို့ဘာတွေကဟုတ်လားလူတွေတင်ကိုများလာပြီကိုမျိုးကိုရွာတင်ကိုမသိတဲ့လူတွေအပုံအပုံပဲရှိနေတာပဲအသေးသေးတောက်ကြည့်လို့ပြည့်နေမှာတော့သူတို့တဏနာဘာတွေဘာတွေပြည့်နေမှာမသိဘူးလူတွေလည်းမကဘူးတိရစ္ဆာန်တွေအကောင်တွေအများကြီးဟိုမှာကုန်းတော်ရေတော်ရိုက်ပေါ်ပေါ်ပါပြီတဲ့ဒါတွေအကုန်လုံးတစ်ခုချင်းတစ်ခုချင်းလိုက်ရှုရမယ်ဆိုပဲပြည့်နေမှာတော့ဒါကြောင့်

ဗဟိတဘာဝေနဗဟိတတရားအဖြစ်ဖြစ်တယ်ဗဟိတတရားဒီဘက်ကတရားတွေအဖြစ်ဖြစ်သမတသမတတိသုံးသရမယ်တဲ့ဗဟိတဗဟိတတရားဖြစ်ရင် သုံးသရမယ်ဒီတဏှာရှိတဲ့တရားတွေကိုမြင်လိုက်ကြားလိုက်နဲ့ဖြစ်ပြသွားတာတွေတွေ့ရတော့သူများတဏှာကလည်းမြင်တာဒီလိုပဲကြားတာဒီလိုပဲသူများမြင်တယ်ဆိုတာလည်းဒီလိုမြင်ပြီးကြောက်ပြတဲ့တရားပဲသူများကြားနေတယ်ဆိုတာလည်းဒီလိုကြားပြီးကြောက်ပြတဲ့တရားပဲမမြဲတဲ့တရားတွေကြီးတယ်ပဲ ရူပကြပြီးတော့ကျွတ်မှာပေါ့အဲဒီလိုကျွတ်တာပါဝကတော့ဤသုံးသာယုတ်ပဲတဲ့ရဟဤဒီကပါဝကနာပါဝကတဲ့သမထနာစာတော့သုံးသာယုတ်တရားပဲတဲ့ပါဝကတွေသုံးသာသာဘလောက်ပဲသုံးသာနိုင်တယ်တဲ့ကိုယ်တဏ္ဍာတရားတဲ့တရားတွေပိုက်ချပြီးတော့ရှုမိမိတဏ္ဍာမထေကြတဲ့ဗိဓာတဏ္ဍတရားတွေကိုဗိဓာတရားတဲ့ရူပတဏ္ဍာတရားအတိုင်းဒီလိုဖြစ်ဒီလိုပြည့်နေတာပဲလို့ကုသနာတရားနဲ့ကုသနာတရားနဲ့နီးမိပြီးဒီကလာချူပါတဲ့အဲဒါပါဝကတွေ ရှုရိုးရှုစဉ်ပဲတဲ့ကဲဆိုရမယ်ကိုယ်တွင်တရားအကိုယ်တွင်ထင်ရှားကိုယ်တွင်ထင်ရှားယုံနာများယုံနာများပိုင်းခြားရှုရသည်ပိုင်းခြားရှုရသည်ကိုယ်တွင်ထင်ရှားကိုယ်တွင်ထင်ရှားယုံနာများယုံနာများပိုင်းခြားရှုရသည်ပိုင်းခြားရှုရသည်ကိုယ်တွင်ထင်ရှားကိုယ်တွင်ထင်ရှားယုံနာများယုံနာများပိုင်းခြားရှုရသည် မိုက်တာကကိုယ်ကြီးရှင်သာဒုက္ခမြာမိုက်တာကြသည်ကိုယ်ကြီးရှင်သာဒုက္ခမြာမိုက်တာကြသည်ကိုယ်ကြီးရှင်သာဒုက္ခမြာမိုက်တာကြသည်အဲကိုယ်ရဲမှာထင်ရှားတဲ့ ကိုယ်တည်းကတရားပဲဖြစ်ဖြစ်ပြမကတရားပဲဖြစ်ဖြစ်ပေါ့လေကိုယ်တည်းမှာထင်ရှားတဲ့တရားဆိုရင်အကုန်လုံးပဲကိုယ်တည်းမှာမြင်တဲ့အားဆိုရင်ချင်းရင်မျက်စိရယ်မြင်သိတဲ့သဘောရယ်ကကိုယ်တည်းကကိုယ်အတွင်းတရားပဲမြင်ရတဲ့အခြင်းကတော့ပြင်ကလည်းရှိတယ်အဲဒီလိုဟာပေါ့လေအဲကိုယ်တည်းမှာကိုယ်တည်းတရားပဲဖြစ်ဖြစ်ပြင်ကတရားပဲဖြစ်ဖြစ်ထင်ပေါ်လာတဲ့တရားထင်ရှားတဲ့တရားဆိုရင်ဒါပိုင်းခြားပြီးတော့အသေးစိတ်ရှိရမယ်အမြင်မြင်နဲ့ကြားရင်ကြားတယ်နားနဲ့စားတယ်တွေ့ထိတယ်ကိုယ်ရယ်ဆန့်တယ် အဲသိကူးတယ်စဉ်းစားတယ်ညောင်းတယ်ပူတယ်နားတယ်ကျင်ကြဲခဲတဲ့စသည်ဖြင့်ဒါလေးအနုပဒတိနဲ့အသေးစိတ်ပိုင်းခြားပြီးတော့ရှုရမယ်လို့ဆိုလိုတယ်ဒါဘာဝကတွေဘာဝကတွေမှာထင်ရှားတဲ့တရားရှုပါတဲ့ဒီတရားတွေအပြင်ပါနိုင်မခွဲလိုက်ပေါင်းလိုက်ရှုရတယ်အပြင်ပါတရားတွေကိုတော့သူကတဏ္ဍာကဘုသူတဏ္ဍာကရုပ်ဟာမမြဲဘူးအနိစ္စဒုက္ခအနတ္တဘုသူတဏ္ဍာကနာမမြဲဘူးအနိစ္စဒုက္ခအနတ္တဒီလိုလိုက်ရှုနေဖို့မလိုပါဘူးတဲ့ဒေတာသာနာနာ ဝိပါကအကတဝါတဲ့တဏ္ဍာအချင်းပိုင်းခြားခြင်းကိုမပြုဘဲနဲ့ရှုပါတဲ့ဗိဓာဖြစ်ခြင်းဟုတ်လားကောင်ပြင်ပနိုင်မကွဲလိုက်ပေါင်းလိုက်ရှုရပြင်ပတရားတွေမှာတော့ကွဲပြီးတော့အသေးစိတ်တစ်ခုစီစဉ်းစားဆင်ခြင်ရှုနေဖို့မလိုပါဘူးအပေါင်းလိုက်ပဲရှုပါတဲ့အစ္ဆဒကိုရင်းတရားတွေရဲ့အဖြစ်အပျက်မမြဲတာတွေသိရင်ပြင်ပတရားတွေလည်းဒီလိုပဲဖြစ်ပြတဲ့တရားမမြဲတာတွေပဲဆိုပြီးလုံးပြီးတော့ရှုရတာကိုသာပြောတယ်အဲဆိုရမယ် အပြင်ပါ၌မခွဲရာ၏မခွဲထိုင်ပေါင်းလိုက်ရှုရသည်အပြင်ပါ၌မခွဲထိုင်ပေါင်းလိုက်ရှုရသည်အပြင်ပါ၌မခွဲထိုင်ပေါင်းလိုက်ရှုရသည်အပြင်ပါ၌ ခွေတိုင်းဘုမဲ့ကြသည်ဒီဖာတိုင်းမခွေတိုင်းဘုမဲ့ကြသည်အပြေဖာတိုင်းမခွေတိုင်းဘုမဲ့ကြသည်အဲကိုယ်ထဲမှာထင်ရှားတဲ့ကိုယ်တွင်ထင်ရှားယုံနာများပိုင်းခြားရှုပါတဲ့တခုစီခုစီထင်ရှားတဲ့တရားကိုရှုကိုယ်တွင်ကမဟုတ်ဘဲနဲ့ပြမကမထင်ရှားတဲ့တရားတွေကြတော့အပြီးပြီး စဉ်းစားဆင်ခြင်ရှုနေဖို့မလို့ပြင်ပနဲ့မကွဲတဲ့အပေါင်းလိုက်ပဲရှုလိုက်ပါတော့တဲ့ကိုယ်တည်းကတရားတွေမမြဲသလိုပဲအဲ့ဒါတွေလည်းအကုန်လုံးတစ်လောကလုံးကတရားတွေဟာလည်းအနိစ္စဒုက္ခနာတာပဲလို့ပိုင်းခြားပြီးရှုလိုက်ရင်ဒါပြီးတော့တာပါပဲအပေါင်းလိုက်ရှုတာဒါသမတနာခေါ်တယ်ကလာပသမတနာလို့သာဝကမှာအညတာရှုရတရားမျိုးအဝကနာသမတနာစာတော့ဒီကမှရှုတယ်သာဝကတော့ဤသုံးသာယောဂသလောက်ပါပဲတဲ့ဆိုသာဝကမှာသာဝကမှာ ။ဒီမြရာရှုရတရားမီဘာဝကမှာဘာဝကမှာဒီမြရာဒီမြရာရှုရတရားမီရှုရတရားမီဘာဝကမှာဘာဝကမှာဒီမြရာဒီမြရာရှုရတရားမီရှုရတရားမီဘာဝကမှာဘာဝကမှာဒီမြရာဒီမြရာ ရှုရာတရားမည်ရှုရာတရားမည်ပါဝတ္တမှာဤလာတာရှုရာတရားမည်ပါဝတ္တမှာဤလာတာရှုရာတရားမည်ပါဝတ္တမှာဤလာတာရှုရာတရားမည်ဘာဝကများမှာရှုရတယ် သာဝကသုံးသစင်ကြီးရိုးတဲ့အဲ့ဒါပဲသစ္စာတတရားတွေကိုရင်းတရားတွေကိုရင်းမှာတရားတဲ့တရားတွေကိုသီးသီးလိုက်ပြီးတော့ရှင်းရတယ်မြင်လာကြားတာတွေ့တာထိတာတွေပေါ်သမျှတွေအကုန်လုံးလိုက်ပြီးတော့ရှင်းရတယ်အပြင်းမသာနာကဘုရဘသာနာကရှိတဲ့ယုံနာနေကြတော့ကိုကိုယ်သာနာမမြင်ရဘူးမတွေ့ရဘူးဆိုရင်အဲ့ဒါတွေကိုအသေးစိတ်လိုက်ရှင်းနေဖို့မလိုပါဘူးကွာတော့အဲ့ဒါတွေတော့သာနာသီးသီးနဲ့မခွဲဘဲနဲ့ အပေါင်းလိုက်ပဲရှုပါတဲ့မိမိတဏ္ဍာကဖြစ်ပြနေတဲ့တရားတစ်ခုကိုတွေ့သွားရင်ဒီလိုပဲသူတော်ဘာတဏ္ဍာကလည်းဒီလောကလုံးမှာလည်းဒီလိုဖြစ်ပြနေတဲ့တရားမမြဲတဲ့တရားတွေပဲလို့ရှုလိုက်ရင်ဒါပြီးတာပဲဒီလိုလည်းရှုပါလေယောဂီပုဂ္ဂိုလ်ကသမထနာညာမှာအားကောင်းလာတော့ဒီလိုရှုတာပဲသမထနာညာမှာမဥရိယပြကလည်းဒီလိုရှုတာပါဖြစ်ပြကလေးတွေမြင်တော့ဟောငါတဏ္ဍာကဖြစ်ပြနေတယ်သူများတဏ္ဍာနေဒီလောကလုံးလည်းဒီလိုဖြစ်ပြနေတဲ့တရားကြီးတွေပဲရှုတယ်ဘင်္ဂညာရောက်ရင်လည်းပဲ ကိုယ်သဏ္ဍာန်ကရိကနေရိကနေပြောက်နေတယ်ပြည့်နေတယ်တွေ့တော့သူများသဏ္ဍာန်ကလည်းဒီလိုခဏမစဲပြည့်နေတယ်တရားကြီးတွေပဲလောကလုံးနဲ့ဒီလိုပြည့်နေတယ်တရားကြီးတွေပဲဒီလိုရှိပါတယ်။ဘုရားတော်အာရိနဝတော်လည်းအတူတူပဲဘေးထင်လာတော့ကြောက်เสียကောင်းတယ်ဆိုတော့ကိုယ်သဏ္ဍာန်ကကြောက်เสียကောင်းတယ်လို့ဒီလောကလုံးကြောက်เสียကောင်းတယ်လို့ရှိတာပဲ။အပြစ်မြင်တော့လေကိုယ်သဏ္ဍာန်ကတရားတွေမကောင်းမှုထင်လို့ဒီလောကလုံးနဲ့ဒီလိုမကောင်းတဲ့တရားတွေကြီးတယ်ပဲဒီလိုရှိတာပါပဲလို့ပြီးတော့အားလုံးကိုယ်သဏ္ဍာန်ကတရားပိုင်းခြားပြီးတော့သိရင်သူတော်ဘာသဏ္ဍာန်ကတရားတွေလည်းပဲ အပေါင်းလိုက်လုံးလုံးအလုံးအပေါင်းလိုက်အားဖြင့်ရှုပြီးတကလာသွားတာဟာကပါဝကတော့ဤသုံးသားယောတဲ့ဘုရားများတော့ဘုရားသနာတရားတွေလည်းသိသိလိုက်ပြီးတော့ရှုတာရှိပါသေးတယ်ဒါကြောင့်မို့ပါဝကတော့ဤသုံးသားယောကတော့ဤညပဲတဲ့ပါဝကမှာဤညသာရှုရတရားမည်ဒါတော့ရှင်သာရိပုတ္တရာနေဝပညာဇန်တိုင်အောင်ဝိပဿနာရှုဝင်ပြီးသွားပြီနောက်နေဝပညာဇန်ကနေပြီးတော့ အရဟတမေအရဟတပုယဟနာဖြစ်ပုံလေးကတပိုင်းကြံလေးအချင်းကကုံသွားပြီနောက်သတင်းကြမှာဟောရမယ်အဲဒီမှာပုဂ္ဂလေးတစ်ခုကလည်းသူယဟနာဖြစ်တဲ့ပုဂ္ဂကပုဂ္ဂလေးတစ်ခုရှိသေးတယ်တူတူဒီကနခပြပိုက်ကမေးလို့မြတ်စွာဘုရားဟောထားတယ်ဆိုအဲဒီပုဂ္ဂိုလ်နာရင်နဲ့နိုင်ဖို့တရားဟောတာမဟုတ်ဘူးအဲဒီပုဂ္ဂိုလ်နာရင်နဲ့ယဟနာဖြစ်ပြီးတော့သွားတယ် အဲဒါနောက်ပြေးကြမှာဟောရမယ်သူကလည်းတော်တော်ပြည့်စုံလို့ဟောရမယ်အဲဒီတော့သိဥမှာပဲဤအနုဂရတုတ်တရားတော်ယုဇနာကမှသားကြဓမ္မသောနာကုသကစေရနာဤအစွမ်းအနုဘောရောက်ဒီကုတရားနာပရိဒါကိုပြောပေါင်းတော်သည်မိမိတို့သာနာနဲ့ရှုသိရှုလိုက်တော်တရားတော်ကိုအနုဝရအသေးစိတ်အားဖြင့်ပိုင်ခြားရှုနိုင်တဲ့ဝိပဿနာဉာဏ်စဉ်ရိယမဉာဏ်စဉ်နဲ့ဆင်းရဲကပင်ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာများကိုသင်ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း ကြီးသာဓုသာဓုသာဓု